သာသနာတော်တက်ကြတဲ့2559ခုနှစ်ကောဇာတက်ကြတဲ့1385ခုနှစ်တဘူရဲလာစုတ်နေ့ရက်ခရစ်တက်ကြတဲ့2014ခုနှစ်ဖေဖော်ဝါရီလ16ရက်တနင်္ဂနွေနေ့ဒေလီစီတီထေရဝါဒဓမ္မသင်္ဍမှာလေလာနေဆဲဖြစ်တဲ့အနတ္တလက္ခဏာတုတ်တံကိုဆက်လက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်။ဒါကြောင့်သင်္ဍရဲ့အစမှာခန္ဓာ၅ပါးဥပဒနာရှိပုံလင်္ကာကြီးကိုရွတ်ဖတ်ပူဇော်ကြရအောင်အားလုံး။ ယခုတွင်မြည်မတိချပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြနတံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခု မျောထောက်ရှုသော သူတဘာဝအနိစ္စနဲ့ ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မသစ္စာဘာတကံဝေဒနာမိခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏ နှိစ္စတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှစ်မပါဘူးပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတပါတကောင် ပညာတွင်မြည်ခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ဖြစ်နှစ်တန်းနှိစ္စတန်းဖြင့်တရားမစဲလုံးစင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါပညာစက်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမလစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတပါရကသင်္ခါရမြီခန္ဓာသည်လဲမြေရှိကာလမတိထပဲခဏဖြစ်လည်းရဲ့ခဏပြည့်ဤဖြစ်ပြည့်နတံနှိစ္စတံဖြင့်တရားမစဲလွန်ဆင်းရဲဤခိုင်မြဲကြောမှာနဲ့မပါဘူး ပညာစက်ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတပါရကံဝိညာဉ်၆မြည်ခန္ဓာသည်လည်းမြေရှိကာလမတိထပဲ ခဏပြည့်ဤဖြစ်ဖြစ်နတံနေစတံဖြင့်တရားမစဲလောဆင်းရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစက်ခုမျောထောက်ရှုသောဒုတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုများ ငုတ်ကြသည်ဓမ္မတသက်ပါတကားသာဓုသာဓုသာဓုဒီနေ့စာမျက်နှာ39တင်ညာဤအနိစ္စစသည်ကိုပြဆိုခြင်းဆိုတဲ့ပါဠိလေးရှိပါတယ်အဲ့ဒီပါဠိရဲ့အောက်ကမြန်မာပြန်ရဲ့အဲ့ဒီနှစ်ခုကဒီနေ့ခုစပြီးတော့သင်မဲ့ သင်္ကန်းစာရဲ့ပါဠိနဲ့မြန်မာပြန်ဖြစ်ပါတယ်အဲ့ဒါလေးကိုအဲအလုံးပူရွတ်ဆိုပြီးတော့ပူဇော်ကြည့်ရအောင်နော်တင်ညာနေသာဝါအာနေသာဝါတိအာနေသာဗန္တိယံပနာနေသံဒုက္ခံဝါတံဒုက္ခံဝါတိဒုက္ခံဗန္တိယံပနာနေသံဒုက္ခံ ဝိပရိနာမဓမ္မံကာလနုတံသမနုပါတိတုံဧတံမမဧသောဟမတမိဧသောမေအတ္တာတိနောဟေတံဗန္တိမေမတ္တမှုတင်ညာတိမနေပါဘူးဗျာ ဒါပဲเนาะကောင်းပြီအဲ့တော့ဒါကမူရင်းမြတ်စွာဘုရားဟောတဲ့ပါဠိတော်နဲ့မြန်မာပြန်ပေါ့မြတ်စွာဘုရားကခန္ဓာ၅ပါးကိုဒီနေ့ခေတ်လို့ပြောမယ်ဆိုရင်တော့ခေါင်းစဉ်ကလွှဲရင်ကျန်တာကအတူတူပဲအတူတူပဲဆိုတော့ထိုးနည်းလည်းကောင်းလို့ခေါင်းစဉ်လေးထိုးပြောင်းလိုက်ရင် ဟာလားဒီနေ့ခေတ်ဆိုတော့ short ကလုပ်လိုက်တာဟောနော်အဲ့လိုလုပ်ရင်မမရဘူးလားဆိုတော့ဒါပေမဲ့လူတွေဆွဲထားတာခန္ဓာကိုတစ်ပါးချင်းတစ်ပါးချင်းမှာတယောက်နဲ့တယောက်မတူဘူးနော်မတူတဲ့အတွက်ကြောင့်မလို့မြတ်စွာဘုရားကတစ်ပါးချင်းကိုတစ်ပါးချင်းကိုလိုက်ပြီးတော့ပြန်ဖြုတ်တဲ့သဘောပဲဆွဲလမ်းမှုကို ပြန်ပြီးတော့ဒီဟာနေဆဒုက္ခအတ္တမဟုတ်ဘူးဆိုတဲ့အကြောင်းကိုထင်ရှားအောင်လို့မြတ်စွာဘုရားကတစ်ပါးချင်းတစ်ပါးချင်းမေးတာဖြစ်ပါတယ် တင်ညာသည်မြဲသလားမမြဲဘူးလားတဲ့စောစောလေးကပဲဦးဇင်းတို့ရုတ်ခဲ့ပြီးပြီဟုတ်လားတင်ညာတွင်မြခန္ဓာတိကမျက်ရှိကားလားမတိထပဲခဏဖြစ်လျက်ခဏပြည့်ဤခဏဖြစ်လျက်ခဏပြည့်ဒီဆိုတာခဏဆိုတဲ့အတိုင်းတာလေးကအမတန်မြန်ဆန်တဲ့အတိုင်းတာလေးပဲ very short moment เนาะစက္ကန့်လေးသွားတယ်လို့ပြောပြောတာဒါစက္ကန့်တန်ဆိုတာကဦးဇင်းတို့မြင်လို့ရတဲ့အထက်မှာအမြန်ဆုံးပေါ့เนาะစက္ကန့်အများကြီးအများကြီးကိုမြန်တယ်ဆိုတော့ အဲ့ဒီမှတ်သားမှုတင်ညာသည်မြဲသလားမမြဲဘူးလားမမြဲပါဗျာမမြဲသောတင်ညာသည်ဆင်းရဲလော့ချမ်းသာလော့ဒီနေရာမှာကစောစောကပြောခဲ့ပြီးတဲ့တင်ဆင်းရဲချမ်းသာဆိုတဲ့စကားလုံးကဆင်းရဲဆိုတဲ့စကားလုံးနဲ့ချမ်းသာဆိုတဲ့စကားလုံးကအတိပ္ပယ်ဘာပြောချင်တာလဲဆိုရင်ကောင်းသလားမကောင်းဘူးလားတဘာဝတရားတစ်ခုကိုမိတာနော်တင်ညာဆိုတဲ့တဘာဝဒီတ attva တွေမှာရှိနေပြီဒီရှိနေတဲ့တင်ညာဟာ နော်မှတ်သားမှုက လူတွေမှာတတ္တဝါတွေမှာကဒီမှတ်သားမှုက တင်ညာကလှုပ်တာလားအတွင်းထဲမှာရှိနေတဲ့အတ္တကောင်လေးကလှုပ်တာလားတခုခုကလှုပ်တာလားဖះထည့်ပေးလိုက်တာလား God ကတခါတည်းထည့်ပေးလိုက်တာလားနော်လူတယောက်ကိုစပြီးတော့ဖန်ဖန်ဒီတုံးကဖန်စင်းတုံးကဒီလိုတွေဒလားဒလားဆိုတော့အများကြီးဒီလားပေါင်း question ပေါင်းမြောက်များစွာရှိတယ်ရှိတဲ့အတွက်ကြောင့်မလို့သူတို့ထင်ရသူတို့ထင်တဲ့အတိုင်း တော့စဉ်းစားမိတဲ့အတိုင်းတွေးခေါ်မိတဲ့အတိုင်းသူတို့ဟာနဲ့သူတို့တတ်မှတ်ကြတယ်ပေါ့လေဒါတော့သူတို့အစွဲတွေကတော့အားလုံးကိုခြုံကြည့်မယ်ဆိုလို့ရှိရင်ဒါအတ္တဇွဲပဲနော်အတ္တဇွဲပဲဒါတော့မြတ်စွာဘုရားလက်ထက်ကိုရောက်တဲ့တင်ညက်ခန္ဓာဆိုတဲ့တင်ညာသည်မြဲသလားမမြဲဘူးလားဆိုတော့မမြဲပါဘုရားဒီလိုပြန်လျှောက်တယ်နောက်မမြဲတဲ့တင်ညာဟာကောင်းသလားမကောင်းဘူးလားဒါကိုမေးတာနော်မကောင်းပါဘုရား ဆင်းရဲတယ်ဆိုတာဒီနေရာမှာလူတွေခံရခက်တဲ့ဆင်းရဲမျိုးเนาะမကြက်တဲ့ဆင်းရဲမျိုးမဟုတ်ဘူးဒီဟာသဘာဝတစ်ခုဟာဒီတိဆောက်မှုပါဝင်နေတဲ့သဘောတရားအရာ ပြောတာဒါတော့လူတွေမှာခန္ဓာဟာခန္ဓာ၅ပါးရှိတဲ့ထက်မှာတင်ညက်ခန္ဓာမပါလို့မဖြစ်ဘူးတင်ညာမရှိဘာမှမှတ်လို့မရဘူးပညာဆိုတာနောက်မှလာတာဆိုတော့ဒီတင်ညာကအကုန်လုံးကိုစပြီးတော့မှတ်တယ်ဆိုတာဒီအမှတ်ကလေးဟာနော်ကိုကတယောက်နဲ့တယောက်မှတ်ဉာဏ်တော့အမတူဘူးမှတ်ဉာဏ်သိကောင်းတဲ့လူတွေကြတော့လဲတခါတည်း တခါကြည့်တခါတီးပြီးတာနဲ့သူကချက်ချက်မှတ်မိတယ်အဲ့ဒီမှတ်မိတာလေးကိုလူတာမန်ပုဂ္ဂိုလ်တယောက်ရဲ့အုံနောက်ဆိုတာဒီလောက်မဖြစ်နိုင်ဘူးဒါဘုရားကထည့်လိုက်တဲ့ဟာတခုခုကြောင့်ပဲဖြစ်မယ်ဒိုရီမုတ်သူ့ရဲ့အတွင်းထဲမှာစပြီးတော့ခန္ဓာကိုယ်ပါလာတုံးကထည့်ပြလိုက်တဲ့ဒီအတ္တကောင်လေးကြောင့်ဖြစ်မယ်ဒါကြောင့်မလို့ပြောတာကိုချက်ချင်းနားလဲချက်ချင်းသိချက်ချင်းမှတ်မိအာခက်ရစ်တဲ့ဂျာကြီးနှိပ်တဲ့ဂျာကြီးတဲအောင်လည်းမှတ်မိတယ်ဆိုပြီးတော့ဒီဒီအတ္တလေးကိုစွဲတာ ဒါတော့ဒီဟာလေးကတင်ညာဆိုတဲ့သဘောကိုမတည်သေးတဲ့အချိန်မှာတော့သူတို့ကဒါအတ္တအနေနဲ့ပဲမှတ်ထားတယ်။အဲဒါကြောင့်ကောင်းပြီဟောဒီတင်ညာဆိုတဲ့သဘောတရားသည်မမြဲတဲ့သဘောဖြစ်တဲ့အတွက်ကြောင့်မမြဲဘူးဆိုလို့ရှိရင် ကောင်းသလားမကောင်းဘူးလားလို့မေးတာ။ဒါတော့မကောင်းပါဗျာဆိုတဲ့အဓိပ္ပာယ်နဲ့ဆင်းရဲပါဗျာလို့ပြောတယ်။ဒါတော့ကောင်းပြီမမြဲဆင်းရဲပြောင်းလဲဖောက်ပြန်တဲ့သောတရားကိုဤဟာငါဥစ္စာဖြစ်၏ဒါတဏှာနဲ့ဆွဲတာကိုပြောတာ။ဤဟာငါဖြစ်၏ ဒါမာနရဲ့သဘောကိုပြောတာငါဆိုတဲ့မာနဤဟာငါအတ္တဖြစ်อยู่ဆိုတာဒိဋ္ဌိကိုပြောတာတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီသုံးမျိုးနဲ့ဆွဲဖို့တင့်တော်ပါမလားတဲ့ဒီသုံးမျိုးနဲ့เนาะတဘာဝကြီးတစ်ခုကစောစောအဖြစ်ထုတ်ထားပြီးသားเนาะမိမိဟောဒီဘဝတစ်ခုကိုယာထားတယ်ဟောဒီဘဝကြီးတစ်ခုထဲမှာတဲ့နံပါတ်1မမြဲဘူးเนาะပြောထားတာကဒါကြီးဖွေစည်းထားတာမလားမမြဲဘူးနံပါတ်2ပြောင်းလဲအဲဆင်းရဲတဲ့သဘောရှိတယ် gain ဘာကောင်းသေးလဲ မမြဲလည်းမမြဲဆင်းရဲမယ်ပြီးတော့လည်းတည်တည်ငြိမ်ငြိမ်ရှိရလားဆိုတော့မဟုတ်ဘူးဘလောင်ပလဲပြောင်းလဲတတ်တဲ့သဘောကလည်းရှိပြန်ရောတဲ့ခိုင်ဆိုတော့အဲ့ဒီသဘာဝကြီးနဲ့ဖွဲ့စည်းထားတဲ့အရာကြီးပြောချင်တာကဓာတုသဘာဝသူ nature မင်းဘာမှ authority မရှိဘူးလို့ပြောတာဘာမှအမေပေးလို့မရဘူး command လုပ်လို့လည်းမရဘူး wish လုပ်လို့လည်းမရဘူးဆိုတော့အဲ့ဒီလိုရှိနေတဲ့ဒီသဘာဝ၃မျိုးနဲ့ရှိနေတာကြီးကိုမင်းအနေနဲ့မပိုင်ဘဲနဲ့အမိတ် မပေးနိုင်ဘဲနဲ့ ထိန်းချုပ်နိုင်မှုမရှိဘဲနဲ့ဘာမှကိုယ့်ကိုယ့်ရဲ့ဆန္ဒအတိုင်းဖြစ်တာမရှိဘဲနဲ့ဒါကြီးကိုမင်းကငါဟာလို့လောဘနဲ့ဆွဲရင်တော့သင်မမလားဒါနံပါတ်1နံပါတ်2ငါဆိုတာတော့မရှိပါဘူးဆိုတာကြီးကိုငါလို့ကောမာနနဲ့ဆွဲဖို့သင်မမလားဒါနံပါတ်1နံပါတ်3နော်ငါဆိုတဲ့ဟာဒီလောကဟောဟာတာအပြင်ခေါ်ဟောလို့ပဲရတယ်ခေါ်လို့ပြောလို့ပဲရတယ်တကယ်ပရမတ္ထနယ်ပယ်မှာမရှိဘူးအဲ့ဒီမရှိတဲ့ဟာကြီးကိုပဲလက်ညှိုးထိုးပြီးတော့မှ ငါလို့ပြောရင်ငေါတင်မှာမလားဒါဖះမေးတာနော်မေးတဲ့အခါကျတော့ငါဆိုတာကိုမှဘာမှလက်ညှိုးထိုးပြလို့မရပါဘူးဆိုတာကြီးကိုစွဲနေငေါတင်မှာမလားမသိဘူးဒါကြောင့်မြတ်စွာဘုရားရဲ့အဖြေကိုအမေကို နောဟိတံဘန်းတင်မသိတော့ပါဘူးဖေဟာတဲ့ဒီသုံးမျိုးနဲ့ဆွဲဖို့ဒါတော့ကောင်းပြီဦးဇင်းတို့ကဒါလေးကိုနည်းနည်းလေးအကျယ်ချဲ့ပြီးတော့မှလေ့လာကြည့်အောင်ဒီတင်ညာတွေဟာဘယ်လိုတရားတွေမှာရှိတယ်လဲဆိုတာသိအောင်တင်ညာ6မျိုးဆိုတာဆက်ဖတ်ကြည့်ရအောင် နာမတင်ညာသည်တင်ညာသည်ကိုမာတာနိဒာတာ ညာဘယ်နှမျိုးတယ်လဲတညာ6မျိုးရှိတယ်မှတ်သားတာ6မျိုးเนาะမျက်စိနဲ့မြင်တဲ့အဆင့်ကိုမှတ်တာကရူပတညာခေါ်တယ်ဒါတော့ဦးဇင်းတို့မျက်လုံးနဲ့ကြည့်တဲ့အခါမှာမြင်သမျှအရာတွေကိုအကုန်လုံးမှတ်ထားတာဟုတ်တယ်မို့လားဒါတော့မျက်လုံးနဲ့မြင်ပြီးလို့ဟောဒါဘာပဲလို့ခွဲပြီးတော့မှတ်တဲ့အခါမှာယူပါယုံအဆင့်ကိုကြည့်ပြီးတော့မှတ်တာဖြစ်တဲ့အတွက်ဘာတညာရူပတညာအေးဒီတိုင်းပဲအတန်ဆိုရင်လည်းမှတ်ပြီဒါတော့ ဒီဟာတွေကမှတ်မထားလို့လည်းမဖြစ်ဘူးဒီမျက်လုံးနဲ့ကြည့်မှတ်ဒီဒီနားနဲ့နားထောင်ပြီးတော့မှတ်ပြီးတော့မှကိုအလုံးလုံးနေကြတာမဟုတ်လားဒါတော့ဒီဟာတွေကိုမှတ်မအောင်မမှတ်ရင်မှတ်နိုင်အောင်ကိုကြိုးစားရတယ်ဒါတော့ကိုလုပ်ငန်းတစ်ခုရှိပြီဆိုလို့ရှိရင်မှတ်ဖို့ခက်တာတယ်ဆိုလို့ရှိရင်အာတခါတည်းဦးဇင်းတို့ဟိုစာတွေမှာဆိုလို့ရှိရင်တရုပ်တွေရေးတွေ့ရတာရှိတယ်အဲ့ဒါတွေကြတော့မှတ်လို့ခက်တဲ့ခါကိုယ့်ဘာသာကိုဆောင်းမကလေးတွေနဲ့တခါတည်းလိုးပြီးလုပ်ပြီးတော့မှကိုယ့်ဘာသာကိုဖန်တီးချက်ထားရတယ်ဟုတ်တော့မဟုတ်လား အဲ့ဒါမျိုးဒါတော့အမ်ဦးဇင်းဟိုကဦးဇင်းအကြောင်းဆရာတော့ဟိုရင်လောက်တဲ့ခါကျတော့ဒီလေဖြတ်တဲ့ခါကျတော့ဦးဇင်းတို့ကအတွေ့အကြုံမရှိဘူးမရှိတဲ့ခါကျတော့အဲ့မှာအဲ့ကျမှဆရာဝန်တွေနဲ့တွေ့ဆရာမတွေနဲ့တွေ့သူတို့ကပြောပြတယ်ပေါ့လေစေယုံသွားတက်တဲ့ခါကျတော့လူတယောက်ရဲ့ symptom ကဘာတွေစပြတယ်လဲတဲ့ဟာအဲ့ဒီလူဟာနည်းနည်းလေးပါဇက်တွေရွက်လာပြီးမျိုးလုံးနေရတဲ့ခါတည်းရောင်အိုင်းလာပြီးဘားတွေတချမ်းက အာထူအန်းအနေဖြစ်နေပြီးစကားပြောတာတည်းမပြီးဘူးဘာညာဆိုရင်သူ့ကိုစမ်းတတ်ဖို့အတွက်စမေးခိုင်းတာပေါ့လေအဲ့ဒါတော့သူဟာလေဖြတ်တာဟုတ်မဟုတ်သိချင်ပြုံးခိုင်းလိုက်တဲ့ဒါတော့လေဖြတ်တဲ့ပုဂ္ဂိုလ်ကပြုံးလို့ရှိရင်ညီပါအောင်မလားအေးရွက်တက်တက်ကြီးဖြစ်သွားပြီပြီးတော့မှလက်တွေအဲ့ဒီဖြစ်တဲ့ဘက်ကိုလက်ကလက်ကိုလည်းမြှောက်ခိုင်းကြည့်လိုက်တဲ့ဆိုတော့လေဖြတ်ထားတဲ့ပုဂ္ဂိုလ်ကလမ်းအဲလက်တွေပါတွေမြှောက်လို့မရတော့ဘူးပြီးတော့မှတခါရှားတွေပါတွေထုတ်ကြည့်တဲ့ရှားထုတ်ကြည့်လို့ရှိရင်ရှားတန်းတန်းလေးလာပါအောင်မလားမလားကောက်ကောက်ကြီးဖြစ်သွား ပြီးလို့ရှင်ကိုယ့်ရဲ့နာမည်တွေမွေးနေ့တွေခုနှစ်တွေအခုရောက်နေတာတွေမေးကြည့်လိုက်ဆိုလို့ရှင်သူရစ်တွေဟိုတဲ့နေမပြောတတ်တော့ကိုယ့်အသက်ဘယ်လောက်လဲဆိုတာမသိတော့ဘူးဒီနေ့ဘာနေ့လဲဘာနှစ်လဲဆိုတာမသိတော့ဘူးဆိုတော့အခါကျတော့အဲ့ဒီတော့အဲ့ဒီလေးမျိုးနဲ့လောက်ကြည့်ပေါ်လိုက်အဲ့ဒါတော့ဦးဇင်းအန်သူတို့ပြောတာတွေမှတ်ထားအောင်ဆိုတော့ကိုကကိုကဆိုကိုဆောင်းမလို့တော့ပြုံးမြောက်ရှာထုတ်အမေထုတ်လေးပုတ်စီစစ်လေလို့ဟုတ်တော့မလားလို့ပြုံးမြောက်ရှာထုတ်အမေလုပ်လေဟုတ်တော့မလားပြုံးကြည့်ရမယ်မြောက်ခိုင်းကြည့်ရမယ်ရှာထုတ်ခိုင်းကြည့်ရမယ် မေးလုပ်ကြည့်သူ့ကိုမေးခိုင်းဟွာရမေးဒီရမေးမေးမေးဆိုတော့ sometime လေးခုမရဘူးလားအဲအဲ့ဒါတင်ညာပဲဟုတ်တော့မလားဒါတော့ခမရတို့လည်းအဲ့ဒါမှတ်ထားပေါ့လူတွေကြည့်လို့ရှိရင်ပြုံးမြောက်ရှာတော့အမေးလုပ်လေးပုတ်စီးစစ်လေးပေါ့နော်အဲ့ဒါပဲဒါအဲ့ဒါတင်ညာဒါတော့ကိုကမေ့မှဆိုတော့ဘယ်လိုလုပ်ရလဲဆောင်းပုတ်လုပ်ကျက်ထားရတာအဲ့ဒါတော့အခုတည်းကိုမှဒါမမေ့သေးဘူးလေအဲအကြောင်းတင်ညာသည်မြင်ရသည့်အစင်းကိုမှတ်သည်ကတပါး နော်ကြားရသည့်အတန်ကိုမှတ်သိရတပါအနတ်နေရပြီဆိုရင်လည်းအနတ်နေလည်းမမှတ်ဘူးလားမှတ်ရတယ်ဒါဘာနတ်ဘာဘာခေါ်တယ်ဘာဖြစ်တယ်ဒီနှာခေါင်းကလည်းပဲရှိသမျှအနတ်တွေကိုအများကြီးမှတ်ရတာနော် ပြီးတော့တခါအဲဒီရတာရှားလဲစားကြည့်ပြီဆိုရင်ဒါဘာအရတာလဲဟုတ်တော့မဟုတ်လားအရတာတွေလည်းမှတ်ထားရတယ်ဘာလဲဆိုတော့ရှားကတခါတည်းတချို့ဆိုလို့ရှိရင်ဟာတခါတည်းတို့ကိုကြည့်ရတာနော်အဲတို့ကြည့်လို့ဒါဘာဆိုတာသိတယ် ဆိုတော့ရှားကလည်းပဲအရသာကိုမြောက်များစွာကိုမှတ်ထားတာနော်ပြီးတော့တခါဒီတွေးထိမှုတွေးထိမှုဆိုလို့ရှိရင်ဒါမာသလားပြော့သလားချောသလားကြမ်းသလားဘလို့လဲသူ့ရဲ့ texture ဘလို့လဲအကုန်လုံးကင်ပြီးတော့မှတခါမှတ်ထားတာမဟုတ်လားဒါကြောင့်မလို့တခါတလေကြလို့ရှိရင်လူလက်အေးကြီးနေလာထိရင်ဘာလက်ကြီးလို့ပြောလဲခမရတို့တရက်လက်ကင်ဘူးလားဘာလို့အဲ့လိုခမရကြတရက်ကြတာနည်းနည်းပါးပါးနွိုးနွိုးထုထုမနေစေချင်လို့ထင်တယ်လက်ကြီးအေးအေးကြီးနေလာတယ်တရက်လေးကြနေတာပဲ။အော် तू ကဘယ်တော့မှမတရက်လေးသွားကင်ဘူးပါလိမ့်မလဲလို့ တရေအကြိုက်ခံဘူးလို့ရှိမှာနော်အဲ့ဒါတင်းစားပြောကြတာဘောဟုတ်လားဒါတော့လူတွေကအဲ့ဒီလိုမျိုးပေါ့နော်ဒီတွေးထိမှုကိုဒါမှတ်ထားတာပဲနော်မှတ်ထားတာပဲဒါကြောင့်မလို့ဒီဒီဖတ်တာဆိုတဲ့သဘောတရားဟာမိမိတို့တွေးလို့ထိထိမိတဲ့အခါမှာဒါဟာမာသလားပြော့သလားချောသလားကြမ်းသလားနော်ဘလို့နေသလဲအပြစ်တင်နေသလားပြစ်ချွဲချွဲနေသလားအကုန်မကန်ရှိရဘူးလားအကုန်ရှိရတာတော့အဲ့ဒီထိတွေ့ထားတဲ့အရာ ဒီထိတွေ့မှုတွေမှန်သမျှကိုလည်းကိုယ်တခါတည်းမှတ်ထားတာပဲမှတ်ထားပြီလို့ရှိရင်နောက်တစ်ခါပြန်တွေ့ရင်ဒီဟာကိုပြန်ပြီးတော့ကင်ကြည့်ရင်ထားပါတော့အခုပြောကြမယ်ဆိုရင်အဝက်စားတွေပြပြဟောဒီမှာကင်အဝက်စားအယောင်လဲတူတယ်အပွင့်လဲတူတယ်ဒါပေမဲ့ခမရတို့အယောင်နဲ့အပွင့်ကိုမျက်လုံးလေးနဲ့ကြည့်တာနဲ့ခမရတို့ကျင်နာပြီးဈေးဝယ်ရလားဘာနဲ့ကင်ကြည့်သေးတေးကြတယ်ခမရတို့ကတေးကြပြီးမှမရှုံးမဝယ်မှာဟမ်အပွင့်လေးနဲ့အစင်းလေးကတော့တူသားပဲဒါပေမဲ့ဟာကြီးကမဟုတ်ဘူးဒါအတူကြီးကျဲကျဲကြီးပါပါကြီးနဲ့မပြောဘူးလား အာအတူကြီးနဲ့ကင်ဒါဘာနဲ့ကြည့်ပြီးတော့သိတာလဲအဲကင်ကြည့်တာကင်ကြည့်တာဒါကြောင့်ဒါကြောင့်ဒါစစ်မစစ်ဟုတ်မဟုတ်ဆိုရင်လူတွေကမျက်လုံးနဲ့တည်းမဟုတ်ဘူးမျက်လုံးနဲ့လည်းမှတ်တဲ့ရူပတင်ညာဟုတ်တော့မလားဒါတော့ကင်ဘာနဲ့မှတ်သေးတယ်လဲနောက်ထပ်အေးဖုရပတင်ညာဒါဒါမှတ်တာတွေပဲဒါမိမိရဲ့လုပ်ငန်းတစ်ခုအတွက်ပြည့်မြောက်အောင်နော်စစ်စစ်မှန်မှန်ရအောင်လို့ခင်ဗျားတို့မှတ်ခဲ့တာဟောတော့ငါမှတ်ထားတာတွေက နောက်တစ်ခါပြန်တွေ့တဲ့ခါကျတော့ဘာနဲ့ဘာကိုခွဲရသွားလဲအစက်နဲ့အတုဟောခွဲရသွားတယ်အစက်နဲ့အတုကိုခွဲရတယ်ဒါတော့အဲ့ဒီတင်ညာမရှိခဲ့ဘူးဆိုလို့ရှိရင်ဒါအစက်လားဒါအတုလားမသိဘူးလေအဲ့ဒါတော့မသိတဲ့ခါကျဘာဖြစ်လဲလဲအမှားမှားယွန်းယွန်းဖြစ်တာပေါ့ပြီးနောက်တစ်ခါဓမ္မတင်ညာနော်စိတ်နဲ့တွေ့ခေါ်ကြံစားပြီးတော့ဖြစ်တဲ့အာယုံဓမ္မတင်ညာခေါ်တယ်ဒါတော့ကောင်းပြီရူပတင်ညာအစင်းနဲ့မှန်သမျှကိုမှတ်ခဲ့တယ်တတ္ထတင်ညာအတန်တွေကိုလည်း မှတ်ထားတယ်ဂန္ဓတင်ညာနော်တတ္တတင်ညာဆိုလို့ပြောအောင်မယ်ဟောမုတ်ဆိုးတွေဒီအမေရိကမှာမုတ်ဆိုးတွေလိုက်တယ်မဟုတ်လားနော်ဘာလို့လဲဟိုစွန့်မြေ area တွေမှာဘဲငန်းတွေရှိတယ်လေဘဲငန်းတွေရှိတဲ့ခါကျသူတို့ကတခါတည်းပြေးပြေးပြေးပြေးနဲ့ဘာလဲမှုတ်လိုက်တယ်မှုတ်လိုက်တဲ့ခါကျတော့ဘဲတွေကဘာထင်လဲအဲသူတို့အဖော်ဘဲထင်ပြီးတော့မှအပေါ်ကပြန်ဝဲလာတဲ့အောက်ကနေဘာဖြစ်လဲဟွန်းရှူတာလေပြက်ခံရတာပြီးတော့ဘုတ်ကနေအောက်ပြုတ်ကြတာဘာမကွဲလို့လဲ တတ်တာကိုသူတို့မကွဲဘူးလူတွေကဒီကဟိုရဲလာဘာခေါ်လဲဟိုဒီတေးသေးလေးပေါ့မဟုတ်ဆရာလေးရှိတယ်အဲ့ဒါပြည့်ပြည့်ပြည့်ဆိုတော့ဘဲအော်တဲ့တန်နဲ့တူတယ်ဒီတော့ဟိုးအဝေးကြီးမှတဲ့ဘဲတွေကသူတို့ဘဲအော်တယ်ထင်ပြီးတော့ကလေးဘဲပေါက်စအတန်လေးတွေပါလှုပ်တော့သူတို့ဘဲတွေကအုံကြီးလိုက်ပြန်ပြီးတော့ဝဲလာတာသူတို့ဘုံမှာလဲဝဲရအဲ့ကြမှာအပေါ်ထောင်ထောင်ပြက်တာကလည်းတဏ္ဍနဲ့ဟုတ်တော့မဟုတ်လားအေးအဲ့ဒါဘာလဲဆိုရင်ဒီတတ္ထအတန်ဟာသူတို့မှတ်ထားတာကတလိ္ဆာနေမှာမှတ်တာကြတော့အသေးနီးခေါ်တယ်ဘာနဲ့မှလဲ အသေးနည်းနေမှတာဒါကြောင့်မလို့သူတို့ကဒီခွေးတွေဘာတွေမှာသူတို့ရဲ့အနံလေးတွေပေးပေးပေးပေးပြီးတော့မှဆက်ခိုင်းတယ်ဆိုတာအမှန်ကတော့တင်ညာနေမှတာတာအဲ့ဒီတင်ညာဒါဘာအနံ့ဘာအနံ့ဘာအနံ့ဒါဟလာဟီရိုအင်းအနံ့ဒါဟင်းအနံ့ဒါဘာမှပြက်လာတာငါ6အနံ့လက်ဖက်အနံ့သိတယ်လင်မြန်ကွဲရခွေးရဟုတ်တော့မဟုတ်လားဟုတ်တယ်လေဘာမှပြက်လာဒါပဲပါမှာမဟုတ်လားလို့အဲ့တော့အဲ့ဒါသူတို့မှတ်ထားတာတွေပဲဆိုတော့လူတွေမှာကြတော့မဟုတ်ဘူးနေအောင်ကွာ အသံကတော့တူတော့တူတယ်ဒါပေမဲ့ဒါငါသိမသင်္ကာဘူးဆိုတော့ဟောလူမှာပါရှိလေအသိဉာဏ်ရှိတယ်နော်အသိဉာဏ်ရှိတယ်ဒါကြောင့်မလို့လူတွေကြတော့အတန်ကိုမှတ်တဲ့အခါမှာဒီတန်ဟာနည်းနည်းကလေးမူရင်အတန်နဲ့ကွဲနေတယ်ဆိုရင်ဟောဒါတန်တရားတစ်ခုနော်နံပါတ်နဲ့ဒီဟာဒီအချိန်ဟာအော်တဲ့အချိန်ဟောရဲ့လားထားပါတော့နော်တဘာဝတွေဆိုတာရှိတဲ့အခါကျတော့ ဒီငှက်တွေရဲ့သဘာဝလည်းဟိုပြောင်းဒီပြောင်းမရှိဘူးလားရှိတယ်လေရှိတဲ့ခါကြလို့ရှိရင်တို့ကဒီငှက်တွေပြောင်းလာတဲ့အချိန်မျိုးမှာလုံးမယ်ဆိုတော့ငှက်ကတို့ပြောင်းနေတဲ့အချိန်လာတဲ့အချိန်ကိုလူတွေကလာပြီးတော့အမဲပစ်တာပဲငှက်ပစ်တာပဲဆိုတော့ဒါပေမဲ့ဒီနေရာမျိုးမှာဒီလိုအချိန်ကဒီလိုအတန်မျိုးအော်တတ်သလားဆိုတာကိုငှက်တွေမှာမသိဘူးမသိတဲ့အတွက်ကြောင့်တို့အတန်တို့မိတ်ဆွေတွေတို့အုပ်တွေမှတ်ပြီးတော့လာတဲ့ခါကျတော့လူတွေကပြည့်ရောဆိုတော့တို့မှာကအဲ့ဒီလိုတန်တရားမျိုးကိုတို့မှာမထားတတ်ဘူးလူတွေမှာကြတော့ထားတတ်တယ် အဲ့ဒါဟာလူတွေရဲ့တင်ညာဟာဒီပြင်ဒီပြင်တိလိษံတတ္တဝါတွေထက်ပိုပိုပြီးတော့မှမြင့်နေဆိုတော့ပြောပြတာเนาะလူတွေကအသိဉာဏ်နဲ့တကတင်ညာတိမ်မဟုတ်ဘူးဒီဟာလေးကိုတွေးခေါ်တတ်တဲ့ဉာဏ်ပညာလည်းပါတယ်ဒါပေမဲ့တွေးခေါ်တတ်တယ်ဆိုတာကတကယ်အစစ်ဉာဏ်ပညာတော့မဟုတ်သေးဘူးเนาะဒါတော့ကောင်းပြီအခုပြောကြမယ်ဆိုလို့ရှိရင်နေ့စဉ်ဘဝတွေမှာလှုပ်ရှားသွားလာပြီးတော့မှဦးဇင်းတို့အလုပ်လုပ်နေတာဘာနဲ့လုပ်တယ်လဲဆိုရင် တလုံးနဲ့ပြောတင်ညာနဲ့လှုပ်တာဟုတ်တော့မလားကံကောင်းပြီခင်ဗျားတို့တင်ညာနဲ့လှုပ်တာဟုတ်မဟုတ်ဗြဟ္မစပြောမယ်တွေ့ဘူးတယ်ဒီလူရင်းနှီးတယ်မတွေ့တာကြာပြီတွေ့တွေ့ချင်းနာမယ်ခေါ်မရဘူးဘာပြောလဲမေးလိုက်တာနော်ငါတင်ညာလဲဟောကောင်းလေးပုတ်ပုတ်ပြီးတော့မပြောဘူးလားအမှတ်တင်ညာလဲနဲလိုက်တာနော်မပြောဘူးလားလို့ဟေးတင်ညာနဲတာတင်ညာနဲတယ်ဆိုတာကတင်ညာဟာတင်ညာရဲ့သဘောတည် သူက အဖန်မှန်အထက်ထက်တွေ့နေတဲ့အရာဝတ္ထုဆိုရင်ကြာကြာမြဲမြဲမှတ်မိတယ်ဒါကြောင့်မလို့စာအုပ်တစ်ခါကြည့်ပြီးနောက်တစ်နေ့မမေ့အောင်လို့ဘာလို့ဆိုဟာဘုန်းကြီးတွေဆိုရင်တစ်ခါတည်းနေကင်းဘက်ကိုအသက်ကိုကြည့်ရတယ်ညဘက်ကိုကြတာအဟောင်းတွေကိုမေ့မှဆိုလို့နောက်ကနေတတိ chapter 1ကနေအခုလက်ရှိဒီနေ့တက်တဲ့အထိပြန်ရတယ်တစ်ခါတည်းတစ်ခါသူ့ရဲ့ဘာသာတွေနဲ့ဒီနေ့ဘာပြန်မယ်ဒီနေ့ဘာပြန်မယ်ဆိုကိုယ်ကလည်းတစ်ခါတော့ထိုးထားရတာနော်ဒီနေ့ဘယ်ဘာသာပြန်မယ်ဆိုအာဂုံရအာဂုံရအောင်ပြန်ရတာဘုန်းကြီးတွေကဆိုတော့ညာတိုင်းညာတိုင်းကတစ်ခါတည်းအ ਨੇ ဆုံးတနာကြီးပြန်ရတယ် အ ਨੇ ဆုံးအ ਨੇ ဆုံးဒါတဏှာကြီးနော်ဒါအဟောင်းကိုပြန်တာအသက်မဟုတ်ဘူးအဲ့ဒါတော့အသက်ကိုပြန်တာတတ်တတ်အဲ့ဒါလိုမျိုးနေခဲ့မှာအသက်ကြည့်ရတယ်ဒါတော့ဘာဖြစ်လို့အဲ့ဒါလိုပြန်ပြန်နေရတယ်လဲဆိုလို့ရှိရင်တချို့ကြတော့လည်းညံကောင်းတဲ့ပုံကောကြတော့အဲ့လောက်ကြီးအပင်ပန်းခံပြန်စရာမလိုတချို့ကြတော့ဘလောက်အမြင်ကစရာကောင်းလဲဝိဇ္ဇတန်ကယ်ချင်းတယောက်ရှိတယ်ဝိဇ္ဇတို့ဘုန်းကြီးတွေမှာအဘိဓမ္မာတွေညဆိုတဲ့အခါညပိုင်းဆိုလို့ညဝါလို့ခေါ်တယ်ဒါတော့ဦးဇင်းတို့ကတော့ဟာနေတိုင်းနေတဲ့သူ့ chapter တွေပိုင်းပိုင်းပြီးတော့ဆိုရတဲ့အခါကျတော့ဝိုင်းပြီးတော့ မိမိတ်ပြီးတော့ဆိုတာเนาะဒါတယောက်ကမေးရင်လည်းရှေ့ကဆိုသွားတော့မိပြီးတော့ဒါအပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်ပိုင်းလိုက်ဦးဇင်းတို့ဆိုရတယ်မာတိကာတို့ရမိုက်တို့ပဋ္ဌာန်းတို့ဆိုတာဆိုတော့အဲ့ဒီဦးဇင်းတို့တငယ်ချင်းတစ်ပါးမဆိုဘေးနဲ့လာကောင်းလေးကောင်းမလေးချုံအိတ်နေတာသူတခါတည်းကဆေးလေးကလေးတောက်လိုက်သေးတယ်အိတ်နေတာအိတ်တယ်ဆိုအိတ်တာတော့တုံးလုံးလဲနေမဆိုဘူးအပားကိုတာစာမိုးပြင်သူပဲအောင်တယ်သူကသူများဆိုတာမလိုက်မှန်နေတာလေအလကားနေနေသူကတခါတည်းအချောင်ခိုးပြီးတော့အဲ့ဒါဦးဇင်းတို့က jealous ဖြစ်တာ အဲ့တော့မှတ်ညာကောင်းတဲ့လူက तू ကိုယ်တိုင်လိုက်မဆိုဘူး तू ကဘိုက်နာတက်တာတယ်ဦးဇင်းတို့မှာဘိုက်ထက်အစာမရှိဘဲနဲ့တင်ညာလို့ဟာဆိုလဲရတာဒါကုသလဓမ္မအကုသလဓမ္မဗျာဂရဓမ္မဆိုလဲရတာတခါတဲ့ဒီပုတ်ရဘယ်ကုဘယ်တရားတွေရည်ဘာတွေဖြစ်ညာတွေဖြစ်နေဆိုလဲရတာ तू ကနားထောင်တယ်ဇာမောပြင် तू ကတက်အဲ့ဒါမျိုးဒါတော့ तू တင်ညာကိုဦးဇင်းတို့ထက်ကောင်းတဲ့ခါကျတော့အချောင်းခိုးတယ်လေ तू ဟာဒါတော့ဦးဇင်းတို့ညမပြန်လို့ကိုမရဘူး तू ကမဟုတ်ဘူးတော့တခါတလေကျနေတိုင်းတော့လာနားမထောင်ဘူးအဲ့နားထောင်တဲ့အလုပ်ကလေးတောင်ပါ तू ကဇာမောပြင်ကနေကျမင်းတို့ဆိုကြလေကွာမင်းဆိုမှလားဆိုမဆိုဘူး तू က သူကသူများဆိုတဲ့နေရာအတန်နဲ့အတန်နာသွားနားထောင်တာအဲ့ဒါပြင်စာမွေးဖြစ်သွားတက်အဲ့ဒါမျိုးဒါတော့တင်ညာတယောက်နဲ့တယောက်မတူဘူးအထူပါခွာတယ်ဆိုတော့အဲ့ဒီမှာဦးဇင်းတို့ဒီတင်ညာတွေဟာတွေ့ပြန်မမေ့အောင်လို့ဘာလုပ်ရလဲဆိုရင်ခဏခဏတွေ့တွေ့ပြရတယ်အေးအတွေ့နည်းသွားပြီဆိုရင်အဲ့ဒါဘာဖြစ်လာပြီလဲဟောမေ့လာပြီဒါတော့မေ့လာပြီရေးထားတဲ့စာတောင်ကြာမှင်တွေကဖြည်းဖြည်းနဲ့မမှိန်ဘူးလား အေးကြောက်ဖြာပေါ်ရေးတဲ့စာတောင်ကြာကြာခံတယ်ဆိုပြီးပွတ်တိုက်ပံများတော့သူလည်းပဲလွန့်သွားတာပဲစာတွေတခါတည်းကြောက်ဖြာစာတွေမှာတခါတည်းဟိုစလုံးကြီးတွေပြားသွားတာလေအထက်မှာ engrave နဲ့လုပ်ထားတာရှေ့တုန်းကထွက်တာပဲဒါတောင်မှပျောက်သေးတာပဲเนาะဒါကြောင့်ဒီထားပါတော့ရှေ့ဆက်ပြောမယ်ဆိုရင်တင်ညာသည်မိမိတွေ့ပြီးသားအာယုန်တွေကိုတဲ့ဒီမမေ့အောင်လို့သူကမှတ်တဲ့သဘောရှိတယ်လက်သမားများမှာ သူကသူ့ရဲ့ဖြတ်မဲ့တောက်မဲ့ထွင်းမဲ့နေရာလေးတွေကိုခဲမှတ်တယ်လို့ဦးဇင်းတို့ကနော်လူတယောက်ကိုအသက်တွေ့ပြီဆိုအဲ့ဒီလူအဆအဆုံးမကြည့်ဘူးလားကြည့်တယ်နော်ကြည့်တယ်ဦးဇင်းတော့မခံရဘူးဘူးဦးဇင်းတို့ရန်ကုန်မှာတော့ကဆွန့်ခံတဲ့ခါကျတော့ဦးဇင်းတက်တယ်ဆိုတော့ကိုကဆွန့်ခံရင်ဖိတ်ရတယ်လေဖိတ်တဲ့ခါကျတော့အမ်ဆွန့်ဖိတ်တဲ့ခါကျလို့ရှိရင်လာပြီးတော့တကားခေါက်ဆွန့်ဆွန့်ဖိတ်လို့ရှိရင်အဲ့တော့ဘာလို့လဲဆိုတော့ဦးဇင်းအသက်ဆိုတော့ဒီဟာဘုန်းကြီးအသက်ဟုတ်သလား မဟုတ်ဘူးလားဘဲကလည်းကြာကလည်းဆိုရှေးဆုံးကောင်းဆုံးကြည့်တာရှေးဆုံးကောင်းဆုံးကြည့်ပြီးမှဦးစင်တန်ငယ်ချင်းကပြောပြတာပေါ့လေအရှင်းပြဘာကိစ္စလဲပြဆိုတော့တပိတ်ကြီးဘိုက်ထက်မှာရှေ့ဘိုက်မှာပိုက်ထားတာမြင်ပါလေနဲ့ဘာကိစ္စလဲဆိုဆုံးကိစ္စပဲဆိုကတော့ပါတိရဖရားတဲ့အဲ့ကြောင့်ဆိုလိုတာမသင်္ကာဘူးပြောတာမသင်္ကာတဲ့ခါကျတော့ခြေဆုံးကောင်းဆုံးကြည့်တာဟုတ်တယ်လေဒါလည်းသူတို့ဘက်ကကြည့်ရမှာဒါတော့ဒီလက္ခဏာမျိုးဒီပုံမျိုးဟာဘုန်းကြီးအစ်ဆက်ဟုတ်သလားမဟုတ်ဘူးလားနော်ဒါကြည့်တာဒါတင်ညာပဲ ဘုန်းကြီးအဆက်ကဘလို့ဘုန်းကြီးတုကဘလို့ဒီလိုသူတို့မှတ်ထားပြီးသားနဲ့ကြည်တာဒီအတိုင်းပဲကျုပ်တို့လူတယောက်ကိုစာပြီးတော့တွေ့တဲ့ခါကြလို့ရှင်ခင်ဗျားတို့စကားပြောရင်ဒီတိုင်းနေသလားအကဲခတ်သလားအကဲခတ်တာအဲ့ဒါစုံစမ်းနေတာပဲနော်အဲ့ဒီစုံစမ်းတာတွေအားလုံးဒီသူ့ရဲ့ပြောပုံဆိုပုံအနေအထားအမှုအရာနော်ခင်ဗျားတို့အကုန်မမှတ်ဘူးလားမှတ်တယ်မှတ်တယ်မိန်းကလေးတွေဆိုလို့ရှိရင်မှတ်လိုက်မှနောက်ထပ်အနတ်ဒီ အမျိုးသမီးဘာရေမွေးသုံးတယ်လဲဆိုတာစမှတ်မှာဟုတ်တယ်မဟုတ်လားအကုန်မှတ်တာဒါကြောင့်မလို့မျက်လုံးနဲ့လည်းမှတ်တယ်အသံကလည်းမှတ်တယ်အနံ့ကလည်းမှတ်တယ်လေဟောနောက်ထပ်တစ်ခါမှတ်ခြင်းဥမာတချို့ကပါဇက်တဲ့ပူကြီးပူကြီးနဲ့ဝါလာတာရှင်ဒီလိုဟာကွင်းဝါရင်ကွင်းစားတတ်တယ်မထက်ဘူးလားထဲ့တယ်လေမတော်လို့မြဒီနိုင်ငံလိုလက်ဆွဲနှုတ်ဆက်ရမယ်ဆိုလို့ရှိရင်ဟာဒီမိမကြမ်းကြမ်းကြီးပါအေးပရံလောက်တာနေမှာပါလဲပြောချင်ပြောအောင်မဟုတ်လားဟာလက်ဆွဲနှုတ်ဆက်ကြည့်ကြမ်းတာဟုတ်နော် လက်မနာမမဆိုရင်ဆေးလိပ်သမားရှိမှာကတ်ကြီးညှက်တောင်များတော့ဒီမှာအတမာတက်နေတာဟုတ်တယ်မဟုတ်လားဒါဖတ်တာနဲ့ဖူးတွေ့ပြီးတော့မှတ်ထားတာလေဟုတ်တယ်လေဒါစုံတောင်းတွေအခုအမှုတွေလိုက်တယ်ဆိုဒါတွေလိုက်တာမဟုတ်ဘူးလားလို့အကုန်လိုက်တာဒါတော့ပြောချင်တာကလူတယောက်ကိုတွေးပြီဆိုရင်ခင်ဗျားတို့အမှတ်တမဲ့လို့ထင်တယ်ဒါပေမဲ့ကိုကအဲ့တယောက်လုံးမှာရှိတဲ့ရသမျှကိုမျက်စိနားနှာခေါင်းနော်အရသာတွေ့ထိမှုကြံသိမှုနဲ့အကုန်မမှတ်ဘူးလား အကုန်မှတ်တာအဲ့တော့အဲ့ဒီလူရဲ့ပုံတရံလက္ခဏာအနေအထားအပြောဆိုအမှုအရာအနတ်အကုန်မှတ်လို့အဲ့ဒါကိုတင်ညာလို့ခေါ်တယ်နော်အဲ့တော့မိမိတွေးလိုက်တဲ့ရူပါယုံကိုခုမှတ်မှတ်ပြီးအဲ့တော့အတန်ရောအနံရောရတာရောထိုသို့မှတ်မိနေခြင်းကိုမယ်ငါအမှတ်တင်ညာဟုတဏှာဖြင့်လဲဆွဲဤတဲ့စောစောပြောချင်တာကမှတ်မိတဲ့အခါမှာ ကောင်းပြီဒီလိုမှတ်မှတ်မိတာလေးကိုပဲအရာရာကိုတစ်ခါမြင်သိပြီးလို့ရှိရင် သိတဲ့အခါကျတော့ကိုကိုကိုလေးမှတ်မိလိုက်တာလို့သဘောကျတယ်ကိုကိုလေးငါတခါဆိုတော့ပြီ that's enough one time is enough မပြောဘူးလားအဲဒါဆိုတော့အဲမှတ်မိတာလေးကိုကိုကိုကိုသဘောကျသလိုတခါမြင်ငါနောက်တစ်သလုံးမှတ်မိတယ်လို့သူများရှင်မှာအဲ့ဒါလိုလေးပြောရင်ဘာသာလေးကလည်းပါသွားပြန်လဲအဲတွေ့တယ်မဟုတ်လားတဏှာနဲ့မာနဝေးကြီးလားနင်းနေလေးလားငါဆိုကြရတဲ့လို့ဘာပါသွားပြန်ပြီလဲဒိဋ္ဌိ gain စကားတစ်ခုလည်းပြောလိုက်တဲ့မှာတဏှာလည်းပါတယ် မာနလည်းပါတယ်ဒိဋ္ဌိလည်းပါတယ်ကဲကျတို့မသိလိုက်ဘူးအဲ့ဒီမသိအောင်လည်းပဲဖုံးထားတယ်အဲ့ဒါတော့ကိုယ့်ဘာသာကိုနေ့စဉ်သုံးအဖြစ် ချောပြီးတော့နေတဲ့ဟာတွေကိုတလုံးချင်းလှန်ရှာကြည့်တဲ့အခါကျတော့ဩဩအဲ့ကြမှာနော် ကိုယ့်ရဲ့အတိမှားမှုတွေအဲပေါ့ဟိုရင်ပေါ့နော်ဘာခေါ်မလဲဆိုလို့ရှိရင်ထားပါတော့အတိမှားမှုတွေပေါ့ဒါတွေကိုသုံးစွဲနေတာတွေကိုကစီးစက်မိတာ ကောင်းပြီဒါတော့ဟောဒီတင်ညာဟာအခုနကစောစောတုန်းကပြောခဲ့ပြီတင်ညာမြဲသလားမမြဲဘူးလားမမြဲပါဘုရားဆိုတော့အောက်ကတင်ညာရဲ့အနေဆာဆိုတဲ့သဘောလေးကိုဆက်ဖတ်ကြည့်ကြအောင်ဆိုနော်တာမန်လူမျိုး ဦးဇင်းတို့မျိုးရဲသွားပြီးတော့ဆမ်မရာစစ်စကိုရဲသွားပြီးတော့ကားရလို့ရှင်လူတယောက်ကမြေပြူလေးနဲ့ဘာဘာဘာလိုက်လောက်တာအဲ့ဒါတင်ညာပဲဟဟလားတင်ညာပဲပရမတ်တခါချက်သွားပြီးပြီဟဟလားနောက်တော့ပြန်လာလို့ဒီလူကလာပြီးဆိုရင်တော့သွားပြီးတာမှတ်တော့ရတာဘာနဲ့မှတ်သွားတာလဲမြေပြူနဲ့မှတ်သွားတာမြေပြူနဲ့မှတ်သွားတာခင်ဗျားတို့သိမ့်ဒီလက်မပေးအောင်လို့ဆိုတော့ သူ့လုပ်ငန်းလေးကိုသူတို့လှုပ်လှုပ်တဲ့အခါမှာအဲ့ဒါကြည့်ဦးဇွန်းရဲ့နေ့စဉ်ဘွားထဲမှာတင်ညာဘလောက်ထိနော်ဦးဇွန်းတို့လွှမ်းမိုးမှုရှိတယ်လဲတနည်းဘလောက်အရေးကြီးတယ်လဲဆိုတာအဲ့တော့အလုံးကိုမြင်နေရတဲ့မှန်သမျှကိုဦးဇွန်းတို့ရဲ့ဒီနေ့စဉ်ဘွားကြီးသွားလာလှုပ်ရှားမှုစားတောက်မှုအကုန်လုံးမှတ်နေရတာဟုတ်တော့မလားဒီတင်ညာတစ်ခုခုတာဆွဲထုတ်ကြည့်လိုက်ဘာမှမကြံတော့ဘူးလူမှာဘာမှကိုမသိတော့ဘူးလူဟာမနဲ့မှမသိနေမှမသိညာမှမသိကိုကိုကိုယောက်ျားမှမသိမိန်းမမှမသိဘူး အဝက်ဝက်နေသလားမဝက်ဘူးလားရှစ်ဆရာလားမရှစ်ဆရာလားချိုသလားရှင်သလားလည်းမသိဘူးတင်ညာလည်းမရှိတော့ဘူးဆိုတော့ဘာမှမရှိတော့အမှတ်တရအဲ့ဒါကြောင့်မလို့အဲ့ဒီတင်ညာတွေကဟောဒီတင်ညာဆိုတာဟာနန္တရားဟုတ်တယ်မဟုတ်လားနန္တရားဆိုတာဘယ်ပေါ်မှာတည်လဲရုပ်ပေါ်မှာတည်တယ်ဒါတော့ကောင်းပြီသူ့ရဲ့ base ဖြစ်တဲ့ရုပ်ဟာအုံနောက်ပဲပြောပြောနှလုံးပဲပြောပြောတကယ်လို့သူတည်ရ base တစ်ခုခုဖြစ်ပြီလို့ဆိုလို့ရှိရင်တင်ညာရှိပါဦးမလား မရှိဘူးလူတွေယူတယ်ဆိုအဲ့ဒါပဲနော်ဒီနှလုံးသွင်းကြည်တဲ့ဘွက်ကတောမတောကတွေဒေါမနတာတွေဖြစ်လို့ဖြစ်လာပြီဆိုလို့ရှိရင်ခေါင်းတွေကလည်းပဲစဉ်းစားနိုင်အားဖြင့်ဟိုကြီးမားတဲ့ကပေါက်ကွဲတဲ့သဘောမျိုးဖြစ်လာပြီနော်အေးနှလုံးတွေကလည်းပဲနှလုံးရဲ့ခုံနှုံးတွေလက်ပတ်နှုံးတွေကိုဖောက်ပြန်ပြောင်းလဲပြီဆိုတဲ့အခါကျတော့သူ့ကိုအမေပြုတင်တဲ့နန္တရားတွေကတခါတည်းအကုန်နော်ရောက်ရခမသွားဘူးလားအဲ့ဒီခါမှာစိတ်တွေဘာဖြစ်လဲကြောက်ကြီးဖြစ်လို့ယူတယ်ဆိုတာဖြစ်ရတယ် အဲ့ဒီယူလာတာဒီပင်လင်ဒါမပြောက်သေးဘူးမပြောက်သည့်တိုင်အောင်တင်ညာရှိပါသေးတယ်ဆိုသည့်တိုင်အောင်ဟာတော်တော်လေးကြမ်းလာပြီဆိုလို့ရှိရင်သူ့ဘာသာသူတည်သေးရဲ့လားမသိတော့ဘူးဇာတာလည်းမသိဘူးသွားတာလည်းမသိဘူးရှေ့ရကောင်းမှလည်းမသိတော့ဘူးနော်ဘာမှမသိတော့ဘူးဆိုတော့တင်ညာပျောက်ထွက်သွားပြီလို့ပြောတာအဲဒါကြောင့်လူတွေဟာဦးဇင်းတို့အခုမှတ်မိနေသေးတယ်ဆိုတာဟာနံပါတ်1ကျမ်းမာရေးကောင်းသေးလို့နံပါတ်2က အဲနံပါတ်1ကငယ်ရွယ်သေးလို့ပေါ့ဗျာနော်နံပါတ်2ကဂျမ်းမဲကောင်နံပါတ်3ဘာဖြစ်လို့အဲ့လိုငယ်ရွယ်သေးလို့လို့ပြောတယ်လဲဆိုရင်ကြီးကကြရင်တဖြည်းဖြည်းဘာဖြစ်တတ်တဲ့ယောဂရှိလဲမေ့တတ်တဲ့ယောဂအလိုလိုပေါ်လာတာအဲ့ဒီမေ့တာဘာဖြစ်တာလဲဆိုရင်မေ့တာမပြောနဲ့အခုနကပြောပြီးနန္တရားကဘယ်မှာဒီရုပ်တရားမှာဒီတဖြည်းဖြည်းချွတ်ယွင်းအိုမင်းလာတဲ့ရုပ်ဒီသူ့ရဲ့အလုံငန်း function တွေကမကောင်းလို့ဘူးနော် မှန်မှန် तू ကမပုတ်ဆောင်နိုင်တော့ဘူးတရေရော့တဲ့ဘုံကြီးလို့တီးရင်လည်းမမီတော့ဘူးဟုတ်တော့မလားထားပါတော့ဗျာငငယ်တုန်းကအတန်ကောင်းလွန်းလို့တခါတည်းတန်ထွန်းလွန်းလို့မမအေးလို့လို့ဆွဲလိုက်တယ်အဲ့ဒီဖွားကြီးကို80 80လောက်ကျမှဆိုခိုင်းကြည့်ပါလားအဲ့ဒီတန်ထွက်အောင်မလားအမလေးဘာတန်လေးနဲ့ထွက်လဲတုံတုံတန်လေးနဲ့ထွက်လာတာကလေချောင်းတခါတုံတုံတုံတုံနဲ့အဖွားကြီးကိုတန်နဲ့ထွက်လာတာသွားလည်းမရှိတော့ဘူးဆိုတော့လေထွက်တော့ပိုးဆိုးတယ်နော် ဒါစဉ်းစားကြည့်လေပစ္စည်းလာပြီဆိုတဲ့အခါကြလို့ရှိရင်ဒီထန်နေ original ဆိုတာကဒီမှာရှိတာဒါတော့ကောင်းပြီနန်တရားရဲ့မိရရုပ်တရားတွေကြာဆင်းပြီဆိုတာနဲ့တပြိုင်နက်နန်ရဲ့အတိတရားသဘောတရားမှတ်သားမှုနှုတ်တွေကရှေးတုန်းကတည်းကြာလာတာဖြစ်တဲ့အတွက်ဟောတုန်းကလိုတွတ်တွတ်လက်လက် deck နဲ့ဆို dive နဲ့ဆိုပြန်ချေချေ response မလောက်နိုင်ဘူးပြောတာ reaction တိတ်နှေးတယ် response ကတိတ်နှေးသွားပြီနော်ဒါကြောင့်လူကြီးတွေတဖြည်းဖြည်းကြီးလာလို့ရှိရင် တချို့ကလည်းဟိုဟာလေးစားကြည့်ငယ်ငယ်တုန်းကကောင်းတယ်နော်အခုကြီးတော့ဘာဖြစ်လဲမကောင်းတော့ဘူးငါဟိုတုန်းကဆိုစားတာအခုဆိုမစားခြင်းဘူးနော်ဦးဇင်းကဟိုတုန်းကတော့ဟန်ဆောင်ပြောတာထင်ပါတယ်နဲ့ကိုကစားကောင်းတယ်အဲကိုအခု90လေးနည်းနည်းပဲကြော်သေးတယ်ဟုတ်လားပြီနော်ဟုတ်လားပြီအဲ့ဒါတော့တချို့ကြတယ်လေစားစရာတိတ်ဟိုမစားဟိုကလေးတို့တို့ဒီကလေးတို့တို့နေတာကြောင်ကြောင်စားလို့ဖြစ်လာတယ်ဆိုတော့ဘာဖြစ်တာလဲဆိုရင်အမှန်ကအသက်ကြီးလို့အစားရှောင်တာမဟုတ်ဘူးအသက်ကြီးရင်ဘိုးတောင်ရှားစီစားကြောင်သေးတယ်အမှန်က ဒါပေမဲ့ဘာဖြစ်လို့စီစာကြောင်တယ်လဲဆိုဟိုဟာစားကြည့်စားလို့မတွေ့ဘူးဒီဟာစားကြည့်ဟာလှုပ်ပေးပြန်ပြီအောက်ကငယ်တဲ့ကလေးတွေသားသမီးတွေလှုပ်ပေးပြန်စားကြည့်ဟွန်းဒစွန်းဒစွန်းတော့တော်ပါနင်းကြမဟုတ်ဟိုတုန်းကလည်းမကောင်းတော့ဘူးဆိုတော့လှုပ်ပေးတဲ့လူကဘယ်လိုလှုပ်ပေးလို့မှမပြီးတော့ဘူးလို့ပြောတာဆိုတော့စားတဲ့သူသည်အစားရှောင်လို့မဟုတ်ဘူးပြောရမယ်ဆိုရင်ပတာရတွေဘာဖြစ်လာတာလဲပြက်လာတာပတာရတွေပြက်လာတဲ့ခါကျတော့ကိုကိုကိုပြုစုဖို့လဲခက်လာတယ်သူတစ်ပါးကပြုစုဖို့လဲခက်လာတယ် အဲ့ဒီတော့တင်ညာကလည်းအဲ့ဒီထက်မှာအပါအဝင်ပဲနော်ဦးဇင်းတို့စောစောပြောပြီးဦးဇင်းတို့မှတ်သားမှုတွေဟောဒီတရားနဲ့မှတ်ထားတာဒီပဒါရတွေဒီ sense တွေနဲ့မှတ်ထားတာအသက်ကြီးသည်နေမြကြကြသွားပြီဆိုလို့ရှိရင်တင်ညာတွေလည်းဒီပုံမှာမှီပြီးတော့မှတ်ထားတာတွေကကြလာပြီဒါကြောင့်မလို့မြင်လိုက်တယ်နော်အသက်ကြီးတော့ဒီလိုလေးတွေလှုပ်ကြည့်နော်ဩငါမြင်ဘူးဒီလိုလိုတော့ရှိတယ်ဟဲ့နဲ့ဒါနဲ့ပဲပြီးနေဟုတ်တယ်မဟုတ်လားနာမည်လည်းဖော်မရဘူး နင်ဘသူသားမဟုတ်လားနေသားမအောင်နင့်မေတော့ငါသိတယ်နင့်ဖေတော့ငါသိတယ်နေဘောလို့မရအောင်ဘာတွေကြသွားပြီလဲတင်ညာကြပြီမျက်လုံးကလည်းမွဲတယ်ဆိုတော့သူ့ကိုမကွဲဘူးဟုတ်တော့မဟုတ်လားအုံနောက်တရားလည်းပဲဝေးခဲ့ပြီဆိုတော့ဟိုတော့ကမှတ်တာနဲ့အဆင့်ဝေးပြီဆိုတော့ဟိုတော့ကတင်ညာပါပါလေးပဲရှိတော့တယ်တရောင်ရောင်ပဲဖြစ်တော့တာရှိသေးလားတင်ညာမရှိတော့ဘူးဒါကြောင့်မလို့တင်ညာဆိုတဲ့သဘောတည်းလေတဲ့တခါမှတ်ပြီးလျင်လူတွေထင်တာကကောင်းတုံးကတော့တခါမှတ်ရင်အကုန်ပြီးပြီတစ်သလုံးထင်တယ်လို့ထင်တာ တကယ်တမ်းကြည့်တော့မဟုတ်ပါဘူးတဲ့အမှန်မှတင်ညာဆိုတဲ့သဘောကလည်းပဲအခြားနန္တရားလိုပဲမှတ်ပြီးလျင်ဘာဖြစ်လဲပြက်သွားပါပြီဆိုလိုတာကတခါကြည့်ဒီနေရာလေးမှတ်လိုက်လူတယောက်ကိုအကုန်လုံးကြည့်ပြီးတော့ဒီကုလုံးအတန်အနနေထပြောဆိုအမူအရာသူ့ရဲ့ပုံစံနဲ့ကြည့်မှတ်မှတ်မှတ်မှတ်မှတ်နေတာဒါတော့မှတ်နေတာတဲ့ခဲလေးနဲ့လိုက်ပြီးတော့လူကိုဒီချက်ကောက်ချောင်းဆွဲတယ်လို့ဆွဲယူသွားတာတခုချင်းမှတ်တာလူတယောက်ကိုတခါတည်းနဲ့ဓာတ်ပိုင်လို့ချက်နဲ့ဆိုတခါတည်းနဲ့မှတ်တာမဟုတ်ဘူး ဦးဇင်းတို့ထင်တာကလူတယောက်ရဲ့ပုံပစ်ချာကြီးတစ်ခုလုံးကိုမှတ်လိုက်တယ်လို့ထင်တာဦးဇင်းတို့သူလူတယောက်ကိုမြင်တဲ့အခါဘာအစကြည့်လဲခင်ဗျားတို့ခြေောက်မကြည့်ဘူးဘာကြည့်လဲဒါမှမြန်မြန်ပြောလိုက်ပြီးတာမျက်နှာယင်ကြည့်တာဟောဒီမျက်နှာမှာလည်းဘယ်ယင်ကြည့်လဲမျက်လုံးယင်ကြည့်တာဟုတ်တယ်ဒါကြောင့်မလို့တခိုးတွေမိလို့ရှင်ဘာလုပ်ထားလဲအုပ်ထားတာမျက်လုံးလေးဖုံးနေတာနည်းနည်းရုပ်ကမမှတ်မိဘူးဟုတ်တယ်မလားဒါကြောင့်မလို့လူတို့ကကိုယ်မမှတ်မိစီဘာဘာကြီးဘာဘာကြီးတွေတက်လဲ ဟုတ်တယ်အဲ့ဒါအမဲကြီးတွေတတ်ထားတာဒါကြောင့်မလို့လူတယောက်မှမြင်ရင်မျက်လုံးအရင်ကြည့်တာအဲ့ဒါပြီးမှဘေးကိုဖြန့်ကြည့်တာဟောမျက်လုံးမျက်နှာနေတာပြီးတော့မှအသံဘလို့ဘာညာအဲ့လိုကြည့်တာအဲ့လိုကြည့်ဆိုတာဒါတော့ကောင်းပြီဒါဆိုရင်စကြည့်တဲ့နေရာကိုဘာလုပ်တာလဲစမှတ်တာပဲအကုန်မှတ်ပြီးတဖြည်းဖြည်းနဲ့ဘေးကိုချဲ့ချဲ့ချဲ့ခဲချဲ့သလိုချဲ့သွားတာပြီးမှမှတ်ထားတာပြီးမှတကုံလုံးပြီးမှ define နဲ့ထည့်ထားလိုက်တာ အဲ့တော့အဲ့ဒီဟာကလည်းပဲတခုချင်းမှတခုမှတ်ပြီးတခုပျောက်သွားတာပြောချင်တာကနော်ဒါပြီးမှဒါဒါပြီးမှဒါခဲလေးတခုချင်းတခုချင်းချစ်တယ်လို့လိုက်မှတ်နေတာမှတ်ပြီးမှကိုယ့်ရဲ့တင်ညာဖိုင်ကြီးတွေထည့်ထည့်ထားလိုက်တာပြီးတော့နောက်တစ်ခါပြန်တွေ့ရင်ဒီအစောစောလေးကထည့်ထားတာ ਨੇ ပြန်တိုက်ကြည့်တာနော်လူကိုမမြင်ဘူးနော်လာနေတဲ့ခြေထောက်ရှည်လန်းတာ ਨੇ မသိဘူးလားသိတယ်လေလူကိုမမြင်ဘူးဟုတ်တယ်မျက်မမြင်ကြောင်းသွားကြည့် အများမပြောရင်နော်အဲ့တော့လားနေတော့သူဘယ်ဆရာမဘယ်ဆရာစကားတခွန်းမှမပြောဘူးသူတို့အကုန်ပြောတာဘာဖြစ်လဲဒီဖဏတ်ဖဏတ်တန်ကိုကြာရင်သိတယ်တောက်ဖဏတ်စီးတယ်နော်ရိုးရိုးကြက်ပေါင်ဖဏတ်စီးတယ်ရွှတ်တိုက်ပြီးတော့စီးတယ်နော်ဖဏတ်ကိုလွတ်အောင်မှာပြီးတော့စီးတယ်ဟောသူတို့အဲ့ဒါတွေမှတ်ထားတာနော်မျက်စိမမြင်ပေမဲ့ဘာနဲ့မှတ်လဲဆိုနားနဲ့မှတ်ထားတာ အကုန်သိတယ်ဒါတော့အဲ့ဒီသိတဲ့ထက်မှလည်းပဲဆရာမနဲ့ဧည့်သည်တယောက်နဲ့တွေ့လာရင်ဆရာမဘေးကဧည့်သည်နှစ်ယောက်အဲသူကဒီလိုဖဏတ်တန်သုံးတန်ကြားတော့ ဒီဖက်နှက်တန်ကြားနေကြမဟုတ်ဘူးဆိုရင်ဘယ်သူဖြစ်ရတော့မလဲဧည့်သည်ဆရာမဧည့်သည်ပါတယ်သူကဒီလိုပြောတာကြည့်လိုက်တော့မျက်လုံးအောင်တရားမှမမြင်ဘူးဒါသူတို့ဘာနဲ့မှတ်လဲနားနဲ့မှတ်ထားတာနားနဲ့မှတ်ထားတာအဲ့တော့လူတွေမှာတစ်ဖက်ကချုံချုံတစ်ဖက်ကနေအာတန်အောင်မှတ်ရတယ်အဲ့ဒီအမှတ်တွေဟာသူတို့ကင်ကောင်းပြီဟောတာတခါမှမတွေ့ဘူးတဲ့လူတယောက်ဆိုရင်ဦးဇင်းတို့ကထားပါတော့တခါမှမမြင်ဘူးတဲ့အရာဆိုလို့ရှိရင်ဒါဘာမှမသိဘူး အဲ့တော့အဲ့ဒီမမြင်ဘူးတဲ့အရာပထမဆုံးအကျင့်ကိုဒါဘာလဲဆိုတေးသေးချာချာမေးပြီးတော့မှတ်တယ်အဲ့ဒီပထမဆုံးအကျင့်ညာဟေ့ဒါဘာခေါ်လဲဒါဘာလဲလဲဘယ်သူလဲလဲဘာနာမည်လဲသူ့အဖေဘယ်သူလဲမသူဘယ်သူလဲဘာလူမျိုးလဲသူပြောတဲ့စကားဘာဘာသားလဲမမှတ်ဘူးလားမှတ်တယ်နောက်တစ်ခါအဲ့ဒီအတန်ကြာရင်ဒီလူကဘာလူမျိုးဖြစ်မယ်နဲ့မပြောဘူးလားအေးအဲ့ဒါပထမတော့ကအမှတ်ရှိလို့လားမရှိလို့လားရှိထားလို့အလားတူရှိလို့အဲ့ဒါအဲ့ဒီအတန်မျိုးကိုနားထောင်မှုတဲ့ဟာတည်ရင်ဒီအတန်ဒီဘာလူမျိုးဆိုတာမသိဘူးလား သိတယ်နောက်တစ်ယောက်လာရင်မမြင်ဘူးပဲမဲ့ဒီအတန်နဲ့ပြောတဲ့အတန်ဒီဒါဘာလို့မျိုး action ကိုဓာတ်ထောက်ပြီးသိတယ်ဟုတ်တော့မလားအဲ့ဒါမျိုးပြောတာဒါတော့ကောင်းပြီဟောဒီတင်ညာဟာလေတဲ့မှတ်တဲ့အခါမှာ तू ကတခါမှတ်ပြီးလို့ရှိရင် तू ကမှတ်တရားကလည်းအချမ်းနံတရားလို့ဖြစ်ပြီးရင်ပြမှတ်ပြီးရင် ပြောက်ဆိုတဲ့အခါကျတော့ဒီတင်ညာဒီလည်းပဲအခြားခြားသောနံတရားများကဲ့သို့ပဲဖြစ်ပြီးရင်ပြစ်တဲ့သဘောရှိတဲ့အတွက်ကြောင့်မလို့ तू သည်နေဆာလားအနိဆာလားဆိုတော့ အာနိစ္စပဲတခါမှတ်ပြီးပြီးကင်တသက်လုံးမသိမချင်းသွားရရောဟဲ့ဆိုလို့စိတ်ချလို့ရပါမလားမရဘူးဒါကြောင့်မလို့မရတဲ့အတွက်ကြောင့်မလို့ခင်ဗျားတို့ပို့ပြီးတော့အရေးကြီးလေလေအဲ့ဒါကိုမမေ့အောင်ခဏခဏမမှတ်ဘူးလားမှတ်ရတယ်မှတ်ရတယ်နော်ဦးဇင်းတို့ဟိုးကမြန်မာနိုင်ငံမှာ training school မှာနေတော့ကနိုင်ငံသားတွေလည်းရှိတယ်သူတို့ကတော့မြန်မာစာသင်တယ်ဒါတော့ဦးဇင်းတို့ကတော့အင်္ဂလိပ်စာဖတ်ကြရတော့ပေါ့ဗျာဖတ်ကြတဲ့အခါကျတော့အဲ့မှာအခုတည်းရှိပါသေးတယ်အဲ့ဒီ စလိုဗက်ကီးယားနိုင်ငံအခုတော့သူဆွစ်ဇာလန်မှာနေတယ်သူသူ့နာမည်ဦးဥတ္တမတဲ့အဲ့တော့ तू ကသူ့အခန်းထဲမှာရှိသည်မြပစ္စည်းလေးတွေမှာဒီလောက်ရှိတဲ့ခါတည်း yellow ဟိုတဲ့လေးတွေနဲ့ကတ်ပြီးတော့မှပေပါလေးတွေနဲ့ကတ်ပြီးတော့ကတ်ထားတယ်အောက်ကနင်းတဲ့နေရာမှာလဲကြံပြင်းကဒင်းရှင်တောင်းပဒင်းပေါက်အကုန်မှတ်ထားအဝါထိတ်နေတာပဲ तू ကပတ်ချလဲနေတာမင်းင်းကျင့်နေတာပဲဆိုတော့အကုန်လုံးမှတ်ထားတာတော့ကလောက်နော်လက်ကိုင်းနဲ့အကုန်လုံးရှိတာ security ကြီးပဲအကုန်လုံး ဒါလိုက်မှတ်ထားတာဆိုတော့ तू အဲ့ဒါကြည့်နေတာမင်းင်းကျက်နေတာဗဒါဗမာလောဆိုတော့အဲ့ဒါကြာတော့မှတ်မိသွားတော့ဟောမှတ်မိသွားတဲ့စကားလုံးကိုဖြုတ်လိုက်ပြီတော့အဲ့လိုဒါတော့ဦးဇင်းတို့ကမမှတ်မိသေးရင်အဲ့ဒီလိုပဲမှတ်ရတာမဟုတ်လားကိုလှုပ်တဲ့လုံကအဲ့ဒီလိုမှတ်နေရတာဒါပဲဒါဘာကြောင့်မှတ်တယ်လဲဆိုရင်အရင်မှတ်ထားတဲ့တင်ညာမစွဲသေးဘူးမစွဲသေးတဲ့အတွက်ကြောင့်မလို့စစ်ကူမဖြုတ်ရသေးတဲ့သဘောပဲဒါကြောင့်အရေးကြီးလေလေပို့ပြီးတော့မှားရလေလေဟောအလွယ်ဆုံးပြောမယ်ခင်ဗျားတို့အခုထားပါတော့ဟောဒီလူတွေအကုန်လုံးက အင်တာဗျူးလာတယ်ဆိုကြပါစို့ခမရတို့မှာကြည်စရာလည်းမေးပြီးစီတီဇင်ဖြေရမယ်ဆိုကြပါစို့ဗျာခမရတို့သွားပြီဟဲ့လားဖက်ဒရယ်ရုံးကိုသွားအဲ့ဒါတော့မသွားခင်လေးကျတော့ခမရတို့ဘာလုပ်လဲဟာခါတော့လောက်တာမဖတ်ဘူးလားတခါတော့ run through လေဒါလေးကငါမိတယ်နေတော့နေတော့အဲ့ဒါလေးမင်းမတော့ရူးရူးဆိုလောက်သေးတယ်လေဇာမွေးဖြေကနေအခန်းပေါ့ဝါကျမရူးရူးမလုပ်ဘူးလားလို့ကိုကိုကိုစိတ်ချလို့လားမချလို့လားနှိမ့်စမလားအနှိမ့်စလားအာဒါဆိုသိကြတယ် မမြဲဘူးလေမမြဲတာဘယ်လောက်တိမမြဲလဲဆိုရင်စာမွေးခန်းဝါတိမမြဲသေးဘူးပြီးကကြမှာခေါလောင်းခောက်ကကြမှာဒေါတော့ဆိုကြမှာဘုတ်ခနဲ့ချခဲ့ရတာဒါတော့မကျင်းတတ်သေးဘူးကိုယ်တင်ညာကိုဘယ်လောက်စိတ်မချတယ်လဲဆိုတော့အကြောင်းပြောတာဒါဆိုတော့ထင်ရှားတယ်နေဆာလားအနေဆာလားဆိုရင်အာနေဆာမမြဲဘူးကြာကြာမနေဘူးလို့ပြောတာဒါကြောင့်မလို့အဲ့ဒီဟာတွေမမြဲတဲ့သဘောတွေကိုဦးဇင်းတို့ကအရေးကြီးကြီးသလိုမှတ်မှတ်နေရတာဆိုကြတဲ့ကတည်းလို့ဒီလောကသဘာဝကြီးမှာမှတ်တဲ့ဟာကြီးကိုဒါကိုဘယ်လိုလုပ်ဒီပေါ်မှာ authority ရှိပါမလဲဒီလိုဘယ်လိုလုပ်အမိန်ပေးလို့ရပါမလဲ ဆိုတော့ဒါဟာအတ္တမဟုတ်တာသိကြတယ်နော်ဒါကြောင့်မလို့ဒီအနိစ္စသဘောတရားအခြားနံတရားများကတော့မှတ်ပြီးရင်ချစ်ချင်းပင်ပျောက်သွား၏နောက်ထပ်မှတ်မိနေခြင်းသည်ဘာလို့လို့လဲနောက်ထပ်အသက်တင်ညာများကမှတ်မှတ်ထားခြင်းဖြစ်၏ခမရတို့ចောင်းသားတယောက်လို့ပြောမယ်ဆိုရင်နောက်ထပ်မှတ်ထားတဲ့ဆိုတဲ့အရာမမေ့အောင်ကြက်ကြက်ထားခြင်းဖြစ်၏သို့မဟုတ်မမေ့အောင်စိတ်ကအမြဲတမ်းပြန်ထားခြင်းဖြစ်၏ဒါပဲဆိုတော့မမေ့ခြင်းရင်စိတ်ကအမြဲတမ်းပြန်ထားတယ်ဒါတော့ကောင်းပြီ ဦးဇင်းတို့လောကမှာဒီနေ့နေ့စဉ်ဘဝထဲမှာဘယ်ဟာမဆိုအရေးကြီးရင်ကြီးသလိုမှတ်ရတယ်နော်ထားပါတော့ကိုယ်အတွက်ဟိုရင်ဖြစ်တော့မယ်ဆိုလို့ရှိရင်နော်အခုဆိုလို့ရှိရင်ဟိုဓမ္မတယောက်ပြောတာဦးဇင်းတော်တော်လေးသဘောကျတယ်တပည့်တော်ဘုရားဒီပညာမေ့ခြင်းမေ့မယ်ပလိတ်ဘယ်နာကခြောင်းတက်တယ်ဘယ်နာမိဖိုက်ဟိုကင်မရာရှိတယ်ဆိုတာတပည့်တော်မျက်လုံးမှိတ်ပြီးတော့သွားရင်တော့အကုန်သိတယ်ဒီဘေးအေရီးယားမကြိုက်တဲ့နေရာမေးတယ်ဟာ तू ပြောပြတာလည်းအဟုတ်ပဲရှိတယ်နော် तू ပြောပြတဲ့နေရာအကုန်လုံးမိဖိုက်နေအကုန်ရှိနေတာပဲဟုတ်တယ် နော်ဘာဖြစ်လဲလဲဆိုတပည့်တော်5 6ခါထိတော့ဘုရားဘယ်မသိပဲနေတခါမိရင်6 900ကျော်600ပါနေဘယ်မမှတ်မိပဲနေမလဲတခါတည်းရိုက်တာမှမေ့ချင်မေ့လဲဦးမယ်အမေရိုက်တာမှနော်ဆိုတော့ဟုတ်တယ်လေတလစာလေးအကုန်ပြောဆိုတော့အဲ့ဒီနေရာတွေမှာဦးစင်းတတိထားကြည့်တယ်ဟုတ်တယ်ရဲလဲအဲ့ဒီနေရာမှာချောင်းတယ်ကဲဘာဖြစ်လဲလဲသူ speed လဲဖန်ခံထားရတယ်နော်ကင်မရာလဲထိထားရတယ်ဆိုတော့အဲ့ဒီမီးပွိုင်တွေအကုန်ကြီးအကုန်လုံးရှိတယ်နော်သူ့ကိုတင်ညာမမတ်မတ်အောင်လုပ်ပေးလိုက်တာဒဏ်နဲ့လေ အဲ့ဒါနောက်တစ်ခါမထိကျင်တော့ तू ဘာလုပ်တော့မလဲအဲ့ဒီမြို့ပွက်ကိုရောက်ရင် तू ဖြတ်ပါအောင်မလားနော်2001 2002 2003ဆိုပြီးတော့မဆိုဘဲနဲ့ညာဘက်ကိုွေပါအောင်မလားကိုွေကြည့်ပါလားလို့ဟိုကတခါတည်းကင်မရာရိုက်ထားတာကိုနော်ကင်မရာနေပြီးတော့လာလိမ့်မယ်လေခင်ဗျရက်တော့ရက်ပါတယ်ခင်ဗျအဲ့ဒါ stop and run တခါတော့ drive လောက်တာကိုတည်းအားကြောင့်မလို့လက်မှတ်ကလေးရောက်လာမှာလေဆိုတော့နောက်တစ်ခါကျရင် तू မရက်တော့အဲ့ဟိုမပြေးတော့ဘူးလေကင်မရာချင်းဟိုမှာကြည့်နေတာဆိုတော့ဆိုတော့အဲ့ဒါဘာနဲ့မှတ်ထားတယ်လဲဆိုလဲ तू ဒဏ်ထိထားပြီ ဒါတော့နောက်တခါမမအောင်မမှတ်ဘူးလားအေးအဲ့တော့ကို့အတွက်ဒုက္ခရောက်မဲ့ရဆိုရင်ဦးဇင်းတော့ပိုးကိုမှတ်ရတယ်ပိုးမှတ်ရတယ်ကောင်းပြီဒါတော့ဒီပြင်ဒုက္ခရောက်စရာတွေလည်းရှိသေးတယ်ခင်ဗျားတို့ကင်မရာရိုက်တဲ့ဒုက္ခစပီဒီဖတ်တဲ့ဒုက္ခတွေမဟုတ်သေးဘူးနော်ဦးဇင်းတို့မှာဓာတ်တစ်အထက်မှာခါပြီးတော့တောင်းကြီးမှောက်ပြီးတော့ထုတ်ပြလိုက်ဆိုလို့ထုတ်ပြစရာတင်ညာတွေလည်းအများကြီးရှိတယ်အဲ့ဒီမှားတဲ့တင်ညာတွေကြောင့်မလို့ဝိပ္ပလာတတင်ညာတွေနော် ကောင်းပြီဒါတော့ဒါတွေကပြောရင်တော့ပြီးမှာမဟုတ်တော့ဘူးဆိုတော့တရားတွေကိုအလုံးပြန်ပြီးတော့ခြုံကြည့်မယ်ဆိုလို့ရှိရင်ဟောဒီတင်ညာတွေကိုနော်ဦးဇုံတို့ဒီတင်ညာဆိုတဲ့သဘောတည်းခဏမစဲတသေးသေးအခြားသောနန္တရားတွေကိုနန္တရားတွေလိုပဲဖြစ်ပြီးလျင် ပြစ်တတ်တဲ့အတွက်နေဆာလားအာနေဆာလားဆိုတော့အာနေဆာနော်မိမိတို့လူတွေအတွက်တင်ညာတည်းမရှိမဖြစ်လိုအပ်တယ်နော်လူတယောက် အနိုင်ဆုံးပြောမယ်ဆိုရင်လူတယောက်လူလူနေနိုင်ဖို့အတွက်တင်ညာမရှိမဖြစ်လိုအပ်တယ်ဟောဒီလိုအပ်တဲ့တင်ညာဖြစ်တဲ့အတွက်ကြောင့်မလို့တခါတည်းနဲ့မြဲသွားတဲ့မြန်သွားတဲ့ကောင်းနေတဲ့တင်ညာမျိုးတည်နေတဲ့တင်ညာမျိုးဖြစ်ခြင်းနဲ့တင်ညာကမတည်ဘူးဆိုတဲ့အခါကျတော့အဲ့ဒီမတည်တဲ့သဘောတရားဒီကောင်းသလားမကောင်းဘူးလားဆိုတော့မကောင်းဘူးလူတွေကရှိမှဖြစ်မှတည်မှဖြစ်မှဒါပေမဲ့သဘာဝကမတည်ဘူးမတည်ဘူးဆိုရင်ကောင်းသလားမကောင်းဘူးလားမကောင်းဘူးအဲ့ဒါကိုပြောတာဒုက္ခဝါတန်ဒုက္ခဝါတိ ကောင်းသလားမကောင်းဘူးလားမကောင်းပါဗျာမြတ်စွာဘုရားဒါမိကွက်နှစ်ကြိမ်ရှိပြီတတိယတစ်ကြိမ်ထပ်မေးတယ်ဘုရားကနော်အဲ့တော့ဒီတင်ညာတွေဒီအခြားသောနန္တရားတို့လို့ပြောင်းလဲတတ်တဲ့အတွက်မမြဲဘူးနော်မမြဲတဲ့ nature ရှိတဲ့အတွက်ကြောင့်လို့လည်းမကောင်းဘူးပြီးတော့မှလည်းပဲပြောင်းလဲဖောက်ပြန်တတ်တဲ့သဘောရှိတယ်တင်ညာဒီလိုမမြဲဘူးမကောင်းဘူးပြောင်းလဲဘလောင်းပလဲပြောင်းလဲတတ်တဲ့သဘောရှိတဲ့တင်ညာကိုကိုကနေပြီးတော့မှ နာမ်တဘာဝအတိုင်းဖြစ်ပြီးဖြစ်ပြီးဖြစ်ပြီးဖြစ်သူ့ nature နဲ့သူ့တဘာဝနဲ့သူ နေတယ်သူစီးကြောင်းထဲမှာသူစီးနေတယ်နော်အဲ့ဒီတော့လူတယောက်ကနေပြီးတော့မှဒါကိုအကောင့်ထဲအလုံးအရာကင်လို့ဆွဲလို့ရတဲ့ပုံစံသဘောမျိုးထင်ပြီးငါလို့ထင်ပြီးတော့ငါတင်ညာပဲဆိုပြီးတော့လောဘနဲ့ဖမ်းဆုပ်ရင်တင့်တော်ပါမလားတဲ့ငါဆိုတာမရှိဘဲနဲ့နော်ငါတင်ညာဆိုတာလည်းမရှိဘဲနဲ့တင်ညာကတွေ့တုံးလေးမှာသူ့သဘာဝအရာမှတ်ပြလိုက်တယ်ပြီးရင် ပျောက်သွားပြီဆိုတော့အဲ့ဒီလိုမတီးတတ်တဲ့သဘာဝသူ့ဘာသာသူသွားနေတဲ့ဟာကြီးကိုနော်နေကိုအရှိကထွက်အနောက်ကိုဝဲဟာငါစဘာမချောက်သူလို့အဲ့ဒီကောင်းငင်တဲထဲမှာခဏရက်ပေးပါဆိုလို့ရရဲ့လားအဲ့ဒီလိုပဲတင်ညာရေငါတော့အရေးကြီးတယ်မဲ့မပြောက်နဲ့တီနေဆိုလို့ရပါမလားမရဘူးအမိန်ပေးလို့မရဘူးအဲ့ဒါကြီးကိုငါလို့ပြောလို့ဖြစ်ပါမလားမဖြစ်ဘူးတဲ့အဲ့ဒါကြောင့်တဏှာနဲ့လဲဆွဲလို့မဖြစ်ဘူးငါခဲ့ဆိုပြီးတော့မန်တက်လို့လည်းမဖြစ်ဘူးအိုရင် ပြောက်ကုန်တာမေ့ကုန်တာနော်ပြီးတော့မှတခါငါရယ်လို့တောင်မှမရှိပါဘူးရုပ်နဲ့နာနှစ်ပါးပဲဖွဲ့စည်းထားလို့အကြောင်းအကျိုးအနေနဲ့ဆက်ပြီးတော့ပေါ်နေတဲ့သဘောခဏခဏမှတ်ထားလို့ကြံခဲ့တဲ့သဘောကိုငါရဲ့တင်ညာဆိုပြီးတော့စွဲဖို့ဒိဋ္ဌိနဲ့လဲစွဲဖို့တင့်မှာမလားမတင့်ဘူးတဲ့မတင့်တဲ့အတွက်ပင်စားဝိကေငါးခုကမြတ်စွာဘုရားရဲ့အမေကိုနောဟိတံဗန္တိမတင့်လျော်ပါဘုရားဆိုပြီးတော့ဒီလိုမျိုးအမေဖြစ်ကိုဏီကုန်းချုပ်ပါတယ်ကောင်းပြီနောက်တစ်ခုသွားကြစို့နော် သင်္ခါရတို့မမြဲပုံစသည်ကိုပြဆိုချက်အဲ့မှာပါဠိနဲ့မြန်မာပြန်နှစ်ခုတွဲဆိုရအောင်သင်္ခါရအ သမနုပတိတုံဧတံမမဧသောဟမသမိဧသောမေအတ္တာတိနောဟေတံဗန္တိပြုလုပ် ကောင်းပြီဒါစောစောကတင်ညာပုံစံလို့အလားတူပါပဲဒါတော့ကောင်းပြီတင်ညာကဲ့သို့ပဲသင်္ခါရကိုမှတ်ပြီးတော့သင်္ခါရရဲ့မမြဲပုံသူ့ရဲ့အဓိပ္ပာယ်လေးကိုအောက်ကရေးထားတာကိုဆက်ပြီးတော့ဖတ်ကြည့်အောင်နော်ဒါအဲ့ဒီဟာပြောလိုက်ရင်လည်းအပေါ်ကအကုန်ပါပြီးသားဖြစ်တယ်ဒါကြောင့်သင်္ခါရတွေမမြဲပုံဆင်းရဲပုံအဲ့ဒါလေးဖတ်ပါကိုဖြင့် င်္ခါရဆိုတာကဦးဇင်းတို့စောစောကသင်္ခါရရဲ့တလုံးကို တော်တော်လေးကြည်ကြပြတ်မြန်ရှင်းခဲ့ပြီးပြီဒီအခုခန္ဓာ၅ပါးမှာပါတဲ့သင်္ခါရသည်ဘာသင်္ခါရခေါ်မလဲအကြောင်းလားအကျိုးလားဟုတ်ရဲ့လားအကျိုးသင်္ခါရဒီနေရာမှာက ခန္ဓာ၅ပါးထဲမှာပါတဲ့သင်္ခါရစေရနာဥဆောင်တာလောက်အောင်တိုက်တွန်းပေးတာဆိုတော့အကြောင်းနော်အဲ့ဒါကြတော့အခုကခန္ဓာ၅ပါးမှာပါတဲ့ဒီသင်္ခါရခန္ဓာဟာကံ၃ပါးတစ်ခုခုလောက်တော့မယ်ဆိုရင် သူကတိုက်တွန်းပေးရတယ်နော်ဒါတော့ကိုယ်နေပဲလှုပ်လှုပ်နှုတ်နေပဲပြောပြောစိတ်နေပဲကြံကြံ မိမိကြံမဲ့အကြောင်းအရာပေါ်မူတည်ပြီးတော့မှစေတနာကအဲ့ဒီလုပ်ငန်းတစ်ခုလုံးဖြစ်အောင်သူကတခါတည်းဟောပြောမယ်ဆိုလို့ရှိရင်စတိုက်တွန်းနှုတ်ဆော်ပေးလိုက်တာဒီတိုက်တွန်းနှုတ်ဆော်မှုက तू ကဘာနဲ့ဥဆောင်မလဲဆိုဆိုကြပါစို့နော်လူတယောက်ဟာဒေါသဖြစ်เสียမြင်ပြီဆိုကြပါစို့ဒေါသဖြစ်เสียမြင်ပြီဆိုလို့ရှိရင်နံပါတ်1တွဲထွက်လာမှာကစေတနာနဲ့ဒေါသဒါပဲဒါတော့ तू နဲ့တွဲဖြစ်ပြီးတော့လုံးမဲ့စေတသိက်တွေရှိတယ်ခိုးဝါကတွေရှိတယ် ဆိုတော့ဒေါသဟာသူ့ရဲ့ဒေါသူ့ရဲ့အာယုံဖြစ်တဲ့မကြိုက်တဲ့အာယုံတခုမျက်စိနဲ့မြင်နေပြီဆိုလို့ရှိရင်ဒီမျက်လုံးနဲ့မြင်နေသမျှကာလပတ်လုံးသူ့ဒေါသကဆွပေးတယ်လို့ဖြစ်မနေဘူးလားဖြစ်တဲ့အခါကြလို့ရှိရင်ဟောဒီလူကိုထားပါတော့မြင်နေတဲ့အချိန်တိုင်းမှာအချိန်တိုင်းမှာ သူက စေတနာကနေပြီးတော့ဒီလူရဲ့မကြိုက်စရာ မုန်းစရာဒေါသဖြစ်စရာတွေကို စေတနာဆွပေးတာဒေါသကို မကြီးတဲ့ထက်ကြီးအောင် မိလောင်ရာကိုလေပင့်တယ်လို့စီးသွားလောင်းတယ်လို့မျိုးဖြစ်တာအဲ့ဒါစေတနာပဲဆိုတော့စေတနာကသွားသွားလောင်းတော့ဒေါသကပူပူကြီးလာတာဆိုတော့ဒေါသဖြစ်တဲ့လုပ်ငန်းတစ်ခုလုံးမှာပို့ပြီးတော့ကြီးအောင်ကြာအောင်ကျယ်ပြန့်အောင်လုပ်တာစေတနာလောဘလည်းဒီတိုင်းပဲနော်မောဟဖြစ်ပြီဆိုရင်လည်းမောဟနဲ့စေတနာဆိုတော့မောဟလုပ်ငန်းကြီးတစ်ခုလုံးကိုတခါတည်းမတိပြီးရင်မတိအောင်အဲ့ဒီမတိချင်းတူတော့အမိုက်မဲတဲ့မဲအမောင်ကြီးထူတဲ့တဲ့သူပိန်းတဲ့တဲ့ပိန်း အမှန်တရားနဲ့ဝေးတဲ့ထဲဝေးအဲ့ဒါလိုဖြစ်အောင် လုပ်တာလဲစေတနာပဲမောဟရဲ့ degree တက်အောင်လုပ်တာစေတနာနော်ဒါတော့အဲ့ဒီမှာဒါရင်မကသေးဘူးအစရာများကြမ်းဖန်အရဲဆိုတာမျိုးပြောတာမရှိဘူးလားမှားပဲဟဲ့ဆိုလို့ရှိရင်လူတကာသိပါတယ်ဆိုတဲ့ဟာကိုမှမှားအောင်ကိုမှသူကစေတနာထပ်လုပ်ပေးလိုက်သေးတယ်ဆိုတော့စေတနာဆိုတာဟာလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုရင်မကောင်းတာလုပ်ရင်လည်းအဲ့ဒီလုပ်မဲ့ဟာကို तू ကဆွပေးတာ ပို့ပြီးတော့ထက်တန်လုပ်ပေးတာနော်အာဟုတုနေပယ်မှာဆိုလို့ရှိရင်လောဘဒေါသမောဟမာနတိတိဝိသိကိစ္စအိတ်တာမေသရိယဝိသိကိစ္စဒါတွေမရှိဘူးလားအေးအဲ့ဒီဟာတွေမှန်သမျှအာဟုတုစိတ်တွေ14လုံးလုံးမှန်သမျှကိုသူတို့ဖြစ်ချင်တဲ့ဟာနဲ့ဥမာမာနဖြစ်စရာဆိုလို့ရှိရင်လည်းအမလေးတခါတည်းလူတယောက်ကိုမာနလှုပ်လိုက်လို့ရှိရင်တခါတည်းမျက်စိထဲမှာသူ့ထက်ငါဘလောက်တက်တယ်ဟဲ့သိတယ်ဟဲ့နားတယ်နားလေတယ်ဆိုတာသိအောင်ရွယ်မဲ့ခါးတွေထောက်လက်တွေတခါတည်းထိုးတခါလူတယောက်ရဲ့ဆက်ဆက်တိမကံပုံစံကိုဖြစ်အောင် ခါတည်းပုံစံကိုအမြင့်မြတ်လောက်တာစေတနာဟုတ်တော့မလားဒါတော့လူတယောက်ဟာအဲ့ဒါလိုဖြစ်ပြီဆိုရင်ဘေးကနေကြည့်လိုက်တာနဲ့မာနတက်ကြီးတာပဲတဲ့မသိဘူးလားသိတယ်အတန်ကိုကြားရင်လည်းသိတယ်ပုံကိုမြင်လိုက်ရင်လည်းသိတယ်ကဲဓမ္မနာရဲ့လက္ခဏာအဲ့ဒီပုံတရံကြီးထွက်သွားအောင်ဒီအတန်ကြီးထွက်သွားအောင်နော်လူမမဲ့တာတွေရွဲ့တာတွေ ကော့တာတွေငော့တာတွေမျက်လုံးမျက်စောင်းထိုးတာတွေနော်သူတို့ဘာထင်ကဘလောက်တက်တယ်သားတယ်ဆိုတဲ့ပုံစံလုံးပြတာတွေနော်အဲ့ဒီလိုပုံတွေကိုဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်လာအောင်တခါတည်းကြွကြွကြွကြွလာအောင်နော်ဟောဖဘွားကိုလက်နဲ့ထိုးတော့ထီတိုင်းပွားပွားလာသလိုမျိုးဖြစ်အောင်လုပ်တာစေရနာလုပ်တာပဲဘာဖြစ်လို့လဲသူကဒီနယ်ပယ်ကြီးကို စားတဲ့အနာလိုပဲနော်အနာတွေမှာစားနာဆိုရှိတယ်မဟုတ်လားအေးအနာကြီးအနဝိုင်းပိုးပိုးကြီးအနာကြီးအထက်မှာဂလန်ကောင်းကြီးဖြစ်အောင်စားသလိုမျိုး နော်စားသလိုမျိုးသူ့ရဲ့ဒီမာနနဲ့ပတ်သက်ပြီးဆိုကြပါစို့ဒေါသနဲ့ပတ်သက်တာပြောကြပါစို့ဗျာဒေါသထွက်တော့မယ်ဆိုအဲ့ဒီလူရဲ့ငိုကတော့ကအကျွေးစင်းမှာဒီကပြန်ပေါ်ပြီးတော့စိတ်ဆိုးတာဘယ်တော့ငါလဲငါကိုလှုပ်ဖူးတယ်ဘယ်တကားတော့ငါလှုပ်ဖူးတယ်ဆိုတော့ဘယ်နှကြိမ်ရှိပြီဟောဒါတွေမပါဘူးလားအကုန်ထက်တွေ့တာကဲဒီဒေါသနဲ့တွဲပြီးတော့မှတ်ခဲ့တဲ့တင်ညာလဲကောင်းပါကောင်းဟုတ်တော့မဟုတ်လားဒါကြောင့်မလို့တချို့ကပြောတယ်လေအမလေးငါသေအောင်မုန်းတာဆိုအဲ့ဒီသေအောင်မုန်းလေလေ သေအောင်မှတ်မိလေလေပဲအဲ့ဒါမသေမချင်းမှတ်မိတာဒီလူငါသေအောင်မုန်းတာဆိုဟုတ်တယ်အသေးမှပဲ तू ကလွတ်သွားတာဒီအိမ်ဒေါသကဘာဖြစ်နေလို့လဲတန်ရောစဉ်ဖြစ်နေလို့ဒီဒေါသကအဲ့ဒီဒေါသဖြစ်เสียအာယုံနဲ့သူ့နှစ်ကိုတွဲပြီးဘာလုပ်လိုက်တာလဲခြီလိုက်ပြီးကင်ပြီးရောနွားများတိုးကြိုးကြီးချင်းနဲ့တိုင်မှခြီသလိုအဲ့ဒါမှရုံရင်ပြတ်ချင်းပြတ်လဲဦးမှာအခုနဒေါသတန်ရောစဉ်မပြတ်ဘူးအဲ့တော့အဲ့ဒီအာယုံတွေးတိုင်းတွေးတိုင်းတွေးတိုင်းဘာဖြစ်သွားပြီလဲ ဒေါသဖြစ်ပြီးဒေါသကလေးဖြစ်တယ်ဆိုတာနဲ့တပြိုင်နက်သူ့နဲ့ပတ်သက်တာတွေဟိုတော့ငါပြီးခဲ့တာတွေပြောခဲ့တာတွေဆိုခဲ့တာတွေချင်းချင်းကောင်းတယ်မပေါ်ဘူးလားဟောသူ့ရဲ့အပေါင်းအသင်းဖြစ်တဲ့တင်ညာဘာလို့လောက်ပြန်ပြီလဲအဲဖိုင်ကြီးကိုလှန်ပြပြန်ပြီဟောဒါမှမင်းလည်းဘယ်တော့ကလည်းလှုပ်တယ်ဘယ်တော့ကလည်းလှုပ်တယ်နဲ့အကျွေးစင်းတောင်းသူအကုန်လှန်ပြတာကဲဆိုတော့ဒေါသပိုကျဲမသွားဘူးလားအေးပိုကျဲသွားပြီအဲ့ဒါပြောတာဆိုတဲ့အခါကျတော့အဲ့ဒီဟာတွေထက်တန်ထက်တန်လာအောင်ဟေးတင်ညာဟေးကောင်မင်းလှုပ်လေကွာမင်းမှတ်ထားတယ်ဒီချိန်တော့ဖွင့်ပြလိုက်သူ့ကိုအဲ့ဒါစေတနာခိုင်းတာ ။ तू ကဖန်ကင်ထားတယ်လို့မဟုတ်လား။စီရင်ကင်စီရင်ကင်ဆိုတော့ဟေ့ကောင်မင်းဖတ်ကြည့်စမ်းဘယ်တော့မှလည်းသူလို့တဆောစေတနာကိုစေတနာကနေတင်ညာတော့တို့လိုက်တော့ဟောက်ကောင်လည်းဖတ်ပြီတင်ညာသမားလည်းဟုတ်တော့မဟုတ်လား။အဲအဲ့ဒါလို့ဒီဒါတော့အဲ့ဒီ तू နဲ့တွဲပြီးတော့လှုပ်တဲ့ဟာတွေမှန်သမျှကိုအကုန်လုံးတခါတည်းကိုဝါကားတွေအကုန်လုံး तू နဲ့ပတ်သက်တာတွေအကုန်ချဲ့အောင်ချဲ့အောင်ချဲ့အောင်လိုက်သွားနှိုးစော်ပေးလို့တိုက်တွန်းပေးလို့တို့ပေးလို့ဆွပေးလို့တို့မိရှုမိလို့လို့ဒေါသပူကြီးသွားတာကြီးတဲ့အတွက်ကြောင့်မလို့ ဟောဒီဒေါသတိဟုသောအကြောင်းကြောင့်ခန္ဓာကိုယ်တဖြည်းဖြည်းနဲ့တုံလှုပ်လာမယ်သွေးတွေရဲ့ခုံလုံးတွေမြန်လာမယ်နော်ရင်နှလုံးခုံလုံးတွေမြန်လာမယ်ဟာမျက်နှာတွေပြက်လာမယ်ဟောခန္ဓာကိုယ်ပြောင်းမလာဘူးလားအဲအဲ့ဒီကနေထိမ့်လို့မရတော့ဘူးဆိုပါးစပ်ကလှုပ်စီလှုပ်စီဖြစ်မလာဘူးလားမခံနိုင်တဲ့အဆုံးတော့អော်တော့တာပဲတခါတည်းကဲဒါတော့ဒီကာယကံနေနဲ့တခါပြုံးနေမရဘူးတခါတည်းဟာပါးစပ်တွေနဲ့ပြောပြုံးနေမရတော့နောက်တန်းဟာထူးကြရိုက်ကြဆိုတော့အဲ့ဒီဖြစ်တာတွေပြောတာစောစောလေးတုန်းကစိတ်ထဲကဖြစ်ခဲ့ပြီး စိတ်ထရဖြစ်တာကိုလည်းပဲဒေါသနဲ့စေတနာနဲ့တွဲပြီးတော့လှုံ့ဆော်လိုက်တာဒါတော့စောစောလေးတုန်းကတော့အနုတယပါလေအာယုံနဲ့နော်ပတာရဓွာရနဲ့မတိုက်ကြခင်တုန်းကတော့အကြောင်းကတိုက်ရဲ့လားမတိုက်သေးဘူးမပေါ်သေးဘူးဖြစ်ဖို့အကြောင်းမပေါ်သေးတော့သူတို့က sleeping level မှာရှိတယ်ဘယ်မှာရှိနေလဲအိတ်နေတယ်နော်ဘာလုပ်နေတာလဲအိတ်နေတာအိတ်နေတာအိတ်နေတဲ့ခွေးအသားလေးနေပြီစီနိုးရင်တော့ဘာလုပ်လဲကြိုက်တတ်တယ်လေ အေးအနုတ္တယအိတ်နေတဲ့အနုတ္တယက तू ကပျောက်တာမဟုတ်ဘူးမတိုက်ဆိုင်သေးလို့တိုက်လဲတိုက်ဆိုင်လဲရောမျက်လုံးတွေလည်းမကြိုက်တဲ့ဟာလည်းတွေ့လဲရောတိုက်နေဆိုအဲ့ဒီမထမပေါက်ဘူးလားအေး ready to explore ချက်ချင်းထပေါက်တာဒါတော့ဦးဇင်းတို့ရဲ့ဒီမှာရှိနေတဲ့အနုတ္တယဓာတ်သဘောတွေကအဲ့ဒါကြောင့်မလို့ तू ကဥပတ္တိပင်ရဲ့လို့မရှိဘူးဥပတ္တိပင်လို့မရှိဘဲနဲ့နော်တစ်သက်လုံးမြဲပြီးတော့တသံတရားလုံးမြဲနေတာနှစ်ခုရှိတယ် တသံတရားလုံးမြဲတာဘယ်နှခုလဲတစ်ခုပေါ်လာပြီတစ်ခုကဘာတူလဲအခုပဲပြောတယ်အနုတေယဘာလဲနောက်တစ်ခုကနိဗ္ဗာန်ဥပတ္တိပဲမရှိဘူးဥပတ္တိရင်းရည်လာနိဗ္ဗာန်မှာခင်ဗျားတို့ဒီချာမတာခင်ဗျားအဘိဓမ္မာတွေတက်ထားတာအနုတေယနဲ့နိဗ္ဗာန်ဒီဥပတ္တိပဲမရှိဘူးဒါကြောင့်မလို့ကျုပ်တို့တန်တရားဖြတ်တဲ့အခါမှာနိဗ္ဗာန်ကိုမရောက်သေးဘူးဆိုသမျှတော့ဟောဒီအနုတေယကဥပတ္တိပဲ မရှိဘဲနဲ့ကိန်းနေမယ်လို့ပြောတာဟုတ်ရဲ့လားအဲ့ဒါကြောင့်ကျုပ်တို့တန်တရားမှာဥပ္ပတ္တိပဲမရှိဘဲနဲ့ပါနေတာဘာတူလဲဆိုရင်အနုတရာမှတ်ထားပါဗျာနော်သောတာပန်မှာမဖြစ်သေးဘူးဆိုရင်ဒိဋ္ဌိနဲ့ဝိသေကိစ္စမပြောက်ပါဘူးဟုတ်ရဲ့လားဒိဋ္ဌာနုတရာနဲ့ဝိဟိုရဲမပြောက်ပါဘူးဗျာဒီဝိသေကိစ္စနုတရာအေးအဲ့ဒါတော့သူတို့ဟာအဲ့ဒီဥပ္ပတ္တိပဲမရှိဘူးလို့ပြောတာဟာသူတို့ကဆိုလိုတာကတိုက်ဆိုင်လိုက်ပြီနော်ချက်ချင်းတပ်ပေါက်ွဲတယ်လို့ပြောတာဒါတော့ဦးဇင်းတို့မှာ နိဗ္ဗာန်ကဲ့သို့တရားကတခုတော့ရှိတယ်သို့တော့မကောင်းတဲ့ဟာဖြစ်နေတယ်ဘသူဖြစ်နေလဲအနုတရားတဲ့အတွင်းထဲမှာအဲ့တော့တွေ့လိုက်ပြီဆိုတာနေအဲ तू ကထပ်ပေါက်ခွဲတာထပ်ပေါက်ခွဲတယ်ဆိုတော့ကောင်းပြီဟောဒီစိတ်နဲ့စာအတွင်းထဲမှာနော်ဟိုးအောက်ဆုံး level deepest level မှာရှိနေတဲ့အိတ်နေတဲ့လေးကနော်အာယုန်နဲ့လည်းသွားပြီးတော့တိုက်မိလိုက်ရောဟာစိတ်ကုနဘဒီဒွါရနဲ့အာယုန်နဲ့တိုက်မိလိုက်ပြီဆိုတဲ့အခါကျတော့ तू ကမြင်မှုရတဲ့တန်းပေါ်ပြီပေါ်တဲ့အခါကျတော့ဒေါသချေချင်းအတွင်းထဲမှာလှိုက်ဆူလာပြီဆိုတော့ အဲ့ဒီမှာစပြီးတော့အထက်မှာတက်ကြွလာတဲ့ level ဘယ်ရောက်သွားပြီလဲဝိရုဒ္ဓနာကိလေသာနော်ဒါတော့ထကြွလာပြီလို့ဆိုလိုတယ်နော်ထကြွလာပြီဆိုတော့ကအဲ့ထကြွလာတဲ့ level အဆင့်မှာကျုပ်တို့ရှော့နေရင်ရှော့နော်ဖြောက်နေရင်ဖြောက်အဲ့ဒီအတွင်းထဲမှာပွားစီပွားစီနဲ့အတွင်းထဲမှာမိတော်များလို့အတွင်းထဲဂလိုင်းဆူလာတဲ့အဆင့်ဒီကျုပ်တို့အတွက်နော် chance ရှိသေးတယ် တတိကောင်းကောင်းနဲ့နော်တတိကောင်းကောင်းနဲ့ကိုကိုကိုဒါမဖြစ်တဲ့တော့ဓာတ်တက်တော့မပေါက်ကွဲတဲ့တော့ဘူးဆိုရင်အာယုံပြောင်းနေရာပြောင်းပြီးတော့မှသွားလိုက်ရင်ဒီဒေါသမပေါက်သေးဘူးနော်ဒီ second level မှာပရိယုဌာနအဆင့်သည်ဒါက controllable level ရှိသေးတယ်ထိမ့်ချုပ်မယ်ဆိုရင်ထိမ့်ချုပ်နိုင်သေးတယ်အဲ့ဒီအဆင့်ကိုမိမိကအဲ့ဒီအာယုံနဲ့ဆက်ပြီးတော့ကြားနေအောင်မယ်ဆက်မြင်နေအောင်မယ်ဆိုရင်သူဒီဒီ level ကနေတက်ပြီးတော့မှအဲ့ဒီမှာ explode ဖြစ်တော့မှနော် outburst ဖြစ်သွားပြီပေါက်ကွဲသွားပြီ အဲ့ဒါကြတော့ဘာဖြစ်လဲဝီတိတ်ကမကျူးလွန်တော့မယ်ခင်ဗျားတို့ဗဇန်နဲ့တော်လကောင်လက်နဲ့တော်လကောင်စိတ်ကတော့ပြီးခဲ့ပြီလေစိတ်အဆင့်ကျော်ခဲ့ပြီဆိုတော့နောက်ဆုံးအဆင့်ရောက်သွားမယ်အဲ့ဒီတော့အဲ့ဒီနောက်ဆုံးအဆင့်ကိုရောက်တယ်ဆိုတဲ့အချိန်ခါမှာအဲ့ဒီဟာတွေကိုတဆင့်ပြီးတဆင့်တဆင့်ပြီးတဆင့် sleeping level ကနေပြီးတော့မှထကြလာတဲ့ arising level ရအောင် arising level မှာကျုပ်တော့ control နဲ့တတိတင်ညာနဲ့ပညာနဲ့မထိန်ချုပ်ဘူးဆိုလို့ရှိရင်နောက်ထပ်ပေါက်ကွဲတဲ့ level ဝိတိကပဆိုတဲ့ဟာကိုရောက်ပြီရောက်ပြီဆိုလို့ရှိရင်နှုံနဲ့ ပြောတော့မယ်ကာယကံနဲ့လောက်ကြထူကြတော့မယ်အဲ့ဒါမျိုးဒါတော့အဲ့ဒီဟာတွေတဆင်ချင်းတဆင်ချင်းတဆင်ချင်းဖြစ်လာအောင်လို့စေတနာကနေပြီးအတင်းတခါတဲ့အနာစားသလိုစပြီးချဲ့လာတာချဲ့လာတာချဲ့တဲ့ခါကျတော့ကောင်းပြီအဲ့ဒါတွေဖြစ်တဲ့ခါကျတော့ဒီကံသုံးပါးကိုဦးဇင်းတို့နေ့စဉ်လောက်ကြံတာရော ပြောတာရောလောက်ကင်တာတွေရောကိုဘသူတွေလှုပ်ပေးနေတယ်လဲဆိုရင် စေတနာဥဆောင်တဲ့စေတသိက်90 အဲ့ဒါအခရာပဲနေ့စဉ်လှုပ်ရှားမှုအဲ့ဒါအခရာပဲအဲ့ဒီတော့ဒီဖြစ်နေတဲ့ကာယံ၃ပါးသည်စေတသိက်စေတနာဥဆောင်တဲ့စေတသိက်90တို့ကလှုပ်ပေးနေတယ်ဆိုတာစေတနာကမန်တိုင်းလို့ပြောတာဒီဘက်ကတော့သူကဒေါသဖြစ်ဆက်ရှင်ဒေါသနဲ့တွဲမယ်မောဟဖြစ်ဆက်ရှင်မောဟနဲ့တွဲမယ်လောဘဖြစ်ဆက်မောဟလောဘနဲ့တွဲမယ်မာနဖြစ်ဆက်ရှင်မာနနဲ့တွဲမယ်ဆိုလိုတာက तू ကစေတနာ plus something ဒါကိုပြောတာစေတနာကမန်တိုင်းဒီဘက်ကတော့အကြောင်းအရာလိုက်ပဲ ဆိုတော့အဲ့ဒီမှာသူ့ရဲ့အကြောင်းအရာတွေကသူ့ရဲ့လုပ်ငန်းတစ်ခုကိုပို့ပြီးတော့ကြီးထွားလာအောင်ပို့ပြီးတော့ဟောများလာအောင်ချက်ချက်ချက်ချက်ပေးတာစေတနာပဲဒါကြောင့်ကောင်းတဲ့မကောင်းတဲ့ဘက်မှာချက်တယ်လို့ကောင်းတဲ့ဘက်မှာလည်းသူကပဲချက်လို့သွားတယ်ကောင်းပြီကောင်းတဲ့ဘက်တွေမှာဘာတွေရှိမလဲတရားတရားတွေရှိတယ်အဲစေအတ္တာဟိုဟိတွေတို့ဩတ္တပတို့ရှိတယ်နော်အဲ့တော့ဒီဒီတရားတွေကိုကောင်းအောင်လည်းပဲသူကပဲဥဆောင်ပေးတာကောင်းတဲ့ဘက်တွေမှာ အဲပို့ပြီးတော့လှုပ်ဆောင်ခြင်းအောင်တရားတရားတွေပို့တက်ကြွအောင်ပို့များလာအောင်ပို့ခိုင်မာလာအောင်သူကပဲဥဆောင်ပေးတယ်ဒါတော့ကောင်းပြီအဲ့ဒီဟာတွေမိမိတို့ရဲ့စိတ်ထဲကရှိတဲ့အတိုင်းပဲကြံကြတယ်တွေးခေါ်တယ်နော်အဲ့ဒီတိုင်းပဲစိတ်ကတွေးခေါ်စဉ်းစားပြီးရင်စဉ်းစားထားတဲ့အတိုင်းပြောတယ်ပြောတဲ့အတိုင်းဆုံးဖြတ်ချက်ချတယ်ချတဲ့အတိုင်းလူကလိုက်လှုပ်တယ်ဒါပဲမဟုတ်လားလို့အဲ့ဒီဟာတွေအကုန်လုံးကဘာတူလဲဆိုရင်စေရနာဥဆောင်တဲ့စေတသိက်50အလုပ်ပဲဒါသူလုပ်နေတာ ဒါတော့ကောင်းပြီဦးဇင်းတို့အဲ့ဒီနေ့စဉ်ဘဝမှာအဲ့ဒီသင်္ခါရခန္ဓာဒီအခရာပဲသင်္ခါရခန္ဓာမရှိကျုပ်တို့ကကြောက်ရွံ့ပဲဟုတ်တယ်မလားဒါတော့အခုလူတွေလိုအလုံးလုံးနေတယ်ဆိုတာကံသုံးပါးကာယကံဝစီကံမနောကံကံသုံးပါးဒီအချင်းချုပ်ရင်ကုသိုလ်နဲ့အကုသိုလ်နှမျိုးပဲရှိတယ်ဟုတ်တယ်မလားအပြာကတနဲပါတယ်ကုသိုလ်နဲ့အကုသိုလ်နှမျိုးပဲရှိတယ်အဲ့ဒီကုသိုလ်နဲ့အကုသိုလ်နှမျိုးဖြစ်အောင်ဘသူကနေလုံစော်နေသလားတိုက်တွန်းနေသလားစေရနာဒါတော့ဖြစ်အောင်တိုက်တွန်းနေတာဖြစ်တဲ့အတွက်စေရနာသည်အကြောင်းဒါကြောင့်မလို့ ဖြစ်နေတဲ့ကာယကမှုသင်္ခါကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရကိုယ်နဲ့လှုပ်ခြင်းနှုတ်နဲ့ပြောခြင်းစိတ်နဲ့ကြံခြင်းမှန်သမျှသည်ဘသူကတိုက်တွန်းလဲလို့ဆိုစေတနာကတိုက်တွန်းလိုက်လို့စေတနာကတွန်းအားပေးလိုက်လို့ဖြစ်တာဖြစ်တဲ့အတွက်စေတနာသည်အကြောင်းအကြောင်းဖြစ်တဲ့အတွက်ဒီသင်္ခါရကိုအကြောင်းသင်္ခါရလို့မှတ်ပါဦးဇင်းတို့နေ့စဉ်လောက်တာကာယကံဝစီကံမနောကံနဲ့ဒီစေတနာကြောင့်လောက်တာဒီစေတနာမပါရင်လောက်လို့မရဘူးဘာမှလောက်လို့မရဘူးတွေးခေါ်လို့ကိုမရတာ ဘာဖြစ်လို့လဲတွေးမယ်ဆိုလို့ရှိရင်လည်းပဲမိမိတို့ရဲ့တဘာဝပတ်ဝန်းကျင်မှာမိမိတို့ရဲ့အဲ education level အရာဒါနံပါတ်1နံပါတ်2မိမိတို့ရဲ့နေတဲ့တဘာဝပတ်ဝန်းကျင်အရာလူတွေဟာမိမိပတ်ဝန်းကျင်ကိုအရင်ကြည့်လိုက်တယ်နော်အရင်ကြည့်ပြီးတော့မှလူတွေတွေးတယ်လူတွေဒီမိမိကျောင်းတွေမှာအကယ်ဒမစ်ကျောင်းတွေမှာပညာသင်တယ်သင်ခဲ့တဲ့အတိုင်းတွေးတယ်ဒီနှစ်ပုံမှာဒီနှစ်ခုပဲဦးဇင်းတို့ဆုံးဖြတ်ကြတာဟုတ်တော့မလားအဲ့တော့ education level နဲ့ဦးဇင်းတို့လူတွေဒီနေ့လုပ်နေတဲ့အဲစာဝန်ရေးစီးပွားရေး level အတူတူပဲထားကြပါစို့ဗျာနော်။ဘာဖြစ်လို့လဲဆို education level ပေးတာကအခြေခံရဖို့ပေးလိုက်တာအဲ့ဒါကိုမှမိမိတို့အသင်မွေးအကြောင်းနဲ့ထည့်တယ်ဆိုတော့နှစ်ခုလုံးကတော့ပညာရေးကြီးပဲဟုတ်တယ်မဟုတ်လား။ပညာဆုံးတယ်မရှိဘူး။ဆက်တင်သွားတာဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီမိမိလှုပ်ရှားတဲ့နော် level ရဲ့ပတ်ဝန်းကျင်ရဲ့ဒီနှစ်ခုကိုအခြေခံပြီးတော့လူတွေကစဉ်းစားတာစဉ်းစားတာအဲ့ဒီစဉ်းစားတာဒီမိမိတို့အဲ့ဒီထက်မှစဉ်းစားပြီးမှပါဇက်ကပြောမယ် ဟာငါဘယ်တော့မှတော့ဘလို့တွေ့ဘူးတယ်ဒါဘာဖြစ်နိုင်တယ်ဟောကိုတွေ့တဲ့တွေ့ခဲ့ဘူးတဲ့အတွေ့အကြုံအရမပြောဘူးလားဟုတ်တယ်လေအဲ့ဒါအနုမာနလို့ခေါ်တယ်သို့မဟုတ်ရင်လည်းပဲပုံ knowledge ပေါ့ဗျာနော်စာအုပ်ထဲမှာတွေ့ဘူးတာမှတ်ဘူးတာလေ့လာသင်ကြားဘူးတာအဲ့ဒါတွေကိုအခြေခံပြီးတော့ဒေါရီမို့ကိုယ့်ရဲ့ direct experience နဲ့ပစ္စက်ကဟိုညာနာလို့ခေါ်မှာပေါ့ကိုယ်တိုင်မျက်စိနဲ့မြင်တာနော်တနည်း သူတို့ဘာတွေအဆိုးအမိတ်နဲ့ inferential knowledge နဲ့မှန်းဆပြီးမှသိတာလူတွေကဒါနေပဲသုံးဆုံးဖြတ်တာနော်မျက်လုံးနဲ့ဓာတိုက်တွေ့ပြီးတော့သိတဲ့အသိဉာဏ်ပစ္စကဉာဏ်နော်ပစ္စကပမာဏလို့ခေါ်တယ်သူတို့ရဲ့ဒါသနိကစာအုပ်တွေမှာတော့အိန္ဒိယဒါသနိကမှာနော်ပြီးတဲ့အခါကျတော့မိမိတို့အဲသင်ကြားခဲ့ပြီးတော့ပညာနော်အဲပညာရေးနဲ့ဒါဆုံးဖြတ်တယ်အဲ့တော့ထားပါတော့ဒီဟာတွေကိုမိမိတို့ရဲ့ ပတ်ဝန်းကျင်နဲ့မိမိတို့ရဲ့သင်ကြားခဲ့တဲ့ဒီပညာတွေပေါ်မှာအခြေခံပြီးတော့ဆုံးဖြတ်ပြီးတော့မှဗဇက်ကအပြောနော်မဆုံးဖြတ်ခင်မှာဒီကြည့်ပြီးတော့မှဆုံးဖြတ်ဆုံးဖြတ်ပြီးတော့ဗဇက်ကပြောပြီးတော့မှလူကလိုက်လှုပ်တာအဲ့ဒီလှုပ်ရှားမှုကြီးတစ်ခုလုံးကိုပြောတာဒါကြီးတစ်ခုလုံးဒီစေတနာကလှုပ်ပေးနေတာစေတနာကစိတ်နဲ့လဲကြံအောင်ဗဇက်နဲ့လဲပြောအောင်ကိုယ်နဲ့လဲလှုပ်အောင်လှုပ်ဆောင်ပေးတဲ့ဆိုတော့ဒါဆိုရင်ကောင်းပြီဒီစေတနာလေးကိုသာအသားလေးဆွဲနှုတ်လိုက် ကဲဦးဇင်းတို့ဘာလုပ်ဦးမလဲအားလုပ်လို့မရအောင်စိတ်ကလည်းစိတ်မရှိတော့ဘူးအယုတ်ဖြစ်သွားပြီကဲအဲ့လိုပဲပြောရတော့မှာအဲ့လိုပဲပြောရတော့မှာဒါကြောင့်မလို့ကောင်းပြီဒါဆိုတော့ဦးဇင်းတို့တွေးခေါ်စဉ်းစားတာဒီပါဇက်နဲ့ပြောတာဒီကိုနဲ့လှုပ်တာတွေဒီစေတနာရဲ့တိုက်တွန်းမှုနှိုးဆော်မှုအဲကြောင့်မလို့ဖြစ်တယ်တဲ့ဒါကြောင့် तू ဒီအခရာ तू ဒီအကြောင်း သူဒီအကြောင်းဖြစ်တဲ့အတွက်ကြောင့်သူရဲ့အကြောင်းတည်းသောစေတနာရဲ့နှိုးစော်တိုက်တွန်းမှုကြောင့်မလို့ဖြစ်လာတဲ့တွေးခေါ်ခြင်းဖြစ်လာတဲ့ပြောဆိုခြင်းဖြစ်လာတဲ့လှုပ်ရှားခြင်းအမူအရာပြုလုပ်ခြင်းအမူအရာဒါကြောင့်မလို့ဦးဆုံးနဲ့နေ့စဉ်လှုပ်ရှားနေတဲ့ကာယကာယသင်္ခါရကိုယ်ဖြင့်လှုပ်ရှားခြင်းဝစီသင်္ခါရနှုတ်ဖြင့်ပြောဆိုခြင်းမနောသင်္ခါရစိတ်ဖြင့်ကြံစည်ခြင်းသည်စေတနာကြောင့်ဖြစ်တဲ့အတွက်ဒီခန္ဓာကိုအကြောင်းသင်္ခါရလို့ခေါ်တယ် ဒါကအကြောင်းဒါပေမဲ့ဘဝတစ်ခုရတဲ့ခါကျတော့အရင်ပြီးခဲ့တဲ့ကံစိတ်ဥဒ္ဓဟာရတိတို့အကြောင်းတရား၄ပါးကြောင့်ကံကြောင့်မလို့ဖြစ်လာတယ်ဆိုတဲ့ခါကျတော့ဟုတ်တယ်အဲ့ဒီခန္ဓာကိုယ်ကြီးဘဝကြီးကြတာဟုတ်တယ်အဲ့ဒါကျတော့အကျိုးသင်္ခါရဟုတ်တော့မလားအဲ့ဒါအကျိုးသင်္ခါရခေါ်တယ်အခုဒီနေ့လှုပ်ရှားမှုကံကိုပြောနေတာနော်ကိုယ်နဲ့လှုပ်ခြင်းနှုတ်နဲ့ပြောခြင်းစိတ်ဖြင့်ကြံစည်ခြင်းအဲ့ဒီသုံးခုသည် စေတနာကြောင့်ဖြစ်တဲ့အတွက်ဘာဘာသင်္ခါရဆိုတာအကြောင်းသင်္ခါရ အေးရတဲ့ဘဝကြတော့ရှေးကံကြောင့်မလို့ကုသိုလ်အကုသိုလ်ကံကြောင့်မလို့ဒီဘက်မှာဒီအာဇာတိဘဝကြီးဖြစ်တယ်မဟုတ်လားဖြစ်တယ်ဆိုတော့ဒါဟောဘက်ကအကြောင်းကုသိုလ်အကုသိုလ်ကကံအကြောင်းတရားဒီဘက်ကဘဝကြတော့ဗာလဲအကျိုးပြိဿသမုပ္ပါကဟုတ်ပါတော့ဟုတ်တယ်မဟုတ်လားကမ္မဘဝဖြစ်เสียအေးကြီးနေတာပဲပါဇက်ကတော့ဟုတ်တယ်မဟုတ်လားအဲအကြောင်းမလို့ကမ္မဘဝဖြစ်เสียဇာတိဆိုတော့ဒါဟောဘက်ကဘာဖြစ်လဲကမ္မဘဝဆိုတော့ဟောဘက်ကကုသိုလ်အကုသိုလ်ကတိကုသိုလ်အကြောင်းကြောင့်ဇာတိဒီဘဝမှာခန္ဓာဘဝမရဘူးလားလို့ ရတဲ့ရတဲ့ဇာတိကဘဝကဘာသက်စားခမရတို့ပဲပြောတာပဲဒုက္ခမှလည်းသိတယ်ပြီးတော့မေ့မေ့သွားတာခက်တာကဲကောင်းပြီဒါဆိုတော့အဲ့ဒီစေတသိက်၅တွေရပြုလုပ်တီထွန်ဖန်အဲတီထွန်ခြင်းပြုပြင်ခြင်းတိုက်တွန်းခြင်းကြောင့်ဖြစ်နေတာခဏမစက်ဒလဇတ်ဖြစ်နေဤဆိုလိုတာကဦးဇင်းတို့တနေ့လုံးမျက်စိပွင့်နေတဲ့အချိန်တိုင်းလို့ပြောတာမျက်စိပိတ်ပြီဆိုရင်တော့ဘဝင်စိတ်ဖြစ်သွားပြီဟုတ်တော့မလား စေရနာပါပေမဲ့လည်းတို့ကတော့အခုနပြောလို့ sleeping level ပဲနော်တို့ကတော့ဗာလဲ unconscious level ဆိုတော့ပြောတာမဟုတ်လားလို့ဟိုတန်းတို့ပြောတာလေအဲအိတ်တဲ့ level တို့ကအလုံးမလုံးဘူးခဏငြိမ်နေတာဒါပေမဲ့တို့ကတွေးသေးတယ်ထို့သို့ဖြစ်ဖြစ်ချင်းကိုအမြဲမပြတ်ဒရဇတ်ဖြစ်နေမှုဒီပင်နှိမ့်ဆက်သလိုဖြစ်နေ၍ဒုက္ခဆင်းရဲဟုဆိုပြီးကောင်းပြီဦးဇင်းတို့ဒီသင်္ခါရသဘောတရားတွေရဲ့ဒီပြောမယ်ဆိုရင်နံတရားကလည်းဖြစ်ပြီးပြစ်တာပဲ ရုပ်တရားကလည်းဖြစ်ပြီးပြက်တာပဲဒီနေရာမှာတော့စေတနာကထားကြပါစို့ပြန်နော်ကဲနံသင်္ခါရတွေပဲထားကြပါစို့နံသင်္ခါရကြလုပ်ငန်းတစ်ခုဖြစ်ဖို့အတွက်ကိုထားပါတော့ဦးဇင်းအခုလက်ကိုဆန့်မယ်နော်စိတ်ကငါဆန့်မယ်ဆိုတဲ့အတိကမပါဘူးလားအေးပါရနဲ့တပြည့်နဲ့ဦးဇင်းကဟောဒီခေါင်းအထားပါတော့သူတို့အပြောတိုင်းကမန်းကဒီဟောဒီလက်ကြီးကိုပေးလိုက်ပြီပေးလိုက်ပြီးတဲ့အခါကျတော့အဲ့ဒီကမှာစိတ်ကနေပြီးတော့ငါကဆန့်မယ်လို့ပြောလိုက်တဲ့အတွက်စိတ်ကြောင့်ဖြစ်တဲ့ဝါရဓာတ်တတ္တိဒီသူကတောင့်တင်းပြီးတော့မှဒီလိုဆန့်သွားပြီဆိုတော့ မပြီးမချင်းဆိုတာစေတနာကဆန်ဆန်ဆန်ဆန်ဆန်ပို့ပို့ပို့ပို့ပို့ပို့ဆိုပြီးတော့တခါတည်းပစ္စည်းတစ်ခုကိုမချနေတယ်လို့မျိုးသူတွန်းနေတာဒါတော့ဟောဒီဟာကြီးကိုဦးဇင်းလုံးဝဆန်သွားပြီးတိုင်အောင်သူမရရဘူးမရတဲ့အခါကျတော့တပည့်နဲ့နှစ်ပည့်သုံးသုံးပည့်လေးလေးပည့်ငါပရိစီလေးလို့လို့သူတန်းစီလိုက်သွားတာအဲ့ဒါမျိုးဒါတော့ဒီဆန်ခြင်းဆိုတဲ့ဟောဒီဦးဇင်းတို့ကာယအခုကာယသင်္ခါရဖြစ်နေတာကာယသင်္ခါရဖြစ်နေတဲ့အခါမှာ ဟောဒီကာယသင်္ကာရဖြစ်နေတဲ့ကောင်ဟောဒီဦးစင်းရဲ့စိတ်ထဲကနေပြီးတော့ဒါကိုစမယ်စမယ်စမယ်စမယ်ဆိုတဲ့ကြီးကမပြတ်အောင်ပေးတာမပြတ်အောင်ပေးတဲ့အတွက်တစ်ခုပြီးတစ်ခုပြောက်တစ်ခုပေါ်တစ်ခုပြောက်ပျောက်ပျောက်ပြီးတော့မှသွားတာဖြစ်တဲ့အတွက်ဟောဒီစေတနာတွေဟောဒီနံသင်္ခါရတွေကမြဲသလားမမြဲဘူးလားလို့ပြောတာမမြဲဘူးကြံတဲ့အမူအရာတွေလောက်တော့ကမြဲပါမလားမမြဲဘူးကောင်းပြီဦးဇင်းတို့တတ္တဝါတွေရဲ့သဘောကအရာရာကိုနော်မြဲခြင်းတာတီးနေခြင်းတာ ကိုကြိုက်တဲ့အစဉ်လေးမှာဒီလိုလေးပဲနေလက်စီချင်တာဒါပေမဲ့သဘာဝက nature ကြီးကမြဲရလားဆိုတော့မမြဲဘူးဆိုလို့ရှိရင်ဦးဇင်းတို့လူတွေတောင်းတတာနဲ့ဖြစ်ချင်တာနဲ့ကြိုက်တာနဲ့သဘာဝကြီးသွားနေတဲ့စီချောင်းကြီးနဲ့ကြိုက်ရလားမကြိုက်တော့ဘူးဆိုရင်ကောင်းသလားမကောင်းဘူးလားမကောင်းတဲ့ခါကျတော့ဒုက္ခဝါတံဒုက္ခဝါတိဒုက္ခံပန်းဒီလောက်ပါပါဠိတွေပါတယ်နဲ့ဟုတ်လားอืมဒီဒီတန်းအဆင့်ကတိတ်နေတာဘူးပါဠိလိုပဲပြောဖြစ်ကြတော့တာ ဟိုတော့ကတန်ခါရင်တင်တဲ့ခက်တုံးကဒီပြနေငါအဲ့တွေလည်းလာတယ်လေလာတဲ့ခါကျတော့တခါတည်းသီလလေးပါပြီးပေးတဲ့ခါကျတော့ဗမာပြည်ကလည်းကြက်ထားတော့ရတာပေါ့ဗျာနော်အဟံပန်ဒီတိတရနေနသာပင်စသီလန်ဘာညာဆိုတော့တခါတည်းပြီးတဲ့ခါဘုန်းကြီးရမဟောဝရမိတန်ဝရိထအာမဘန်ဒီဟာဘယ်နဲ့လူတွေကပါဠိလိုတွေထပ်ဖြေတာပါလားဆိုတော့ဒီပြနေငါလာတဲ့ဧည့်သည်တွေအထင်ကြီးနေတယ်ဆိုတာကိုဘယ်မှလည်းတည်းကြက်တာနော်ပါပြီးလည်းဝေတခါတိတရဏကမနာပြိပုဏ္ဏအာမဘန်ဒီသူကလိုက်ဆိုသွားတာ ပြီးတဲ့အခါကျငါးပါးတိလကုဘသောပါဏာတိပါဒဝေရမဏိတေခဗရာတမာရိယမိဟာဗမာပြည်တကားတဲ့ပါဠိတွေလိုပြောကြပါလားကနဲ့ပြီးလဲပြီးရောဒီပြည့်နဲ့ငါဒီဟောကလာတဲ့ဘုန်းကြီးတွေကဗမာပြည်ကလူတွေကပါဠိလိုပြောတတ်တယ်နဲ့ဆိုတော့ပါဠိလိုသွားပြီးတော့မှသွားနှုတ်ဆက်တော့ဟိုကမမမသိတော့ဟမ်အခုလည်းအဲ့လိုကအကြမ်းမပေါ်မလားမသိဘူးအဲ့တော့ကံကောင်းပြီအဲ့ဒီလိုမျိုးမမြဲတဲ့သဘောတရားကိုမကောင်းဘူးလို့ပြောနေတာအဲ့တော့ဘုရားကအဲ့ဒါကို तू ကဒုက္ခဆိုတဲ့စကားလုံးနဲ့သုံးတယ်နော် ဒုက္ခဆိုတဲ့သက္ကလုံကအမျိုးမျိုးသုံးလို့ရပါတယ်မကောင်းတာကိုလည်းဒုက္ခနာကျင်ကြက်ခဲမှုကိုလည်းဒုက္ခလို့သုံးတယ်တဲ့ဒါတော့အဲ့ဒါလေးကိုမှတ်ထားနော်လူတွေဟာကြမ်းမာနေတဲ့အချိန်ပြည့်စုံနေတဲ့အချိန်ตายရနေတဲ့အချိန်မိသားစုပဲဖြစ်ဖြစ်စီးပွားရေးပဲဖြစ်ဖြစ်အလုပ်လေးตายရပြီးတော့မိသားစုချမ်းချမ်းမာမာပြည့်ပြည့်စုံစုံနဲ့ဆင်းရဲဒုက္ခကင်းတဲ့အချိန်လေးတွေဆိုစိတ်ကလေးပေါ်ပါလို့အဲ့ဒီလိုလေးစိတ်ထဲကနေခြင်းမူလားဗျာကဲနေခြင်းနဲ့အဲ့ဒီအခြေအနေလေးနေခြင်းနဲ့ ဒါပေမဲ့ကြာကြာနေလဲရလားမနေရဘူးမနေရဘူးမနေရဘူးဒါတော့အဲ့ဒီလိုမျိုးတဘာဝနေခြင်းတော်လက်မနေရဘဲနဲ့အရှင်နေရတမျိုးတပုံပပြောင်းလဲပြီးတော့ကိုယ်ပဝင်းကြီးကြီးကပြောင်းနေတာအဲ့ဒီ nature ကြီးဟာမကောင်းတဲ့အတွက်မတို့ကနေခြင်းနဲ့ကိုယ်တိုင်ကရှိတဲ့ခန္ဓာတွေလည်းပြောင်းတယ်ရုပ်ကလည်းပြောင်းနာမ်ကလည်းပြောင်းပဝင်းခြင်းကလည်းပြောင်းအကုန်လုံးကလည်းပြောင်းပြောင်းနေတော့ပြောင်းနေတဲ့တဘာဝကြီးထဲမှာကိုယ်ကစီးကြောင်းထဲမှာလိုက်ပါနေတဲ့တတ္တဝါလေးအမုံလေးတစ်ခုပဲဟုတ်တယ်မဟုတ်လား ဆိုတော့သဘာဝသည်တတ္တဝအလိုကိုမလိုက်ပါ တတ္တဝကသာလျင်ဘု து ကိုအလိုလိုက်ရလဲသဘာဝအလိုကိုလိုက်ရတဏိသဘာဝကိုတိအောင်ကြိုးစားရတယ်နော်အဲ့ဒါတော့အဖြစ်ထွက်တဲ့တနေ့ကျမှငြိမ်သွားတာကောင်းပြီဒါတော့ဟောဒီဆင်းရဲဆိုတာကိုဆင်းရဲလို့သိပြီးအဲဆင်းရဲလို့ဆိုပြီးဒါတော့ဤသို့မမြဲမှုဆင်းရဲဖောက်ပြန်တဲ့သဘောတရားကိုရှိနေတော့ကြောင့်မိမိလိုတိုင်းမဖြစ်ရရကဒါဒီအတ္တလားအနတ္တလားဆိုတော့အနတ္တပါတဲ့ဒါတော့ gain ဆိုလို့ အတ္တဆိုရင်ကိုကြိုက်တဲ့နေရာလေးတွေရက်လို့ရတယ်လို့ပြောတာနော်အေးဟောဒီယုတ်ကြီးကိုရက်လို့မရဘူးဆိုရင်တောင်မှပဲအေးငါကိစ္စမရှိဘူးဒီဘွားကအိုပဲမဲ့အိုပြီးသေသွားတဲ့ခါကျရင်ငါနှုတ်ပြလန်းဆန်းတဲ့အတ္တလေးဟိုဘက်ကိုခုန်ကူးသွားမှာဟာလားပုပ်ပုပ်ကောင်လေးမြတ်ဒီဘက်ကနေတောက်ခနဲ့ဆိုဘက်ကိုခုန်ကူးသလိုမျိုးဒီလိုယူရင်လည်းပဲအတူတူပဲနော်လက်ရှိအိုရာကြီးကိုတော့ခံတယ်နော်လက်ခံတယ်ဒါပေမဲ့ဒီဘက်ကဟာလေးကငါလှုပ်ထားတဲ့ကုသိုလ်တွေရှိတယ်ငါမကြောက်ဘူးငါစိတ်ချပြီငါသေရဲပြီဆိုတော့ အဲ့ဒီအပျော်လေးထဲမှာကြီးတော့နားထောင်လို့တော့ကောင်းတယ်နော်ဟုတ်တော့မဟုတ်လားနားထောင်လို့တော့ကောင်းတယ်ဒါပေမဲ့ तू ဘာပါနေလဲအာတာပါတယ်အာတာတင်လားဒီမှာလက်တိရလည်းဆုပ်ထားတယ်မာနာလည်းပါငါကုသလုပ်ထားတာငါဆိုတာကြီးလည်းပါသေးတယ်ငါကုသလုပ်ထားတာတင်းမမကြောက်ဘူးနောက်ဘဝဆိုရင်ငါကောင်းတဲ့ဘဝကိုရောက်မှာဟောယုံကြည်ချက်ကရှိတယ်ဆိုတဲ့အခါကျတော့ငါဒီဘက်ကလှုပ်ထားအကျွေးပေးထားသလိုဟိုဘက်ကျမှငါအတိုးနဲ့စားမှာဟောဒီအတွင်းနဲ့မတူဘူးလား ဒါဆိုအဲ့ဒီအတ္တဒီဘာဖြစ်တော့မလဲဘာအတ္တလဲအာ exactly တတ္တတခေါ်တယ်ဒီဘက်မှာခင်ဗျားတို့ကကျွေးပေးလိုက်တာလေအလုပ်လုပ်ထားတာလေဟိုဘက်ကျမှခင်ဗျားတို့ဘန်တို့နေစားမယ်ပေါ့တကယ်တမ်းကျတော့ဘဝအဲ့လိုဟုတ်ရဲ့လားမဟုတ်ဘူးကုသိုလ်လုပ်တာကိုကျုပ်တို့ရှာပဲ့ပဲ့သွားတာကြည့်ပဲ့ပဲ့သွားတာကြည့်နော်ဒါတော့ဩငါဒီဘဝအကြောင်းကုသိုလ်တော့ငါလုပ်လိုက်ပြီဒါလောက်ဆိုရင်ဒါကိစ္စမရှိသေးဘူးငါမကြောက်ဘူးကုသိုလ်တွေလုပ်ထားတာသိရဲတယ်ဆိုတော့ အဲဘေးကလူကတော့အားတော့အားကြစရာပဲဒါကောင်းတဲ့စကားပဲဟုတ်တော့မဟုတ်လားဒါပေမဲ့ပြန်စေချာစဉ်းစားကြည့်တော့သူ့စိတ်ထဲမှာဘာဖြစ်လဲဆိုတော့ငါကုသိုလ်လှုပ်ထားတာမကြောက်ဘူးဆိုတာဖြစ်တဲ့အတွက်ငါဆိုတာလည်းလည်းပါနေတယ်ကုသိုလ်လှုပ်ထားတယ်မကြောက်ဘူးဆိုတာတို့ဟိုဘက်ကြလို့ရှင်သေပင်သေတော်လည်းပဲဒီဘဝကငါလှုပ်ထားတဲ့ကုသိုလ်တဲ့ဟိုဘက်မှာငါလူဆိုလဲချမ်းချမ်းသာသာနတ်ဆိုလဲချမ်းချမ်းသာသာဖြစ်လိမ့်မယ်ဆိုတော့ယုံကြည်ချက်ကမရှိဘူးလားရှိတယ်ဆိုကြတဲ့လို့ तू ကဒီဘက်ကကုသိုလ်ကအကျွေးအကျွေးပေးထားသလိုဟိုဘက်ကြအတိုးနဲ့ခံစားမှာလူဘဝကဆင်းရဲတဲ့ကိစ္စမရှိဘူး နော်စင်စင်ရဲရဲငါတို့စားလေးနဲ့စီလေးနဲ့ပဲစားရပါစေလှူလိုက်တယ်ဆိုဟာပန်းလေးတစ်ပွင့်လှူလက်နှက်ပြီးကြလို့ချင်းမိမရေအာတင်းပြီးတော့ဒါလှူတာကရွှေဘုံရွှေနှမ်းပေါင်မှာစူးတော့လေတကားတဲ့ယောက်ျားယောက်ျားနဲ့မိမတိုင်ပြီးတော့လှူကြတာမဟုတ်လားလို့ဆိုတဲ့ခါကျတော့ဦးဇင်းတို့ကဒီဘက်ကအရင်နတ်ပြည်ကအမြတ်ဆိုတဲ့ခါကျရင်ဒီကနေဘယ်ကိုသွားမှာလဲဘယ်သူသွားမှာလဲငါသွားမှာခိုင်းငါသွားမှာတကယ်တမ်းကျတော့သွားလို့ဟုတ်ရဲ့လားမဟုတ်ဘူး ဒီဘက်ကကုသိုလ်တည်းဟုသောအကြောင်းကြောင့်အကျိုးဘဝခန္ဓာကိုဘယ်မှာဖြစ်သည်ဓမ္မတက်တက်ကိုပြောလို့ရှိရင်ဒီဘက်ကယုံ nant သည်ဒီဘက်မှာပဲဖြစ်ပြီးတော့ချုပ်ပြီးပြီဟောဘက်ကယုံ nant သည်ဟောဘက်ကယုံ nant ပဲဒါကိုငါလို့ပြောလို့မဖြစ်ဘူးတကယ်လို့ငါသွားခံစားမှာငါငါပဲရမှာလို့တွက်ခဲ့ပဲဆိုတော့အဲ့ဒါဘာအတ္တလဲဘာဒိဋ္ဌိလဲတတ္တရာဒီဒီတတ္တရာအတ္တပဲအဲ့ဒါလို့ရှိတယ်ဒါကြောင့်မလို့အဲ့ဒါလို့အတွေးဖြစ်မှာဆိုလို့ဒါတွေက ကိုယ်အလိုတိုင်းဖြစ်တဲ့အမဟုတ်ဘူးတဲ့အတ္တမဟုတ်တဲ့အတွက်ကြောင့်ပါတယ်လေအနတ္တဒါတော့ကောင်းပြီအေးဒီတဏမာနဒိဋ္ဌိဝင်ပုံအောက်ကဆက်ဖတ်ကြည့်ပါဦး ပြောလိုက်တဲ့ထဲမှာအလုံးပါသွားပါပြီဒါကတော့နော်ဒီဒီလှုပ်ရှားသွားလာပြောဆိုမှုတွေကတကယ်တမ်းဓမ္မတက်တက်ဘက်ကဓမ္မစီးကြောင်းဘက်ကကြည့်လို့ရှိရင်တဲ့ဒါကပုဂ္ဂိုလ်မပါဘူးဓမ္မတက်တက်ဖြစ်နေတဲ့သဘောပဲနော်ပုဂ္ဂိုလ်ဆိုတာပရမတ္ထနာဘက်ကိုရောက်ပြီးတော့ရှာတဲ့အခါမှာရှာလို့မရတော့ဘူးသူရဲ့ဓာတ်သဘာဝပဲကြံနေတာဆိုတော့အဲ့ဒီဓာတ်သဘာဝတွေလှုပ်ရှားမှုကိုမြင်သွားတဲ့ဒီနေ့မှာပြောင်းလဲလှုပ်ရှားတဲ့ဓာတ်သဘာဝကနေ တည်ငြိမ်တဲ့ဓာတ်ထဲကိုပြောင်းသွားမှာပဲရှိတယ်အဲ့ဒါကြတော့ဘာဓာတ်ခေါ်မလဲတန်တိနော်တန်တိဆိုတာငြိမ်သွားတာတနည်းငြိမ်သွားတာဒီဘက်ကဓာတ်ကဓာတ်ပဲသို့တော့ဒီဘက်ကဓာတ်ကဘာလဲဆိုရင်ဖြစ်လိုက်ပြစ်လိုက်ဒါဆိုတော့ပြောင်းလဲမှုမရှိဘူးလားပြောင်းလဲဖောက်ပြန်တဲ့ဓာတ်ဒါမှဓာတ်တော့ဓာတ်ပဲအဲ့ဒီပြောင်းလဲတတ်တဲ့ဖောက်ပြန်တတ်တဲ့ဓာတ်ကနေမပြောင်းမလဲတည်ငြိမ်သွားတဲ့ဓာတ်ကိုတန်တိလို့ခေါ်တယ်တနည်း ပြောင်းလဲခြင်းဖောက်ပြန်ခြင်းသည်ဒါလှုပ်ရှားတတ်တဲ့သဘောလှုပ်ရှားတတ်တဲ့သဘောဒီလူကိုပူလောင်စေတတ်တယ်တနည်းဒုက္ခဖြစ်စေတတ်တယ်မတိမမတိငြိမ်ပဲမတိငြိမ်တော့ဒုက္ခရောက်တယ်လောကရောက်တဲ့လူတွေဒုက္ခမဖြစ်ဘူးလားဆိုတော့လှုပ်ရှားခြင်းဒီပြောင်းလဲခြင်းဒီတတ္တဝါတို့ရဲ့ဆန္ဒရာဆန္ဒနဲ့မကိုက်တဲ့အတွက်ဒါကြောင့်မလို့တတ္တဝါတွေကပြောင်းလဲတဲ့သဘာဝကြီးပဲမှာရှိလို့တတ္တဝါတွေအပူနေနေတာဆိုတော့ဟောဒီဓာတ်တွေပဲရှိတယ်ဆိုတော့အဲဒီပြောင်းလဲတဲ့ဓာတ်ကနေပြီးတော့မှ ဒါကိုတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့မိမိတို့ကတိအောင်ဥပဒနာနဲ့အားထုတ်ပြီးတော့သွားတဲ့အခါကျတော့ပြောင်းလဲတဲ့ဓာတ်ကနေမပြောင်းလဲတဲ့ဓာတ်ကိုကုဘိဟိဆိုတဲ့ချိန်ကျရင်တော့ငြိမ်သွားပြီဒါတော့လှုပ်ရှားတတ်တဲ့သဘောမှသည်ငြိမ်တဲ့သဘောပူလောင်တတ်တဲ့သဘောမှသည်ငြိမ်တဲ့သဘောအဲ့ဓာတ်ပဲပြောင်းသွားတာဒါကြောင့်နိဗ္ဗာန်ဆိုတာလည်းတကယ်တမ်းတော့အကောင်တည်းရှိတယ်မဟုတ်ဘူးမြို့ရွာလည်းမရှိဘူးပမာဏလည်းမရှိဘူးအလုံးရလည်းမရှိဘူးကြီးတယ်ငယ်တယ်လည်းမရှိဘူးเนาะဓာတ်သဘောအနေနဲ့တာရှိတာ ဒါကြောင့်ပရမတ္ထသဘောတရားတွေကိုသွားတဲ့အခါမှာကုသိုလ်လုပ်တဲ့အခါမှာနော်ဒီလုံနေတဲ့သဘောတရားဒီဓာတ်တဘာဝသာလျှင်လုံပြီးတော့မှအဲအဲတကယ်စစ်မှန်တဲ့ချမ်းသာကိုရှာတဲ့အခါမှာလူတွေတတ္တဝါတွေကဟောဒီခန္ဓာ၅ပါးနဲ့ရှာတယ်။ဘာနဲ့ရှာလဲခန္ဓာ၅ပါးနဲ့ရှာပြီးတော့ဟောဒီခန္ဓာ၅ပါးနဲ့ခံစားလိုက်ခြင်းတာ။ဘာနဲ့ပဲခံစားခြင်းလဲ။ကောင်းပြီခင်ဗျားတို့ခန္ဓာ၅ပါးနဲ့ရှာမယ်ခန္ဓာ၅ပါးနဲ့ဒုက္ခရလိမ့်မယ်ထား။ ခန္ဓာ၅ပါးနဲ့ရှားလို့ရတဲ့ဒုက္ခကိုခန္ဓာ၅ပါးနဲ့ဒါခံစားလို့ရပြီဆိုရင်တကယ်စစ်မှန်တဲ့ဒုက္ခဖြစ်နိုင်မှာမလားမဖြစ်နိုင်ဘူးပူလောင်တဲ့ဒုက္ခပဲဖြစ်လိမ့်မယ်ဒါတော့ကောင်းပြီဓမ္မအနေနဲ့ရှားကြည့်နော်ဟောဒီဖြစ်စဉ်တဘာဝကြီးကိုကြည့်တဲ့အခါမှာပြုလုပ်မှုရော နော်ပြုလုပ်သူရောပြုလုပ်ခံရသူရောအကုန်လုံးအာယုံ द्वार မှန်သမျှတွေရောနော်အစ္ဆတဗိဒ္ဓအတွင်းပြင်တွေရောအကုန်လုံးကြည့်မယ်ဆိုလို့ရှိရင်ဒါဓာတ်တဘာဝတက်တက်တာလည်းဖြစ်တယ်တိဓမ္မတက်တက်တာလည်းဖြစ်တယ် ဓမ္မနဲ့ရှာမယ်ဆိုရင်အဲ့ဒီရှာတဲ့ဒုက္ခသည်မှန်နိုင်တယ်မှန်နေတဲ့အတွက်အဲ့ဒီရတဲ့ဒုက္ခသည်သူကဓမ္မနဲ့ကြည့်တယ်ဓမ္မနဲ့ပဲလှုပ်တယ်ဆိုတော့လှုပ်တဲ့ထက်မှာပုဂ္ဂလပြာပါရပါရဲ့လားမပါဘူးငါလှုပ်တယ်ဆိုတဲ့အတ္တဆိုမရှိဘူးဦးဇင်းတို့ကရှာတော့ကကိုမလှုပ်တော့ကကိုငါကုသိုလ်ဆိုတဲ့ဟာနဲ့ရှာတာဘယ်သူပါနေပြီလဲအတ္တပါနေပြီပြောတာကဲအတ္တပါနေပြီခမရတို့မုံလေးပေါ်စားသလိုပဲ နော်စားတော့စားလိုက်တာပြီးတဲ့ကိုဘာနဲ့သွားဝါမိလဲငရုတ်တိဌာပနာထုတ်တာလေဆိုတော့ဘုံကအပြင်ကကြည့်တော့လိုချင်စရာစားချင်စရာနဲ့ကြည့်ချင်စရာဒါပေမဲ့အထက်ကငရုတ်တိဝါမိလိုက်သလိုအာအပူလောင်ဆက်ရှိတ်နေတာပဲဟုတ်တယ်မို့လားဒါပဲဒုက္ခလုံးနေကြတာမို့လားတတ္တဝါတွေကဟုတ်တယ်မို့လားဟုတ်တယ်လေတတ္တဝါတွေကအဖို့မရှိမနေတတ်ဘူးတဲ့အဖို့မရှိမနေတတ်ဘူးဆိုတော့ကျုပ်တို့ဘာတွေရှားကြရလဲသိကြရတယ်အဖို့ရှားရတယ်အဖို့ရှားတဲ့အခါအဖို့မရှိဘူးဆိုရင်ဘာလဲလဲခွေးလေးတွေကြောင်လေးတွေမမွေးရဘူးလား အဲခွေးလေးတွေကြောင်းလေးတွေမဝဲတွေကြော်လဲတက်ပယ်လေးရှာထားဆက်ရတယ်နော်တက်ရှိလဲဖြစ်ခြင်းဖြစ်မယ်တက်မဲ့လဲဖြစ်ခြင်းဖြစ်မယ်အဲ့ဒါအဖို့ပဲယောက်ျားလဲဖြစ်ခြင်းဖြစ်မယ်မိန်းမလဲဖြစ်ခြင်းဖြစ်မယ်ကလေးလဲဖြစ်ခြင်းဖြစ်မယ်လူကြီးလဲဖြစ်ခြင်းဖြစ်မယ်အဲ့ဒါအဖို့ပဲတဏှာဒုတိယပုရိသောကျုပ်တို့တဏှာသည်ရှိနေသည်များအဖို့ရှိမှနေတတ်တယ်ဘဝဘာနဲ့ဆောက်တာတဏှာနဲ့ဆောက်ရင်ဘဝရှိရင်ဘာလို့ခြင်းလဲဖော်လို့ခြင်းတယ် ဆိုတော့ကျုပ်တို့ကရှာပြီဟဲ့ဆိုကြတဲ့ကဒီလိုအခန်းကဘာကြီးနဲ့တိဆောက်ထားတယ်လဲဒီခန္ဓာကိုတဏှာနဲ့တိဆောက်ထားတာတဏှာနဲ့တိဆောက်တဲ့ခန္ဓာကိုယ်ကြီးနဲ့ရှာတဲ့ခါကျတော့ဟောဒီတဏှာတိဆောက်တဲ့ခန္ဓာကိုယ်ကြီးနဲ့ရှာပြီးရင်ငါလှုပ်ထားတာနော်ငါပဲခံစားကျင်တာခံစားကျင်တာကဲနိဗ္ဗာန်ကိုအဲ့ခန္ဓာ၅ပါးကြီးနဲ့ခံစားလို့ရပါမလားမရဘူးမရဘူးမရဘူးခန္ဓာ၅ပါးကြီးနဲ့ရှာရတဲ့ချမ်းသာကိုခန္ဓာ၅ပါးကြီးနဲ့ခံစားမယ်ဆိုတာရှာလို့ကတော့ ခမရတော့ငရုတ်သီးဌာပနာဘုံလို့ယူပေါ်နေပဲတွေ့လိမ့်မယ်ပူဇက်ပူလောင်ပဲတွေ့မှာပဲနော်အဲ့တော့ရှာတော့ငါတယ်လို့ငါမပါပဲနဲ့နော်အခုနပြောတဲ့သင်္ခါရဓမ္မသဘာဝနဲ့ရှာကြီးဟာစေရနာတတ္တာတရားတွေဥဆောင်တဲ့ဓမ္မသဘောနဲ့ရှာရှာတဲ့ထက်မှာပုဂ္ဂလပါသေးလားပုဂ္ဂိုလ်တ attva မပါဘူးဆိုတော့ရှာတာဘာသူဖြစ်နေပြီလဲဓမ္မဘာသူဖြစ်နေပြီလဲဓမ္မဒါတော့ဓမ္မအမြင်ကောင်းလေလေတကယ်ဒုက္ခအစစ်ရဖို့နီးလေလေဟုတ်တော့မလားစောစောလေးတုန်းက သူကပုဂ္ဂလွင်ရှာလေလေတကယ်ဒုက္ခနဲ့ဝေးလေလေဆိုလိုတာကတော့ခန္ဓာ၅ပါးနဲ့ခံစားမဲ့ဒုက္ခမျိုးပဲရမယ်ပြောတာလူဖြစ်ချင်းဖြစ်မဲ့နတ်ဖြစ်မဲ့မြမာဖြစ်မဲ့တတ်ဆက်ပြီးပြီဒါတည်းမလာဘူးလို့ပြောတာဘာဖြစ်လို့လဲရှာတော့ကခမရတို့ကငါသေရဲတယ်နော် နောက်ဘွားကြရင်ငါဆိုတော့စဉ်းစားကြည့်ကုသလုပ်ထားတာဆိုတော့လေဒါတော့ရှာတော့ကဒီလိုကုသလုပ်ထားတာသေရဲတယ်ဆိုတော့နိဗ္ဗာန်ကိုရောက်မှာမကြောက်သေရတာမဟုတ်ဘူးဟိုဘွားကြလူဖြစ်မှာနတ်ဖြစ်မှာမှန်ထားပြီးတော့မှ तू က ကျင့်တယ်တွေ့ပြီးသိရတယ်ဆိုကြတဲ့ကဒီလိုစဉ်းစားကြည့်ခန္ဓာ၅ပါးနဲ့ရှာတဲ့ကုသိုလ်ကို तू ဘာနဲ့ခံစားကျင်တာလဲခန္ဓာ၅ပါးနဲ့ဆိုတော့ဘာနဲ့ဝေးသွားပြီလဲဝေးသွားပြီရှာတော့ကပုဂ္ဂိုလ်နဲ့ရှာပုဂ္ဂိုလ်တ attva အတ္တနဲ့ရှာခံစားကျင်တော့လဲပုဂ္ဂိုလ်တ attva အတ္တဆိုတော့နိဗ္ဗာန်နဲ့ကြိုက်ပါမလားမကြိုက်တော့ဆိုအဲ့ဒါနိဗ္ဗာန်နဲ့ဝေးသွားပြီပြောတာပုဂ္ဂိုလ်တ attva အတ္တနဲ့အခါရှာလေးလေးနိဗ္ဗာန်နဲ့ဝေးလေးလေးအဲ့ဒီအထူလေးလေး तू နဲ့ပို့ပြီးတော့ဝေးလေးလေးဓမ္မသဘာဝနဲ့ရှားလေးလေးစစ်မှန်တဲ့ဒုက္ခနဲ့နီးလေးလေးဒါကြောင့်မလို့ စဉ်းစားကြည့်နိဗ္ဗာန်လဲအဲရန်တာလဲဖြစ်ပြီဆိုတဲ့ခါကျတော့ခံစားတဲ့နော်ဒီရတ္တမြစ်ကိုရလိုက်ပြီဆိုကြတဲ့ခါကျတော့ထားကြပါစို့နော်အလွယ်ဆုံးပြောကြပါစို့ရန်တာဖြစ်လို့နိဗ္ဗာန်ကိုတွေ့လိုက်ပြီဆိုတာနဲ့တပြိုင်နဲ့ဒီတွေ့လိုက်တဲ့နိဗ္ဗာန်ဒုက္ခကိုပုဂ္ဂတတ္တဝါနဲ့ခံစားတာလားမညံဖွညာနဲ့ခံစားတာလားမညံဖွညာဖြစ်သွားပြီပုဂ္ဂတတ္တဝါပါသေးလားမပါဘူး gain ဒါတော့မသေးသေးဘူးပြိဋိနိဗ္ဗာန်မဆန်သေးရင်ဒီနိဗ္ဗာန်ကိုသာဥပါရိသေသလို့ခေါ်တယ် တည်သွားပြီဆိုတဲ့အခါကျတော့နော်ရှာတော့ကတယ်လို့ပုဂ္ဂိုလ်တ attva ရဲ့ခံစားတော့ကတယ်လို့ပုဂ္ဂိုလ်တ attva မှာပါပဲဓမ္မသက်သက်ဖြစ်နေပြီဖို့ဆိုရင်ဖို့နဲ့ခံစားရတာဖြစ်နေပြီမဲ့နဲ့ခံစားရတာဖြစ်နေပြီဆိုတော့ခံစားရမယ်နိဗ္ဗာန်တိလဲပုဂ္ဂိုလ်တ attva အတ္တမဟုတ်ဘာလဲပဲဆိုတော့ဓာတုနိဗ္ဗာန်ဓာတုတန်တိဒုက္ခသက်သက်ပဲဓာတ်တဘာဝပဲဓာတ်တဘာဝတက်တက်မြတ်တာရှိတယ်ဆိုတော့ဒီဘက်ကလည်းဓမ္မတဘာဝဟိုဘက်ကလည်းဓာတ်တဘာဝဆိုတာဓမ္မပြောတာဆိုတော့ဓမ္မနဲ့ရှားဓမ္မနဲ့ခံစားနော် ဒီဘက်ကဓမ္မသဘာဝမှာဒီဟိုဘက်ကဓမ္မသဘာဝသူဒါပဲပြောင်းသွားတာဆိုတော့အဲ့ဒီလိုမျိုးကြည်ဓမ္မသာလေမိမိတို့အတ္တနဲ့ဝေးမယ်တဲ့ဒုမို့လို့ရှိရင်တော့မိမိတို့အာကုသိုလ်လောက်တာမပြောနဲ့ကုသိုလ်လောက်တာတောင်မှအပြိုင်ကလေးတွေနဲ့ငါတို့ကဘလောက်လောက်တာငါတို့ကဟာရှင်လောင်းဘလို့လွှက်လိုက်တာသူများမြင်ငါတို့ကဆင်းနဲ့တောင်မှလှက်လိုက်သေးတယ်ဟာမင်းတို့ကဆင်းနဲ့လဲငါတို့ကဒေဝဝင်းရာဇာဝင်းနဲ့ချလိုက်သေးတယ်ဆိုတော့မပြောဘူးလားအမလေးမင်္ဂလာဆောင်သူများကစတရန်ဟိုတယ်ငါတို့ကဘယ်အခုတော့အဲ့ဒါတွေမရှိတော့ပါဘူးဒါတွေကောင်းလာတယ်ဟုတ်လား သူတို့ပြိုင်နေကြအာသူမြတရက်ငါတို့က9ရက်တောင်အခမ်းပလိုက်တာဟောလူတွေကအပြိုင်လေလောကီမှာလည်းပြိုင်နေလောကုတ္တရာမှာလည်းပြိုင်နေဘုန်းကြီးเจ้าဟာသူမြနှစ်ထပ်သုံးထပ်ဒါနဲ့မြเจ้าတော့ကငါတို့9ထပ်6ထပ်လူထားတာနော်အဲအဲ့လိုကြီးတွေဖြစ်လာတဲ့အခါကျတော့ကုသိုလ်လုပ်တဲ့အခါတင်ဘာပါနေလဲပုဂ္ဂိုလ်တ attva ပါနေတယ်အပြင် plus မာနကလည်းမပါဘူးလားဆိုတဲ့အခါကျတော့ကုသိုလ်လုပ်တုန်းကလည်းတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ ညှို့မှန်းချက်ကလည်းပဲခံစားမယ်ဆိုတဲ့ဟာကလည်းတဏှာမာနဒိဋ္ဌိခန္ဓာ၅ပါးနဲ့ပဲဆိုတော့ပိုဝေးဝေးသွားတယ်ပိုဝေးတယ်ဆိုတာနိဗ္ဗာန်နဲ့ဝေးတယ်ပြောတာပါသူပြောမှန်းတဲ့သူဂတိဘုံတော့ရမှာပေါ့ဒါကြောင့်မလို့ဒါတွေကိုဒီလိုဆွဲပြီဆိုရင်လုံနေတဲ့အချိန်ကမှအဲ့ဒီလိုဆွဲအတ္တမျိုးကိုကာရကအတ္တလို့ခေါ်ပါတယ်တဲ့နော်ကောင်းပြီဒါတော့သဘာဝလေးတွေသိအောင်အောက်ကဖတ်ကြည့်ပါဦးဒါတတိပဒံတုတ်လေးလာတော့ငါပါခဲ့ပြီးထပ်ထည့်ထားတာသွားခြင်းစသောသွားပထမ အောက်ကတော့ဥပမာလေးပါပဲဒါတော့လူပုဂ္ဂိုလ်တယောက်သွားတဲ့နေရာမှာတဲ့ ဒီသွားတာဟာဘသူကသွားနေတာလဲဆိုတဲ့အလုပ်ကိုဓာတ်ခွဲကြည့်တာပဲအမှန်တော့နော်ဒါတော့ပထမသွားခြင်းနဲ့စိတ်ဖြစ်တယ်စိတ်ဖြစ်တဲ့အခါကျတော့အဲ့ဒီမှာသွားခြင်းနဲ့စိတ်အစင်စင်ကြောင့်ဆိုတာသူ့ရဲ့ခန္ဓာကိုယ်လှုပ်ရှားမှုကိုအစင်စင်ဆိုတာကထားပါတော့ခြေထောက်ကြီးမှမယ်ဆိုရင်မမမချင်းစိတ်ကသွားမယ်ဆိုတာရရှိနေရတယ်လို့ပြောတာဒါတော့သွားခြင်းနဲ့စိတ်အစင်စင်ကစိတ်ကလည်းပဲဥပတိပင်အနေနဲ့ပြက်ပြက်သွားတဲ့ခါကျတော့ရက်လို့မရဘူးရက်လဲလို့ကျဟိုဘက်ကသူ့ကိုတွန်းအားပေးမဲ့ခြေထောက်ကြီးကမသွားတော့ဘူးဒါကြောင့်သွားခြင်းနဲ့စိတ်အစင်စင်ဆိုတာသူ့ရဲ့သွားခြင်း ဒီဣရိယာပုတ်မပြောင်းမချင်းခြေထောက်ကြီးမလှုပ်မချင်းမကြွမချင်းလို့ပြောတာအစင်စင်ကြောင့်တောင်တင်းတွန်းကန်မှုရွေရှမ်းမှုစိတ်တစဝါယောဓာတ်ပါတယ်လေအေးစိတ်ဓာတ်ကစိတ်ပဲဇာကဖြစ်တာဒါတော့စိတ်ကြောင့်ဖြစ်သောဝါယောဓာတ်ကတွန်းကန်မှုလှုပ်ရှားမှုဒါတော့တွန်းကန်မှုလှုပ်ရှားမှုအစင်စင်ဖြစ်လာတယ်ဆိုတော့အဲ့ဒီမှာဓာတ်တတိအနေနဲ့ပြောတာနော်လေအခုဦးဇင်းတို့လေနဲ့မှုတ်လိုက်တယ်လို့ဟူးဆိုတော့မျိုးမှုတ်ထည့်တယ်ကပြောတာမဟုတ်ဘူး တကယ်လေအဆက်မှာလည်းတွန်းကန်တတ်တဲ့ဓာတ်သဘာဝရှိသလိုလှုပ်ရှားတတ်တဲ့သဘာဝရှိသလိုခန္ဓာကိုယ်ထဲမှာရှိနေတဲ့ဝါယောဆိုတဲ့ဓာတ်တတ္တိကလည်းတွန်းကန်ခြင်းလှုပ်ရှားခြင်းရိမ့်ရိုင်ခြင်းဒီတတ္တိရှိတယ်အဲ့ဒီတတ္တိကို तू နှုတ်ဆွပေးလိုက်တာလို့ပြောတာအဲ့ဒါတော့သွားခြင်းစိတ်အစဉ်စဉ်ကြောင့်အဲဝါယောစေတ္တဇဝါယောဓာတ်အစဉ်စဉ် तू လည်းပဲတခါတည်းဟုတ်ရဲ့လားမဟုတ်ဘူးဒီစေတ္တဝါယောဓာတ်တွေဆက်ပြီးတော့မှတခါတည်းလေထိုးထားသလိုမျိုးဆက်ဆက်ပြီးတော့တင်းတင်းပြီးတော့သွားအောင်လို့စိတ်ကနေအဆင့်ဆင့်မလုပ်နေရလဲဆို အစင်စင်အစင်စင်စင်စင်ပို့ပေးနေတာဒါကိုပြောတာအဲ့ဒီအစင်စင်ပို့ပေးနေတဲ့အတွက်စိတ္တဇာဝါယတ္တတိတတ္တတိကလည်းအစင်စင်အစင်စင်ပြန်ကားသွားလိမ့်မယ်လှုပ်ပြန်ကားသွားတဲ့အတွက်ကြောင့်အဲ့ဒီခါကျမှခြေဆိုတော့ခြေထောက်ဆိုတဲ့အပြင်ဘက်ကကြည့်ရင်ခြေထောက်အပြင်ဘက်ကကြည့်တော့ဗာလဲအင်္ဂါအစိပ်ပိုင်းထဲမှာခြေထောက်ဒါအပြင်ဘက်ကမြင်ခြေထောက်ကြီးလှုပ်တယ်လို့မြင်ပေးလိမ့်မယ်အတွင်းဘက်ကဘာလှုပ်တာလဲဝါယောဝါယောအဲ့ဒါကိုပြော ဒါတော့ဦးဇင်းတို့ကဟောဒီခန္ဓာကိုယ်ကြီးကိုအိမ်ကြီးလို့သဘောထားအတွင်းထဲကိုအခုဝင်လိုက်တယ်ဆိုကြပါစို့ဒါကြီးကိုလူယုတ်ကြီးလို့ထားဆိုတော့အတွင်းထဲမှာလေးတွေကဖူးနဲ့ဖူးနဲ့ကန်နေတဲ့အရာကြီးလူယုတ်ကြီးကိုခြေထောက်ကြီးကလှုပ်နေတဲ့ခါကျတော့ဒါကြီးကဒီလိုဖြစ်နေမယ်ဆိုပါတော့နော်ကိုကအတွင်းထဲဝင်ကြည့်တာအပြင်ဘက်ကနေတော့ခြေထောက်ကြီးကဒီကိုရှုပ်သွားနေတာရိမ့်နေတာဒါပေမဲ့အတွင်းကနေဝင်ကြည့်တဲ့ခါကျတော့မဟုတ်ဘူးလေတွေကိုထိုးထိုးပြီးတော့ကန်ပေးနေတာဟုတ်တော့မလားအယုတ်ကြီးတဲ့ကိုဝင်ကြည့်တာလေအဲ့ဒီသဘောမျိုးပဲအဲ့ဒီသဘောဆိုတော့အတွင်းကလူက အပြင်ကလူပြောရင်ဟေး6တော့ကြည့်တော့သွားပြီလို့ပြောရင်ယုံမမလား तू မမြင်ဘူးဘူးလေ तू အတွင်းကလူဘယ်ဟာမှလဲကွာဒီမှာလေတွေလှုပ်နေတာပါလေတွေတိုးလိုက်ရောလိုက်လှုပ်နေတာပါဒါကြောင့်မလို့6တော့ကြည့်လှုပ်တာပါကျွန်တော်ဒါကြောင့်မလို့လှုပ်တာပါလေရဲ့ဓာတ်သတ္တိတင်းလိုက်ရော့လိုက်တင်းလိုက်ရော့လိုက်ဖြစ်မယ်အပြင်ဘက်ကကြည့်တော့6တော့ကကြွားလိုက်ချလိုက်ကြွားလိုက်ချလိုက်ဖြစ်မယ်အပြင်ဘက်ကနေကြည့်ပြီးတော့ပြောတဲ့လူကလမ်းသွားတယ်အတွင်းဘက်ကနေကြည့်ပြီးတော့ပြောတဲ့လူကဝါရောလှုပ်ရှားတယ်အဲ့ဒါပြောတာ ဒါကြောင့်စောစောဦးစင်းနဲ့ပြောခဲ့ပြီးပြီပရမတ်သဘောကိုကြည့်တဲ့အခါမှာနော်ဟောလိဝုဒ်ကအိမ်နေလို့ကြည့်ပါလို့ဟုတ်လားနော်အပြင်ဘက်ကကြည့်ရင်တကယ်တိုက်အစ်စ်ပဲအတွင်းဘက်ကြည့်တော့ဟုတ်ရဲ့လားမဟုတ်ဘူးမလေးနေရန်လေးတကယ်ဆေးတုပ်ထားတာအတွင်းဘာမှမရှိဘူးဒီတိုင်းထောင်ပြီးရိုက်ထားတာဟုတ်တော့မဟုတ်လားဘာမှမရှိဘူးဒီတိုင်းပဲဒါတော့အဲ့ဒါလို့ကြည့်တတ်မှကောနောက်ကကြည့်ဖြစ်ပါစေရှေ့ကြည့်မဖြစ်ပါစေနဲ့ရှေ့ကြည့်ဆိုရင်ဘာပဲမြင်မလဲပြဉ္ညာတွေပဲမြင်မယ်အတွင်းကြည့်မှဓာတ်ကိုမြင်မယ်အဲဒါကြောင့် အဲဟောဘက်ကမေကွန်းလေးကိုဆက်သွားအောင်ဒီနေ့ဒါပြီးအောင်နော်မေကွန်း၃ခုဒါကြောင့်နံပါတ်1ဘယ်သူသွားတယ်လဲအဖြေကိုဖတ်ကြည့်ပါ ကောင်းပြီဒါကဥစဉ်တော့မဟာသီရိပ္ပံတုတ်လေ့လာတော့ကဒါပါခဲ့ပြီပါဒါအခုကနော်နည်းနည်းလေးပြန်ပြီးတော့ဆက်ဆက်မှုရှိလို့ထည့်ပေးလိုက်တာတင်ညာကောင်းတယ်လို့တော့မှတ်မိမှာပေါ့နော်စာမပြောနဲ့ဖိုင်တော့ရည်သေးလားမသိပါဘူးကောင်းပြီနံပါတ်1မျိုးကဘာလဲဆိုရင်ဘယ်သူသွားတယ်လဲနော်မေးစရာဘယ်သူသွားတယ်လဲအတ္တကောင်သွားသလားဒါသူတို့ထင်တာဦးဇင်းတို့တော့ပြောမယ်ဆိုရင်ဒါပရပရဆိုတာဟိုဘက်ကနော်တခြားဘက်ကိုပြောတာ ပရဘက်ကလူဆိုတာအခြားတစ်ဖက်ကလူဒီနေ့ဗုဒ္ဓဘာသာမဟုတ်တဲ့သူတို့ဒိဋ္ဌိနဲ့မြတ်လူပြောတာသူတို့ကဘယ်သူသွားတယ်လဲသူတို့တွေးထားတာကအတ္တရှိလို့သွားတာအတ္တစီမံလို့သွားတာဆိုတော့ဒါတော့သူတို့ထင်းတဲ့အတိုင်းလေးပဲသူတို့ပြောလိုက်တယ်ဘယ်သူသွားတယ်လဲသူတို့အထင်ကဘာသူရှိနေလဲဒါတော့ထပ်မေးလိုက်တယ်ဘယ်လိုသွားတယ်လဲအတ္တသွားတာလားဆိုတော့ကိုသိတာပဲကိုပြောတာပေါ့ဒါနံပါတ်1မေးကောနောက်နံပါတ်2ဘယ်သူဤသွားမှုလဲဆိုတာဒီသွားခြင်းဣရိယာအမူအရာကြီးကိုဘယ်သူပိုင်တယ်လဲလို့ပြောတာဟုတ်လား possessive case ပေါ့ပိုင်ဆိုင်မှုကိုပြောနေတာပိုင်ဆိုင်မှုကိုပြောနေတာဒါဘသူပိုင်တာလဲလို့ပြောတယ်ဒီ action လုပ်နေတာဘသူဤသွားမှုလဲသွားမှုဤပိုင်ရှင်အတ္တကောင်ရှိသလားဆိုတော့ဟောလာပဲမိတခါအတ္တသွားတော့ကဒီလိုအတ္တဆိုရင်အတ္တပဲပိုင်မယ်ထင်ပြီးတော့မှသူတို့ကအတ္တကောင်ပိုင်သလားတဲ့အတ္တသွားတယ်ဆိုရင်ဘသူကပိုင်ရတော့မှလဲအတ္တကောင်ပိုင်တယ်မှာဒါသူတို့ဘက်ကစဉ်းစားတာဘာကြောင့်သွားတာလဲအကြောင်းကိုပြောတယ်နော်သွားမှုဖြစ်ပေါ်ခြင်းအကြောင်းကဘာလဲဆိုတော့သူတို့ အဖြေထုတ်လို့မရတာက သွားနေတာကလူမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးလို့ဗုဒ္ဓကပြောတာဖြစ်တဲ့အတွက်သူတို့ကအတ္တကောင်သွားသလားလို့နံပါတ်1နောက်ကစစ်တယ်သွားမှုအဲဘယ်သူဤသွားမှုလဲဆိုတာသွားမှုရဲ့ပိုင်ရှင်ဆိုတာမရှိဘူးပိုင်ရှင်ပုဂ္ဂိုလ်မရှိဘူးဘာဖြစ်လို့လဲဆိုဓမ္မတက်တက်ဖြစ်လို့ဘာတက်တက်ဖြစ်လို့လဲအေးပိုင်ရှင်ရှိတယ်ဆိုရင် ပိုင်ရှင်ရှိရင်ဘာရှိသွားပြီလဲပုဂ္ဂိုလ်တ attva အတ္တရှိနေပြီအဲ့လိုပြောတာဒါကြောင့်မလို့ဒုတိယကို သွားသူဤပိုင်ရှင်အဋ္ဌကောင်ရှိသလားဘာကြောင့်သွားတာလဲမြတ်စွာဘုရားကပြောတယ်လေဒီသွားတယ်ဆိုတာစိတ်တစ္ဆဝါရောကြောင့်သွားတယ်ဆိုတဲ့ခါကျတော့ဒီနေရာမှာစိတ်ဆိုတဲ့ဓာတ်ကလည်းပဲတဘာဝဟုတ်တယ်မို့လားအဲနန္တရနန္တတဘာဝတယ်ဆိုတော့ဒီနေရာမှာသူတို့ကသွားမှုဖြစ်ပေါ်ခြင်းအကြောင်းကဘာလဲဆိုတော့အကြောင်းရှာမရဘူးဒါတော့မြတ်စွာဘုရားနေပြီးတော့ဖြေထားတာတွေကတော့အထာဂရမှာဖြေထားပေါ်လေသို့တော့မြတ်စွာဘုရားဖြေတဲ့အတူတူပါပဲ သွားရဘယ်သူသွားတာလဲဆိုရင်သွားရတဲ့အတ္တကောင်မရှိဘူးတဲ့သူတို့ရဲ့စိတ်ထဲမှာဒါရှိပြီးသားနော်ဒါတော့သွားရတဲ့အတ္တကောင်မရှိသွားခြင်းတဲ့စိတ်နဲ့တောင့်တင်းတွန်းကန်မှုရွေရှားမှုရုပ်ပေါင်းတာရှိတယ်ဆိုတော့အဲနှလုံးနဲ့ပြောစိတ်နဲ့ရုပ်ပဲရှိတယ်အတ္တပါရဲ့လားနော်အကြောင်းကသွားခြင်းနဲ့စိတ်သွားခြင်းနဲ့စိတ်ကြောင့်မလို့ရုပ်တွေကလှုပ်ရှားတွန်းကန်ပြီးတော့မှခြေထောက်ကြီးရွေ့တယ်ဒါပဲဆိုတော့စိတ်နဲ့ရုပ် သွားခြင်းနဲ့စိတ်ကြောင့်ယုတ်ကရွေ့တယ်ရွေ့စေတဲ့ယုတ်ကဘာလို့လဲဆိုရင်ဝါယောဓာတ်တတိဒါကဥဆောင်ပြီးတော့ကျန်တဲ့တက်တွေကလက်ရတယ်ဝါယောဥဆောင်ကျန်တဲ့မာဘုတ်တွေကနောက်ကလိုက်ပေါ့နောက်လိုက်ပေါ့ဆိုတော့ကောင်းပြီစိတ်ကဗြဟ္မလှုပ်ရှားမှုဒုတိယလှုပ်ရှားတာကယုတ်အတွင်းထဲမှာကြည့်တော့ဘာနဲ့ဘာပဲတွေ့လဲရုပ်နဲ့နာမည်ဆိုကြပါတော့เนาะရုပ်နဲ့နာမည်ရှိတယ်အတ္တမရှိနောက်နံပါတ်နဲ့သွားခြင်းအမူအရာကိုအစိုးတရစီမံခန့်ခွဲတတ်သောပိုင်ရှင်ကာရကအတ္တလို့ပြောခြင်းပြော တာမီအတ္တလို့ပြောခြင်းပြောဆိုလိုတာကတကယ်လို့ဒါသူတို့ဟောဒီတတ္တဝါတွေကိုဘုရားတို့သူတို့ပြောတိုက်ဆိုဇီဝအတ္တတတ္တဝါတယောက်တိုင်းတယောက်တိုင်းမှာဇီဝလေးတစ်ခုတစ်ခုတစ်ခုရှိတယ်ဒါကြောင့် तू ကဒါဟုတ်ဘူး तू ဖန်ဆင်းတာဆိုမဟာအတ္တကြီးကဖန်ဆင်းတာမဟာဗြဟ္မာကြီးကဖန်ဆင်းတာဆိုတော့ main အတ္တကြီးနဲ့ဘုရားတို့တတ္တဝါတယောက်ချင်း individually မှာဘာရှိတယ်လဲဆိုရင်ဇီဝအတ္တလေးရှိတယ်ဒါတော့ဒီဇီဝအတ္တလေးကနောက်ဆုံးမဟာအတ္တဗြဟ္မာကြီးနဲ့ပေါင်းရင်သူတို့ကဒါပြီးပြီ ထာဝရငြိမ်းပြီနိဗ္ဗာန်ရောက်ပြီလို့ဆိုလိုတယ်တော်တော်ကောင်းပြီဒါတော့တူးချင်းစီမှာပါလာခဲ့တဲ့မြမကြီးကထည့်ပေးလိုက်တဲ့အတ္တကလေးကဒီထက်မှရှိနေတယ်လို့ယူဆရင်ခန္ဓာအိမ်ပိုင်ရှင်ကသူဖြစ်သွားပြီဘယ်သူလဲဆိုတော့ဇီဝအတ္တဇီဝအတ္တပိုင်ရှင်ဖြစ်တယ်ဆိုလို့ရှိရင်ဒီအမူအရာတွေကိုလည်းဘယ်သူပိုင်တယ်လဲဆိုတော့ဒီဝအတ္တပဲပိုင်တယ်ဟောဒီဇီဝအတ္တကိုနာမည်ကအလုံးလုံးတဲ့ခါကျရင်ကာရကအတ္တတယ်ပိုင်ရှင်သဘောမျိုးဆိုလို့ရှိရင်အဲတာမီအတ္တနော်ကိုယ်အလိုနဲ့ကိုဖြစ်တယ်ဆိုရင် တရားဝတိအတ္တအမှန်တော့တယောက်တော့တယောက်တည်းပဲဒါကိုပြောချင်တာဒါတော့သူတို့ထင်တယ်လို့မဟုတ်ဘူးတဲ့သွားလို့စိတ်အစင်းစင်းကြောင့်တောင်တင်းရွေရှားမှုအစင်းစင်းအစင်းမပြတ်ဖြစ်နေခြင်းသာဖြစ်၏နော်နောက်တစ်ခါနံပါတ်3ကငါသွားသည်သူသွားသည်ဟူသောစကားအဲဆိုသောစကားမြတ်မှာခေါ်ဝေါ်ပြောဆိုယုံမြတာဒီဒါနေ့စဉ်ဘဝထဲမှာပညာလောကမှာနာမည်ပညာပေးကြရတယ်စကလုံးပညာတွေသုံးရတယ်ဒါတော့ပညာဆိုတဲ့စကလုံးကလည်းပဲ အဲဦးဇင်းတို့လိုအပ်တဲ့အတွက်ကြောင့်မလို့လောကမှာသမုဒိသစ္စာအနေနဲ့သုံးတာနော်တကယ်တမ်းပရမတ္ထနယ်ပယ်ကကြည့်မယ်ဆိုလို့ရှိရင်လူဆိုတာရှိရလားမရှိဘူးမရှိပဲမရှိတော့လည်းပဲဒါတွေကိုလောကမှာခေါ်လို့ရအောင်နော်ဒါကိုလူလို့ခေါ်မယ်ဒါကိုနတ်လို့ခေါ်တယ်ဒါကိုမြမလို့ခေါ်မယ်ဒါကိုတိလိษံလို့ခေါ်မယ်ကျွဲလို့ခေါ်မယ်နွားလို့ခေါ်မယ်ဆိုနာမည်လေးတွေမပေးရဘူးလားဒါတော့လောကအားလုံးကလောကသားအားလုံးဒီလက်ခံထားတာဖြစ်တဲ့အတွက်မရှိပဲမရှိတော့လည်းတကယ်အမှန်ကိုပြောတာဖြစ်တဲ့အတွက်သမုဒိ သစ္စာနော်အေးပထဝီဓာတ်ဆိုတဲ့သဘောတရားကြတော့တကယ်ဓာတ်သဘောအရာလည်းရှိတယ်အမှန်လည်းမှန်နေတယ်ဒါပရမတ္ထသစ္စာမဖောက်ပြန်ဘူးဘယ်ချိန်ဘယ်ချိန်ဘယ်နေရာဘယ်ဟိုဘက်ရောက်ရောက်ဒီဓာတ်သဘောဒီတိုင်းပဲပြောင်းလဲဖောက်ပြန်နေဆိုတာမရှိဘူးမရှိတဲ့အတွက်ကြောင့်မလို့တကယ်လည်းရှိတကယ်လည်းမှန်နေတာဖြစ်တယ်တော့ပရမတ္ထသစ္စာသူ့ရဲ့လက္ခဏာကိုဟောပထဝီဆိုတာမာကြောမယ်နုညံ့မယ်ပြော့မယ်မာမယ်ဆိုတဲ့သဘောကသူ့သဘောအဲ့ဒီသဘောသဘာဝသူ့ရဲ့ characteristic ကိုဘယ်တော့မှ မပြောင်းလဲဘူး unchangeable လက္ခဏာလို့ခေါ်တယ် unchangeable characteristic unchangeable sign ဘယ်တော့မှမပြောင်းဘူးပုဂ္ဂိုလ်ကြောင့်တတ္တဝါကြောင့်နေရာကြောင့်အရှိနောက်ကွဲလို့နိညာကွဲလို့မပြောင်းဘူးအဲဒါမျိုးဒီမပြောင်းတဲ့သဘောဒီကလည်းပဲအမြဲတမ်းမှန်တယ်အဲဒါကြောင့်ပရမတ္ထသစ္စာဒါအမှန်တရားဒါတော့ကောင်းပြီအဲ့ဒီအခုပြောနေတဲ့စကားလုံးတွေမှာလူဆိုတာကြတော့တကယ်ကောက်ရှိသလားဆိုတော့ပရမတ္ထနဲ့ပြကြည့်ရင်တော့မရှိဘူးသို့တော့လောကဘက်ကကြည့်တော့ရှိတယ် သမုဒိအနေနဲ့တတ်မုတ်ပြီးတော့မှသုံးတာဖြစ်တဲ့အတွက်တကယ်ပဲမရှိတော့လည်းပဲဒါရှိတယ်လို့မျိုးအမှန်တိုင်းပြောကြတာဖြစ်တဲ့အတွက်လိန်နာမုတ်တဲ့အတွက်သမုဒိသစ္စာအရမှန်သေးတယ်ဒါပေမဲ့အမှန်အဖြစ်သွားလို့တကယ်တမ်းပြောမယ်ဆိုရင်လူဆိုတာမရှိဘူးဆိုတော့ရှိတာကဘာလဲဆိုရင်အမှန်အဖြစ်သွားလို့တဲ့စိတ်ကြောင့်တရွေချင်းတရွေချင်းအဆင့်ဆင့်ဖြစ်ပြသွားသောတောင်တင်းတွန်းကန်မှုကြောင့်လှုပ်ရှားသွားမှုဖြစ်နေခြင်းများသာဖြစ်သည်တဲ့နော် ဒါတော့ကောင်းပြီအောက်ကမှတ်ချက်ကလေးကသွားခြင်းအမူအရာဖြစ်ဖို့ရန်စိတ်သည်မူရင်းပထမဟေတုအကြောင်းတရားအဲစိတ်ကြောင့်ဖြစ်ရသောဝါယောဓာတ်သည် အထောက်ပံဒုတိယပစ္စယအကြောင်းတရားထားကြပါစို့အကြောင်းနှစ်ခုရှိမယ်ဆိုတာအကြောင်းနှစ်ထပ်ရှိတယ်မူရင်းအကြောင်းကိုဟေတုအကြောင်းလို့မှတ်ပါမူရင်းအကြောင်းကိုဗာလဲဟေတုနော်ဒုတိယအကြောင်းကိုပစ္စယဟေတုနဲ့ပစ္စယနှစ်ခုခွဲတာအကြောင်းတစ်ခုရှိရင် main အကြောင်းဒီဟေတု ဒုတိယအချံယံအကြောင်းသည်ပစ္စယဥမာထားပါတော့လူဘဝရောက်တယ်ဆိုလို့ရှိရင်ရှင်းဘဝကံတရားသည်ဟေတုအမေဖေကပစ္စယအမေဖေမရှိရင်လည်းမမွေးလို့မရဘူးဟုတ်တယ်မဟုတ်လားအဲရှိတာတော့ရှိတာပေါ့ဗျာဝိလူဝဒီတို့စိန်စမာနာတို့မွေးတာတော့ရှိတယ်အနေချင်းပေါ့တဘာဝအရာမိဘနဲ့ပဲမွေးတယ်ဆိုတဲ့အခါကျတော့မိဘနဲ့မွေးရတာဖြစ်တဲ့အတွက်ကံသည်မူရင်အကြောင်းမိဘသည်ဒုတိယအချံယံအကြောင်းကံသည်ဟေတုမိဘသည်ပစ္စယအဲ့လိုမျိုး အဲ့လိုမျိုးခွဲရတယ်ဒါကြောင့်မလို့အဲ့လိုအကြောင်းကျိုးစစ်တဲ့သဘောတရားတွေကိုသိအောင်လို့ပြောတာကောင်းပြီဒီနေရာမှာအဲ့လိုရွှေ့ရှားတဲ့အခါမှာဒီသွားခြင်းနဲ့စိတ်ဒီမူရင်းအကြောင်းဖြစ်တဲ့အတွက်သူ့ကိုဘာခေါ်မလဲဟေတုဥမာထားပါတော့6ကြီးရွေ့မယ်လေရွေ့မယ်ဆိုတဲ့အမူအရာ action တစ်ခုလုပ်တော့မယ်အခုလုပ်တော့မယ်ဆိုတော့အကြောင်းနှစ်ခုရှိတယ်စိတ်ရဲ့ဝါရောရဲ့ဘာနဲ့ပါလဲစိတ်နဲ့ဝါရောကောင်းပြီပထမဘာစဖြစ်တာလဲ စိတ်ကဖြစ်တဲ့အတွက်ဘာသူဘာခေါ်မလဲဘာကြောင့်လဲဟေတုကြောင့်ဒါပေမဲ့ဒုတိယစိတ်ကြီးပဲရရလားစိတ်ရဲ့လှုပ်ရှားမှုကြောင့်ဘာဖြစ်မလဲဝါယောဖြစ်မယ်ဆိုတော့ဟောဝါယောကမကန်မှုဆိုရင်လည်းလှုပ်ရှားပါမလားမလှုပ်ရှားတော့ဝါယောကဒုတိယအကြောင်းဘာတော့ခေါ်မလဲပစ္စယအဲ့ဒါမျိုးမှနော်စိတ်ကပထမဟေတုစိတ်ကြောင့်မလို့လေဓာတ်တတိဝါယောဓာတ်တတိလှုပ်ရှားတဲ့အတွက်နော်ဒါကြီးလှုပ်သွားမယ်အဲ့ဒီကြောင့်သူတို့နှစ်ခုအကြောင်းကြောင့်မလို့သူက6လောက်လှုပ်တယ်ဆိုလို့ရှိရင်အကြောင်းနှစ်ချက်မပါဘူးလား စိတ်ကဟေတုအကြောင်းပထမအမူရင်းအကြောင်းနော်ဝါယောဓာတ်တွန်းကန်လိုက်တာက ပြစ်စရဒုတိယအကြောင်းတနည်းအချမ်းရံအကြောင်းအဲ့လိုမှတ်ပါကောင်းပြီဒါတော့ဦးဇင်းတို့ဒီလှုပ်ရှားသွားလာမှုအမူအရာမှန်သမျှတွေမှာဒါတွေကို ချုပ်လိုက်မယ်ဆိုရင်ဒီအမူအရာတွေနဲ့ပဲကုသိုလ်ကာယကံဝစီကံမနောကံတွေမလုပ်ကြဘူးလားဒီဒီအမူအရာတွေနဲ့ပဲအကုသိုလ်ကာယကံဝစီကံမနောကံတွေမလုပ်ဘူးလား လှုပ်တယ်လှုပ်တော့လှုပ်တဲ့အပိုင်းကကြတော့ပြဉ္ညာနဲ့ခေါ်တယ်နော်သူလှုပ်တယ်ငါလှုပ်တဲ့ယောက်ျားပဲမိန်းမပဲမဖြစ်ဘူးလားအာကုသအကုသတနာမည်တွေတက်မယ်ဒါပေမဲ့အတွင်းထဲမှာကြည့်လိုက်တော့တကယ်တော့လှုပ်ရှားတာတွေ့လိုက်တဲ့အခါကျတော့ဒီလှုပ်ရှားမှုကြီးမှန်သမျှကိုစိတ်နဲ့ယုတ်စိတ်နဲ့ယုတ်စေရနာနဲ့ကြံတဲ့ဟာစေရနာနဲ့ကြံတာပေါင်းပေါင်းပြီးတော့လှုပ်သွားတာဆိုတော့အတွင်းထဲကိုပြန်ပြီးတော့အနောက်ဘက်အကြည့်နဲ့ကြည့်မယ်ဆိုလို့ရှိရင် ဟောစိတ်တွေအစင်းစင်းလှုပ်ရှားတက်ကြွရတဲ့အတွက်ကြောင့်မလို့စေတနာကသူ့ရဲ့လှုပ်ဖို့ကံပိတ်ကိုသွားနှိုးမယ်နှိုးစော်မယ်တက်ကြွမယ်တိုက်တွန်းမယ်ဒါလောဘရှိစရာဖြစ်ဖြစ်အာတခါကျအာလောဘဖြစ်မယ်ပေါ့ဗျာနော်ဒါတော့လောဘဖြစ်စရာရှိလောဘနဲ့စေတနာပေါင်းလို့ဟောအာတခါတည်းလောဘမကြီးကြီးအောင်ချဲ့မယ်စေတနာဟာအာလောဘဆိုတဲ့တခါတည်းလောဘနဲတဲ့စိတ်တွေကြတော့လေအာလောဘနဲ့စေတနာလောဘတွေနဲနေသမျှနဲအောင်ပါနေသမျှပေါင်းတက်နေလုံးဝဖြတ်ပလိုက်ဒီဘက်ကလည်းဒီလိုလုပ်တယ်ဒါလည်းစေတနာပဲဆိုတော့ဒီစိတ်အရင်ကအတွေးခေါ်အကြံစီကြောင့်မလို့ မိမိတို့ကုသိုလ်အမူအရာတွေလည်းဒါပဲအကုသိုလ်အမူအရာတွေလည်းဒါပဲကုသိုလ်ကာယကံဝစီကံမနောကံလည်းဒါပဲအကုသိုလ်ကကာယကံဝစီကံမနောကံလည်းဒါပဲဒါကိုပဲဘာခေါ်နေကြလဲငါသူပုဂ္ဂိုလ်တတ္တဝါအပြင်ဘက်ကအဲ့လိုခေါ်နေတာဒါတော့တကယ်တမ်းအတွင်းမှာကြည့်လိုက်တော့ဒီယုတ်ဓာတ်စိတ်ဓာတ်နံဓာတ်တိနဲ့ယုတ်ဓာတ်တိဒီနှစ်ခုပေါင်းပြီးတော့အလုပ်လုပ်နေကြတာဒါကြောင့်အပြင်ဘက်ကနေခေါ်တာလေးတွေကိုမတိပိဋကမင်းကုန်းဆရာတော်ကြီးရဲ့ မဟာဗုဒ္ဓအတွဲလေးစာမျက်နှာ319မှာအဲ့ဒီအကြောင်းနဲ့အကျယ်ချင်းထားတာရှိတယ်အဲ့ဒါဆောင်းပုတ်ကလေးကိုဆိုကြည့်ပါအောင်သွားလုံး嗯。 ဆရာတော်ကြီးရဲ့ဆက်ဖတ်ကြည့်လေအောက်ကခန္ဓာကာယ အဲ့ထာကိုจิตထားအဓိပ္ပာယ်တော့အတူတူပဲနော်ဟေးတိပိဋကဆရာတော်ကြီးရဲ့လင်္ကာလေးကြိုက်ရင်လည်းအဲ့ဒီတန်ပေါက်ကလေးจิตထားနော်လေဒီဆရာတော်ဘုရားကြီးရဲ့လင်္ကာကိုကြိုက်ရင်လည်းအဲ့ဒါကိုจิตထားအဓိပ္ပာယ်တော့အတူတူပဲနော်အခုအထက်ကပြောခဲ့တာတို့ဒါအောက်ကလင်္ကာလေးနဲ့ချုပ်ထားတာသွားလို့ရက်လို့ထိုင်လို့အိတ်လို့စိတ်ဟုတ်သည်ဆိုတော့အိတ်ချင်တယ်သွားချင်တယ်စားချင်တယ်ဆိုတာကဘာလဲစိတ်နန္တရား ဒါကြောင့်အဲ့ဒီစိတ်ကြောင့်မလို့စိတ်ကြောင့်ဖြစ်သောဓာဝါယောဆိုတာနှံသောကိုယ်ပြီးကိုယ်ခန္ဓာကိုယ်ကြီးအမူအရာကြီးကိုကိုယ်လှုပ်ခြင်းတဲ့အပိုင်းကြွခြင်းတဲ့အပိုင်းနောက်ဆုံးဟလာနှခမ်းလေးတွတ်နာမြစ်တောင်လေးလှုပ်တာအကောင်သေးသေးမွားမွားလေးလှုပ်တာစလို့အဲ့ဒါအဲ့ဒီနေရာကိုကိုယ်စိတ်ကညွတ်လိုက်တာအဲ့ဒါကြောင့်အဲ့ဒီအပိုင်းလေးတွေမဲ့လှုပ်တယ်ဒါကြောင့်စိတ်ကြောင့်ဖြစ်သောဓာဝါယောအဲ့ဒီလှုပ်မဲ့အပိုင်းလေးမှာနှံသောကိုယ်အပြည့်နော်အကိုယ်အပြည့်ဆိုပေမဲ့ကိုယ်ကတပိုင်းစီလှုပ်တာရှိတယ်လေနော်လက်ချိုးသလိုပေါ့ဒီလက်ကလေးလှုပ်တာဒါလေးပဲလှုပ်မယ်လေဒါမျိုးပေါ့ အဲ့ဒီလိုမျိုးသူ့ရဲ့အပိုင်းလေးနဲ့ဆန့်တဲ့ဆိုင်တဲ့နေရာလေးကိုအပြည့်လို့ပြောတာနှံသောကိုယ်အပြည့်ဝါရောဖြစ်သောရုပ်သက်ပေါ်ရုပ်တော်သွားပေ၏ကောင်းပြီစောစောလေးတုန်းကဖြစ်တဲ့ရုပ်ကမရှိတော့ဘူးလို့ပြောတာဆိုတော့စိတ်ကဒီနေရာမှာစိတ်ကြောင့်ဖြစ်တဲ့ဟာသွားချင်းသွားမယ်မမယ်ဆိုတာနဲ့တပြိုင်တည်းစိတ်ကနေတခါတည်းမမယ်ဆိုတဲ့စိတ်ကလေးကမပေါ်ဘူးလားပေါ်လိုက်တာနဲ့စောစောလေးကရုပ်အဟောင်းတွေချုပ်သွားပြီအဲ့ဒါတော့အဲ့ဒီစိတ်ကြောင့်ဖြစ်တဲ့ဝါရောတဲ့အသစ်တွေမပေါ်ဘူးလားအေးအဲ့ဒါပြောတယ်အေးဝါရောဖြစ်တော့ရုပ်သစ်ပေါ်ဆိုတာတခြားမဟုတ်ဘူး ဝါရောရုပ်ကိုပြောတာနော်ဝါရောရုပ်ပြောတာဒီခြေထောက်ကြီးသူပြောတာမဟုတ်ဘူးဒီလက်ကြီးတွေပြောတာမဟုတ်ဘူးဒီလက်ကြီးကိုလှုပ်အောင်လို့အတွင်းထဲကနေပြီးတော့မှတခါတည်းအတွင်းထဲကဝါရောတက်တွေပြန်လိုက်ပြက်လိုက်ပြောတာနော်ကန်လိုက်တွန်းလိုက်ပြီးပျောက်သွားမှရှိတော့ဘူးအဲ့ဒီရုပ်တွေရဲ့မတိမြဲတာကိုပြောတာဒီလက်ကြီးတော့ရှိနေမှာပေါ့ပညာကြီးကိုဟုတ်တော့လားအဲ့ဒီတော့ကောင်းပြီဝါရောဖြစ်တော့ရုပ်သက်ပေါ်ရုပ်တော်သွားလေအဲ့ဒီရုပ်ဆိုတဲ့စကားလုံးမှာ ဟောဒီပညာကြီးနဲ့အတွင်းထဲကသွားတဲ့ရုပ်နဲ့မမစင်နဲ့လို့ပြောချင်တာအခုပြောတာတချို့ကဘယ်မလဲရုပ်ကပြောင်းသွားတယ်ဘာမှမပြောင်းဒီတိုင်းပဲလေတချို့ကတိကတဲ့လာအဲ့လိုလုပ်တာရှိသေးတယ်အတိပ္ပယ်မနားမလဲတာဒါပညာကြီးမပြောင်းဘူးနော်ဒီတိုင်းကြီးရှိမှာပေါ့ဒီတိုင်းကြည့်နေရင်ဘာမှမပြောင်းဘူးခုနော်ဒါပေမဲ့ဦးစင်းအခုပြောနေတဲ့အချိန်ကပဲဒါရုပ်ဒီလိုအခုလှုပ်ချင်တာနဲ့ကိုစိတ်ကခဏခဏသူ့ကိုခိုင်းနေတော့လှုပ်ပြနေပြီဆိုတော့အဲ့ထက်မှဘာဖြစ်သွားပြီလဲပြီးပြီမရှိဘူးဒီတလုံးနဲ့နောက်တလုံးမတူဘူးပြောတာဒီအတွင်းထဲမှာပြက်သွားပြီပြောတာတကယ်လို့များ ဒီလိုလှုပ်တဲ့အချိန်ခါမှာဥစဉ်ကပြန်ဆွဲကျင်နေဆိုပါတော့ဟောဒီဆွဲမဲ့အချိန်ခါမှာလေဖြတ်ပြီးဆိုပါတော့ဗျာကဲဆွဲလို့ရသေးလားဆွဲလေမရအောင်ပြီးပြီနောက်ထပ်လေအစ်စ်ကမလာဘူးအဲ့ဒါပြောတာလေဟာရက်သွားပြီပြတ်သွားပြီလက်လေအလုံးမလှုပ်တော့ဘူးဆိုရင်ပြီးပြီပြောတာမလှုပ်တော့ဘူးဒါဒါတော့တကယ်လို့ပြန်လှုပ်ချင်အသက်လားအဲ့ဒီအသက်ပြောတာဟောအသက်လားလို့ဒါလှုပ်လို့ရတာဝါရောဖြစ်သောရုပ်သစ်ပေါ်ရုပ်တော်သွားပြီဒါတော့အပြင်ကကြည့်ရင် ဘာလဲအတွင်းကကြည့်ရင်ဘာသွားတာလဲဆိုဝါရောယုတ်ကြီးသွားတယ်လို့ပြောရမယ်ငါသွားတယ်လို့ပြောစရာမဟုတ်ဘူးလို့ပြောတာဒါတော့အဲ့ဒါကြောင့်မလို့ကောင်းပြီဘာလဲပုဂ္ဂိုလ်မသွားငါမသွားယုတ်သွားညံပြင်းကြီး ဟောယုတ်သွားညံပြင်းတိဆိုတော့ကောင်းပြီအဲ့ယုတ်သွားနေတာကိုကသိရတော့မယ်ဘာယုတ်လဲဝါရောယုတ်အေးအဲ့ဒါပြောတာတနည်းဝါရောဥဆောင်တဲ့ဓာတ်ကြီးလေးပါပြောခြင်းပြောနော်ဝါရောဓာတ်အာသာနေတဲ့အရှင်ကမကျန်တဲ့ အာကျန်တဲ့ဓာတ်တွေကနောက်လိုက်ခေါ်တယ်နော်ပထဝီဓာတ်အာသာတဲ့ချိန်ကမှကျန်တဲ့သုံးပါနောက်လိုက်နော်သူကြည့်ပြတော့မဟုတ်ဘူးဒါပေမဲ့ဥဆောင်သူကိုခေါင်းတယ်ပြီးတော့ပြောတော့ဝါရောက်ရုပ်လို့ပြောလို့ရတယ်ပုဂ္ဂိုလ်မယက်ငါမယက်ရုပ်ရက်ညာဖြင့်ကြည့်ဒါကြောင့်ဦးဇင်းတို့ဟောဒီခန္ဓာကိုယ်ကြီးကိုမတ်မတ်ရက်တော့မယ်ဆိုရင်ခန္ဓာကိုယ်ကြီးကိုမတ်မယ်ဆိုတော့စိတ်ကလေးအရင်မဖြစ်ဘူးလားအဲ့ဒီဖြစ်တဲ့ဟာခါမှာစိတ်တာရက်သွားစမ်းဥပမာထားပါတော့ဗျာမတ်တက်ရနေတယ် အိတ်ငိုက်လိုက်စမ်းဘာဖြစ်သွားမလဲဟာပုံသွားမယ်ဘာဖြစ်သွားတာလဲထင်ရှားတယ်ဘာဘာရက်သွားလို့လဲစိတ်ရက်သွားလို့နံပါတ်1ကဗရမမူရင်เจ้าကစိတ်လေအိတ်ငိုက်တယ်ဆိုတော့ तू ကရှိသေးရလားဒီမှာဘဝင်ဖြစ်သွားပြီဟုတ်တယ်မလားဝီတိစိတ်မဟုတ်တော့ဘူးဝီတိစိတ်မဟုတ်တော့တဲ့ဘဝင်ဖြစ်သွားပြီဘဝင်ဖြစ်တဲ့အတွက်ကြောင့်အလုပ်လုပ်သေးလားဘဝင်အလုပ်မလုပ်ဘူးဘဝင်အလုံးမလုံးတော့တဲ့အတွက်ကြောင့်မူရင်း cause original cause ဖြစ်တဲ့ hetu အကြောင်းစိတ်သည်ရက်သွားပြီ ဒါတော့ဒုတိယအကြောင်းကဘာတူလဲလေးလေးမရှိတော့ဘူးကုန်ပြီစိတ်မှမခိုင်းမဲ့ဟုတ်တော့မဟုတ်လားဟေတုအကြောင်းဖြစ်တဲ့စိတ်ကရက်တဲ့အတွက်ခန္ဓာကိုယ်ကြီးပုံနဲ့လဲချသွားရောအင်္ဂိတ်တဲ့လူလက်မတ်တက်ရက်ပြီးတော့အဲ့ဒီတော့အဲ့ဒါကြောင့်မလို့ဒါကြောင့်ကောင်းပြီဒါဆိုထောင်ထောင်ကြီးရက်နေတာဘယ်သူရက်တာလဲဝါယောဝါယောပုဂ္ဂိုလ်မရက်ငါမရက်ရုပ်ရက်ဉာဏ်ဖြင့်ကြည်အတိပုဂ္ဂိုလ်မထိုင်ငါမထိုင်ရုပ်ထိုင်ဉာဏ်ဖြင့်သည်ရုပ်ထိုင်တယ်ဆိုတာထားပါတော့ အော်ဦးဇင်းတို့ကကိုကိုကိုအခုထားတဲ့အခါပေါ့ပေါ့ပါပါလေးဆိုဘာမှမသိဘူးခမညာဒါမဲ့နော်ခါနာတဲ့အခါမျိုးတကက်ကိုခါနာတာဟောဒီတလက်မှရွှေ့ဖို့ခမညာတို့မနေမထားတဲ့အခါကျတော့ဟောစဉ်းစားပြီးငါထားတော့မနော်ထားတော့မနော်ကိုကိုကိုပြောတာလေထားတော့မနော်ဟောကိုကတော့ထားတော့မနော်လို့ပြောတော့ခါပါရင်လားဟာဘယ်ပါမလဲနားနေတာဟောကဲအဲ့ဒီခါကျမှဟောတလက်မှရွှေ့ဖို့ဒါလောက်ခက်ပါလားဆိုအဲ့ဒီကျမှသိတာဒါတော့ထိုင်နေထားတဲ့အခါမှာဟောဒီခါနာတယ်လို့အသိသာဆုံးပဲ ဒါကြောင့်တရားထိုင်တဲ့လူတွေကိုနော်ခါနာတဲ့လူလို့နော်ဖြားနာနေတဲ့သူလို့အာထုတ်လို့ပြောတယ်ဒါမှအတွင်းထဲကအခုပြောတဲ့ဦးဇင်းတို့ပြုတ်ကနေထပြုတ်ကနေထိုင်တော့ဝါရောမြင်လားဟောအဲ့လိုထကကြမှာဩဝါရုပ်တဖြည်းဖြည်းနဲ့တင်းလိုက်ကန်လိုက်ရော့လိုက်ပါလိုက်သွားတဲ့ခါကျမှဩဒီဓာတ်တွေလောက်တာပါလားဆိုတော့ဒါကြမှာသိမှာဒီတိုင်းကြီးပြုတ်ကနေထပြုတ်ကနေထိုင်ဘယ်သိမလဲငါထငါထိုင်ဖြစ်သွားမှာနော်ဒါကြောင့်မလို့ထိုင်မယ်ဆိုရင်လဲအောက်ပိုင်းခန္ဓာကိုယ်ကိုခွေသွားဖို့အတွက်ခြေထောက်ကအစင်တဲ့ ခွေပေးရတယ်အဲ့ဒါလေကအလုံးလုံးတာရောတဲ့နဲ့ဘက်ကိုရောလျှော့တဲ့နဲ့ဘက်ကိုတင်းတဲ့နဲ့ဘက်ကိုတင်းထားတာဟုတ်တယ်မို့လားခြေထောက်မှာလည်းပဲဒူးကတင်းထားတာရှိတယ်တင်ပါဘက်ကတင်းထားတာရှိတယ်ပြီးတော့မှဖြည်းဖြည်းချင်းထိုင်မချဘူးလားအထိုင်မတော်လို့ရောက်ပြီးထိုင်ပြီးတော့မှပြုတ်ချလိုက်လို့ဟောမထိုင်ကလက်ထိုင်နဲ့အဝေးကြီးနော်သွားထိုင်ပြီးတော့ပြုံးနဲ့ပြုတ်ကြတယ်မတွေ့ဘူးလားလို့ကဲစစ်ကနေဒီမှာကလက်ထိုင်ရှိတယ်ထိုင်ပြီးတော့ထိုင်လိုက်တာကလက်ထိုင်မရှိဘူးဖဲအောင်မှာမရှိတော့အဲ့ချင်စစ်ကလွတ်လိုက်ပြီးအထင်ကတော့ကလက်ထိုင်နဲ့ဘာဖြစ်သွားလဲ အာပြုံးတယ်ပြောချင်တာဟောဒီမှာစိတ်ကအမိန်ပေးတာမရှိတော့ဘူးလို့ပြောတာဟုတ်လားခမရတို့စိတ်ကိုအမိန်ပေးလိုက်တာကလထိုင်ဖင်နဲ့ကလထိုင်နဲ့ကတ်ရင်တော်ပြီဒါပဲပေးထားတာအမိန်ကအခုကလထိုင်ရှိတယ်ထိပြီးတော့ထိုင်လိုက်တယ်နောက်မှကလထိုင်မရှိဘူးဆိုတော့ခန္ဓာကိုယ်ကိုတောင့်ထားတဲ့ဟာရှိသေးရဲ့လားတကယ်လို့သာခမရတို့ကလထိုင်မရှိဘူးဆိုလို့ချင်းဒူးကိုဘာလို့ထားမလဲတောင့်ထားမှာအဲ့ဒါပြောတာအဲ့ဒါခမရတို့ဒူးကိုစိတ်နဲ့ခန်းလိုက်တာ အဲ့ဒီခိုင်းလိုက်တဲ့စိတ်ကရက်သွားတဲ့အတွက်ခင်ဗျားတို့ရှိတဲ့ထိမ်ပြီးထိုင်လိုက်တော့ဘာဖြစ်သွားလဲဘုံဆိုပြုတ်ကြတာဘယ်အကြောင်းရက်သွားလဲဆယ်နာရီထိုးရင်ထိုးပါစေကြုံမပြောင်းဘူးစိတ်စိတ်စိတ်ခင်ဗျားနဲ့ကြုံနေတော့တွေ့နေပြီဒီနေ့ရတာလားစိတ်ကအရင်ရတာလေစဉ်းစားကြည့်ပါလို့ခုံရှိတယ်လို့အထင်နဲ့ဖန်ကိုလွတ်လိုက်တာဒါကြောင့်မလို့တကယ်လို့မရှိဘူးထင်ရင်ခင်ဗျားတို့ ထိုင်မမလားထိုင်ဘူးကုန်းကုန်းကြီးရနေမှာဒီတိုင်းဟုတ်တယ်မလားလို့ကြာရင်ရှေ့ကုန်းပြမလို့စိတ်ကအရင်ကြသွားတာစိတ်အကြောင်းဟေတုကော့စ်ရက်လို့နော်ငါဒီလောက်ဆိုတော့ခုံနဲ့ဖယ်နဲ့ထိပြီဆိုပြီးတော့လွတ်လိုက်တာခုံမရှိတော့ဘုတ်နဲ့ပြုတ်ကြတာအဲ့ဒါကိုပြောနေတာဆိုတော့အကြောင်းကဘာလဲစိတ်ရက်သွားပြီစိတ်ရက်တဲ့အတွက်ဝါရွှေရှိသေးလားတောက်နေရမရှိဘူးမရှိတဲ့အတွက်ကြောင့်မလို့ဘုံဆိုပြုတ်ကြတာထင်ရှားပြီနော်အဲ့ဒါတော့ကောင်းပြီ ထိုင်တဲ့အခါမှာတကယ်အဲ့ကွေးလိုက်ဆန့်လိုက်ဆိုတာကြီးကငါထိုင်တယ်ငါထတယ်ဆိုမှတကယ်တမ်းကျတော့ပုဂ္ဂိုလ်မထိုင်ငါမထိုင်အေးရုပ်ထိုင်ဉာဏ်ဖြင့်သည်ဆိုအဲ့ဒါကိုပြောတာကလတ်ထိုင်နဲ့ဘုံကနေကြတာကိုမှမမြင်သေးဘူးဖြစ်နေတယ်ပုဂ္ဂိုလ်မအိတ်ငါမအိတ်ရုပ်အိတ်ဉာဏ်ဖြင့်သည်ခန္ဓာကိုလှဲတာပြောတာပုဂ္ဂိုလ်မကွေးအဲရုပ်ကွေးဉာဏ်ဖြင့်သည်နော်အဲ့တော့ဒီကွေးတာတွေလည်းပဲငါကွေးတယ်လို့ထင်မယ်တကယ်တမ်းကျတော့ဝါရောရုပ်တွေရဲ့ကွေးတာပါတဲ့ ပုဂ္ဂိုလ်မဆန်းငါမဆန်းရုပ်ဆံဉာဏ်ဖြင့်သည်ဒါဒီပိကဆရာတော်ကြီးရဲ့တန်ပေါက်လေးဖြစ်တယ်နောက်လေဒီဆရာတော်ဘုရားကြီးတော့ခန္ဓာကာယတလံမြနဲ့ခန္ဓာကိုယ်ဘလောက်လောက်ရှိလဲကိုယ့်ရဲ့တလံလောက်ရှိတယ်တဲ့နှဝနာယုတ်ဒါတော့အပြင်ကကြည့်ရင်ခန္ဓာကိုယ်အတွင်းမှာကြည့်တော့ပရမတ်လို့ကြည့်တော့ဘာနဲ့ပါပဲလဲနှဝနာယုတ်ဖြစ်၍ချုပ်ဤရက်နေတာလားဖြစ်လိုက်ချုပ်လိုက်လားတခါတည်းအဖြေလေးပါတယ်နော်ဒါကြီးကစက်တိုက်သွားနေတာဖြစ်၍ချုပ်ဤ နာယုတ်နှစ်တန်ဖြစ်ဖြစ်ဟန်ကို တကယ်အတွင်းထဲမှာဖြစ်တာဘာနဲ့ပါလဲနာယုတ်နှစ်တန်ဖြစ်ဖြစ်ဟန်ကိုအမှန်ဒိဋ္ဌမမြင်ကြ၍ဒါတော့မျက်လုံးနဲ့ပြောတာမဟုတ်ဘူးဉာဏ်မျက်လုံးတနည်းဝိပဿနာမျက်လုံးဝိပဿနာမျက်လုံးမရှိသေးသေး၍ဝိပဿနာမျက်လုံးမပေါ်သေးသေး၍စက်ခုံဥဒ္ဒပါတိမဆိုနိုင်သေးသေး၍အာလောကဥဒ္ဒပါတိမလင်းသေးသေး၍ဒီတိုင်းပြောတာမမြင်သမျှမမြင်ကြ၍ငါထငါထိုင်ဟောမမြင်တော့ဘူးဆိုတော့ကိုကဘာပြောကုန်ပြီလဲ ထိုင်တာကိုအဲထိုင်လဲငါထားထိုင်တော့လဲငါထိုင်ငါထိုင်ကင်တော့လဲသွားတော့လဲကြားတော့လဲကြည့်တော့လဲသိတော့လဲမြင်တော့လဲတကယ်ကျတော့ငါပါရဲ့လားမပါဘူးမြင်တယ်ဆိုတော့စေကုပဒါရရူပါယုသိတာကစေကုဘုံကြီးဟုတ်တော့မလားစေကုပဒါရရူပါယုသူတို့နှစ်ခုထိတော့စေကုဘုံကြီးဘယ်မလဲငါ မရှိဘူးအဲ့ဒါပြောတာမရှိဘူးမရှိပေမဲ့ငါမြင်ဟောဘသူမြင်တာလဲငါမြင်တာလောကအရာပြောကောင်းပါတယ်ဒါပေမဲ့စိတ်ထဲကငါဆိုတာအလုံးအနှုံအရာ သုံးတယ်လို့မှတ်ထားပါဒါပြောတာနော်ငါထငါတိုင်းငါချင်းငါသွားငါကြငါချင်းငါသိငါမြင်ဓာတ်ဖြစ်အင်ကိုအဲ့ဒါဘာတွေဖြစ်နေတာလဲဆိုတော့ဓာတ်တွေဖြစ်နေတာတဲ့ဒါဓာတ်ဖြစ်အင်ကိုငါလျင်မုတ်ချမှတ်ထင်ကြသည်သက်ကာယဒိဋ္ဌိအစွမ်းဒီဘာဘာကြောင့်ထင်တာလဲဆိုတော့ သင်္ကာယဒိဋ္ဌိဒီခန္ဓာကိုငါလို့စွဲနေသည်များငါထငါထိုင်ငါခိုင်ငါသွားငါကြငါကြည့်ငါသိငါမြင်ဓာတ်ဖြစ်အင်ကိုဒါတွေပဲဓာတ်တွေဖြစ်နေတာကိုငါတွေပဲထင်နေအောင်ပဲဒါကြောင့်ဒီဓမ္မသင်တန်းမှာသင်တန်းတက်ထားကြတဲ့ပုဂ္ဂိုလ်များကတော့ခုတော့ခန္ဓာနဲ့ငါကွဲသွားပြီဆိုတော့နော်တက္ကရာဒိဋ္ဌိကိုဟောဒီတုဒ္ဓမယဉာဏ်အဆင့်ကနေပြီးတော့မှဘာဝနာမယဉာဏ်ညာတပရိညာဒီရဏပရိညာဘာဝနာပရိညာအဆင့်ဆင့်တက်လို့သောတာပန်များ မကအရိယာဉာဏ်မြင့်အဲအရတမေအရတဖို့ဉာဏ်ထိအောင် လွယ်ကူတဲ့အကျင့်တရားလျင်မြန်တဲ့အသိဉာဏ်တို့နဲ့လျင်မြန်စွာရရှိရောက်ရှိနိုင်ကြပါစေကုန်သတည်းအော်မေးမေးရပါ